မိမိတို့အရိယာဘုတ်တွေကိုဈာနနာပြင်ဆင်မှာတမလင်ချိတ်ထိုင်မှာဘယ်ဘက်လက်ဝါးပေါ်ညာဘက်လက်ဝါးပါတင်းခါကိုသာမန်အနေထားတိုင်းတည်ပါစိတ်နဲ့ညှစ်ချုပ်ဆုပ်ပြီးတော့ကြောကြီးကိုတင်ခါကြီးကိုတင်ဇက်ကြီးကိုထောင်ပြီးတော့ပခုံးကြီးညှစ်ပြီးမထိုင်နဲ့ပဂရိတိုင်းပြည်ပြည်ပြည့်ပြည့်အိန္ဒြေကိုတည်လိုက်ပါစိုင်းနာတွေလန်နာတွေစောင်းနာတွေရိုင်းနာတွေမရှိပါဘူးနဲ့သာမန်အနေထားနဲ့ နော်အလကားကိုယ့်ဘကိုသာမန်နေတဲ့အနေထိုင်မျိုးလေးနဲ့ပန်ပန်လေးအရိယာဘကိုတည်ပါတည်ပြီးတော့မိတို့ဒီအာနာပါနကမ္မထံကိုစက်ကရှူတဲ့အတိုင်းမိတို့ဒီကဆရာပို့ချတဲ့အတိုင်းကြိုးစားအားထုတ်ပါဒီသားပါရအတန်ပေးထားပါတယ်စူတန်ပေးထားတယ်ဒီစနစ်ပြအောင်လို့ဆံပြအောင်လို့အတန်မှန်မှန်ရှူတဲ့ဒီစနစ်ကိုရှူပေးထားတယ် ပထမမာမလေးသူသွားပါတက်ကသူတာနဲ့အရှင်ဆိုင်နဲ့မိမိအရှင်ဆိုင်နဲ့သူအောင်အကံကိုမိမိကလက်ခံပြီးတော့တက်ကသူတာကွာနားတောက်ပြီးတော့ကိုစီတဲ့လူတာနဲ့တက်ကသူတာနဲ့တစ်ချက်တည်းမြောင်မှုသူပါသူသူထားပါအောင်အကံကိုနားတောက်မှာဒီကသူပြီးတဲ့တန်နဲ့မိမိဒီဆိုင်တဲ့အဝင်ထွက်နဲ့ဒီဆိုင်မှုနဲ့သူရဲ့လားညီရဲ့လား ယူအောင်လိုက်ယူအောင်ဒီကမှာဒီကပါမမန်လေးဒီကပါအခုပထမဆုံးလေ့ကျင့်မအောင်ဒီနေ့နာဒီကထိတဲ့နေရာကိုအောင်မပြုပါနဲ့ဟုတ်ဝင်လေထွက်လေရှိတဲ့ဒီစနစ်မမမစနစ်ကြမကြအခြေခံစူးစိုက်ကြီးကိုအရင်လေ့ကျင့်မအောင်ဒီကပါခုရှိပါအခြေခံချင်းတူအောင်ခုရှိပါ အခြေကြခြင်းကြီးအောင်သိရှိထားပါယောဂကိုအားပြုပြီးတော့ရှိပါယောဂလေးနဲ့အားပြုပြီးတော့လေးပါအောင်ရှိပါယောဂအားပြုရှိတာပါရှိထိုက်တာပါမမလေးကြီးအောင်ရှိပါသက်ကကျူတာနဲ့တူအောင်ဥရှိပေးပါပေါ်ပေါ်ပါပါလေယာချောင်းချောင်းကြီးကြီးအနေမပြဝင်ထွက်နေပါလိမ့်မယ်လေကိုမြစ်ထုတ်ပြီးတော့မရှိပါနဲ့စိတ်ထုတ်ပြီးတော့လည်းမရှိပါနဲ့လေကိုလွတ်လပ်လာဝင်တဲ့နေရာလဲလွတ်လပ်စွာဝင်အောင် ထွက်တဲ့နေရာလဲလွတ်လွတ်လပ်လပ်ထွက်သွားအောင်ဒီဆိုင်ပြပါဒီဆိုင်မှုနည်းစနစ်အခြေခံမှန်ကန်မှုလိုပါတယ်ဒီကပါတက်ကရှိတဲ့နည်းစကားမမလေးဒီပါတစ်ခါတည်းညောင်ကြီးဒီပါတစ်ခါတည်းညောင်ကြီးဒီပါဒီဒီကပါအာယုံမပြန်းလေးတွေနဲ့အာယုံမပြန်းလေးတွေနဲ့မမလေးဒီပါဒီတဲ့နေရာကိုအောင်ကြည့်ပြီးတော့မမလေးဒီပါတော့ရပြီဒီက ကြည့်ဆိုင်ပုံကြီးပါကြည့်လိုက်တုံးလိုက်နှိမ့်လိုက်ညံလိုက်ရက်လိုက်ကြည့်လိုက်ပြင်းပြင်းကြည့်လိုက်ကြဲကြဲကြည့်လိုက်လို့ဖြစ်အောင်စနစ်ပြရတယ်အဲဒီစနစ်တိုင်းကြည့်ပါပါတခုကြီးကြည့်အောင်လိုက်ကြည့်ပါကြည့်ပါပါမမကြည့်ပါပါကြည့်ကြည့်ပါတစ်ခါတည်းကြောင်းညှိကြည့်ပါဒီဆိုင်ညှိကြည့်ပါညှိကြည့်တာပါတတိမလေးပါခြင်းနဲ့ဒီကြည့်တဲ့နေရာအောင်ကြည့်တာပါအိုင်မပြန်နေနေရက်စူတန်နဲ့တစ်ခါတည်းညောင်ညှိကြည့်တာ တခြားတိုင်းကြီးကြည့်တာတခြားတိုင်းကြောင်ကြီးကြည့်တာပါတခြားတိုင်းကြောင်ကြီးကြည့်တာပါမကွာသေးနဲ့မကွာသေးနဲ့မိမိကြည့်တာတခြားဆက်ကကြည့်တာတခြားကြီးဖြစ်စီနဲ့ဒီသာရေဝါလေးနဲ့အာပြီးတော့လေးပါအောင်ကြည့်ပေးပါခန္ဓာကိုယ်ကြီးကိုအာပြီးတော့အကျော်တွေတရားညှိထုတ်ပြီးတော့လေးပါအောင်မကြည့်ပါနဲ့ခန္ဓာကိုယ်ကြီးရေးထုတ်ပြီးမကြည့်ပါနဲ့ရေဝါလေးနဲ့အာပြီးတော့လေးပါအောင်ကြည့်ပါဒီစိတ်တာဒုဒါညှိကြည့်တာ ဒီတုံကြီးကြည်တာသက်ကကြည်တာနဲ့မြောင်ကြီးကြည်တာဒီကြည်တာပါဒီကြည်တာပါဒီကြည်ပါအတန်အောင်ပြီးတုံကြီးကြည်တာပါသက်ကြည်အောင်ပြီးတဲ့မိမိနာမအတန်လာပေါ်တာနာမအတန်လာပေါ်တာနာမပေါ်လာတဲ့အတန်နဲ့မိမိကြည်တာနဲ့မိမိကြည်တဲ့နေရာလဲနာမအတန်ပေါ်မယ်သက်ကကြည်တဲ့နေရာလဲနာမအတန်ပေါ်မယ်ညီမကြီးရစစ်မြောင်ကောလိုက်ကြည့်ပြီးဒီကိန်းနဲ့ကြည်တော့ဒီကပါဒီတဲ့ကောကောဖြစ်စင်းနဲ့ ငနေရာရှိပြီးရှိပြီးထွက်လို့ပြင်းနေမမောဆုံးနဲ့အကျိုးကိုတုတ်ပြီးထုတ်ပြီးဒီနဲ့ဖွင့်ပြီးသက်ကအတန်လေးလွတ်လွတ်လေးကြည့်ပါဒီသွားပါဒီကြည့်ပါဒီကြည့်ပါတခါတည်းဒီကြည့်ပါသူ့စိတ်တွေကြောင်းကြစိတ်တွေဇာဝရစိတ်တွေမထားပါနဲ့ဘယ်လိုပဲဖြစ်လာမလဲဘာလို့ဖြစ်လာမလဲမသိပါနဲ့တရားကျင့်တဲ့ချိန်မှာတရားဓမ္မတွေရှိရညင်ကြတဲ့အတိုင်းရလမ်းခင်းတဲ့အတိုင်းသူ့အောင်လာလိုက်ပြီးဘာမှမဆိုးနဲ့ဘာမှမကြောင်းကြနဲ့သူဒီသာပါချက်စရာလည်းမဟုတ်ဘူးကြောက်စရာလည်းမဟုတ်ဘူး ဒါဘုရားတိုင်းအာနာပါနကမ္မဋ္ဌာန်းစေကံဘုရားဖြစ်တာဘုရားကျင့်တဲ့အဖြစ်ဖြစ်ပြာကျင့်ကြောက်ကြခြင်းမဟုတ်ဘူးဒီသာပါဒီသာပါဒီပါမမရှိပါအတိုင်းတူအောင်ကြီးစီပါအတိုင်းတူအောင်ကြီးစီပါအတိုင်းတူအောင်ကြီးစီပါတခြားတခြားအောင်ကြီးစီတာကြီးစီတာကြီးစီတာလေးကြီးလေးကြီးအညီတာ နားမှာအတန်လာပေါ်မယ်ကိုကြည့်တဲ့လူကလည်းကိုနားချနေမယ်နားမှာအတန်တစ်မျိုးခွဲလားခွဲလားတစ်မျိုးတည်းလားကြည့်သူညောင်းလိုက်ရင်မကြီးတာကွာမကြီးတာဒီရာဒီရာဒီရာပါမမရှိတာပါအတန်ကြီးတူအောင်ကြည့်ပါဘဝလေးနဲ့အားကြည့်ပြီးတော့လေးပေါင်းကြည့်ပါဒီလိုကလေးကတစ်သက်တည်းအလုံးမပြအောင်ရွာရွာလေးနဲ့လိုလိုလတ်လတ်ကလေးကြည့်ပေးပါကြောက်ရွံ့ပြီးဆိုရင်လည်းစိတ်နဲ့မရှိပါနဲ့ မမလေးသူပါဘောဘောဘာဘာလောလလလေးလေးပါအောင်သူကြီးဒီကအပြင်ကကျင်းသူအောင်ကြီးကတက်ကရှိတာနဲ့ဒီကြီးကနဲ့မြည်လားဒီဒီဒီသူပါညီသူပါညီသူပါညီတာပါညီတာပါညီသူပါညီသူပါညီသူပါဝင်လေထွက်လေသူအောင်ကြီးကဒီတော်ကြီးကအပြင်ကြော်လည်းညီပါဒီသူပါဒီတာပါအလုံးမပြတ်စင်းနဲ့ ငယ်ငယ်ပြပဲရောရလေးရှိသွားဒီလိုကြည့်မှုဆုံးမထားနဲ့ပန်းတယ်အတူကြီးကြတယ်ထားတာပြီးရောရလေးတက်တက်တဲ့အားကြည့်ပြီးတော့ရှိသွားရောရလေးကအားကြည့်ပေါ့ပေါ့ချောင်းချောင်းလုံးလုံးလက်ကလေးရှိသွားဒီလေးရဒီငါးစိတ်တာတစ်ခဲလေးရမို့ပေါ့ပေါ့လေးဒီပေါင်လျောက်လေးရောရလေးအောင်ကြည့်ပြီးတော့ရှိသွားဒီဒီကြီးဒီကြီးဒီတာပါဒီတာပါဤဒီပါဒီကြီးဒီတာပါတခါတည်းကြီးတခါတည်းကြီးဒီတာဒီတာ ဒီဒီဒီဒီဘယ်မှဝင်မခံနဲ့မြောင်ကြီးရွာပဲအလောက်တာလောက်တာပရိဒါမမကြီးမမကြီးတရားတဲ့ကြီးတရားတဲ့ကြီးတရားတဲ့ကြီးတာဟိတာဒီဒီနောက်မကြဘူးနဲ့မြန်လည်းမမြန်ဘူးနဲ့ရက်လည်းမနေနဲ့မမဆိုင်အောင်လေးမြောင်ကြီးမြောင်ကြီးမြောင်ကြီးဒီဒီတာကြီးတရားတဲ့ကြီးဒီသူအောင်ကြီးသူအောင်ကြီးတာဟိတာဒီဒီမမလေးဒီပါမလုံးနဲ့ဒီတာဒီတာမမလေးဒီတာပါဒီဒီပါ အကျဉ်းလေးကိုလည်းဒီအောင်လိုက်ဒီဒီအောင်လိုက်ဒီတခါတည်းကြီးတခါတည်းကြီးတခါတည်းကြီးဒီတိုင်းကြီးဒီပါကြီးဒီပါဒီဒီပါမကျန်လေးကိုလည်းဟောတာတက်တာရဖြစ်လာလို့ချင်းဘာဘာမှမအောင်ပြပါနဲ့ဒါစူးစမ်းမရှိတဲ့ပုဂ္ဂိုလ်တွေဖြစ်တတ်တယ်နောက်တော့သူ့ဘာသူပွင့်သွားလိမ့်မယ်မသိရင်မကြောင်းကြနဲ့ဒီမှာဒီမောလာဆုံးလာကြက်လာလို့ဘာလဲဖြစ်နေမှာမဟုတ်ဘူးဘာလဲဖြစ်ဘူးစူးစမ်းမရှိတဲ့ပုဂ္ဂိုလ်တွေဖြစ်တတ်တယ်စူးပါပါတခါတည်းကြီးဒီဒီ ဝိဇုဝိဇုဝိဇုဝိဇုတာဝိဇုတာဝိတကတဲ့နိတကတဲ့ဝိဇုဝိတကတဲ့ယောင်ဝိဇုတာဝိဇုတာဝိဇုတာတသနဲ့တကိုက်ကြည့်တသနဲ့ကိုက်အောင်သူသွားသူသွားသူသွားပါသူသွားပါသူသွားပါတခြားတဲ့ကြောင့်သူတခြားတဲ့ကြောင့်သူအကျဉ်းလေးတွေနဲ့အကျဉ်းလေးတွေနဲ့အကျဉ်းလေးတွေနဲ့ဝိဇုဝိဇုဝိဇုတာပါမလို့တွေနဲ့ဒါပါသေးတော့မဝေးပါနဲ့သူသွားပါဒီသာဤသူပါတခြားတဲ့ကြောင့်ဤသူပါ ဒီကဆက်ကတတန်နဲ့တပုံစံနဲ့နိဗ္ဗာန်ရအောင်ဆရာကဆွဲခေါ်တယ်အတန်နဲ့ပြီးပြီးတော့ဉာဏ်နဲ့သိသိပြီးတော့ကျက်မှတ်သွားတာကိုကသေးသားတော့ပါကိုဘကလိုက်နာကျင့်သွားမှာကိုလို့ကိုလိုလားဒီလိုရှိမှဟိုလိုကြောက်မှသွားမလို့နဲ့ဒီတခါတည်းကြီးဒီဒီဒီဒီဒီဒီဒီဒီကဘာတခါတည်းညီညီစစ်ပါတခါတည်းပုံစံကြမကြစစ်ပါဒီပါစစ်ပါဒေတာစစ်ပါဒေတာစစ်ပါတခါတည်းဒီဒီလိုက်ကြီး ကိုဘာမှလည်းကိုဘကဘာလို့လဲကိုဆရာကြီးဆိုင်တာနဲ့သူအောင်ဘလို့လုပ်ပြရမလဲဘလို့ပြင်ပြရမလဲအဲ့ဒါကိုသိသိသိပြီးတော့လိုအပ်တော့ပြပြင်ပြီးဒီဒီတရားလေးဒီတရားလေးဒီကဒီဒီကပါမလေးဒီနဲ့ကြော်လိုက်ကြည့်ကြော်လိုက်ကြည့်ပါကြော်လိုက်ကြည့်ပါအပင်ကမအောင်ကောကောလေးပါလွတ်လွတ်လပ်လပ်ဒီပါအောင်ဒီဒီဝင်လေကလေးညီညွတ်အောင်ဒီဒီတရားလေးတရားလေးဒီအောင်ဒီအောင် ဝင်းကြီးကနီးကြီးကနီးကြီးကပါနီးကြီးကပါဒီသူသာစိတ်တော်ဗမာတက်သွားပြီးတော့မရက်ကြည့်နဲ့သူတခါတည်းပေါ့စီသွားသူကတခါတည်းပေါ့ဟီးသွားဒီဟိုလိုလားဒီလိုလားဘာကြည့်မလဲဘာကြည့်မလဲသွားမလို့နဲ့တရားခိုင်းလို့ကတူအောင်လို့တခါတည်းကြောက်ဟင်းတာဒီစီပါဒီဝလေဝလေဖက်လေပေါ့ပေါ့လိုလားလားဝတ်အောင်ပေါ့ပြီးဒီဒီလိုက်လိုက်လိုက်လိုက်တခါတည်းကြောက်ဟင်းကျက်မှတ်ပြီးအသေးချင်းကြီးထုတ်ပြီးတော့မကြည့်ပါနဲ့ဖွင့်ပြီးလိုလားလားရှူလေးပေါင်းကြည့် သူကမမလေးသူကသူကသူကဘာမမလေးသူတစ်ခါတည်းကြီးသူတစ်ခါတည်းကြီးသူတစ်ခါတည်းကြီးအောင်ကြီးသူပါကြီးသူပါနိုင်ကြနေရပါတယ်ကိုကြည့်တဲ့အတန်းနဲ့ကြီးပါဘဝတော်ရှိပါရှိပါဘဝကျင်စုံပြီးပါညီညွတ်လိုက်ကြည့်ကြည့်လေးပါသူပါမမလေးတစ်ခါတည်းကြောင်သူပါညီညွတ်သူပါဒီကဒီကဒီကဒီကဒီကဒီအောင်ကြည့်တာအကျန်လေးစင်းနဲ့အကျန်လေးစင်းနဲ့ အခုစိတ်ဝင်မလေးသူကမမလေးသူကမမသူကပါသူကပါသူကပါအကျန်လေးခြင်းနဲ့အကျန်လေးခြင်းနဲ့တရားတိုင်းကြီးတရားတိုင်းကြီးသူကသူကသူကပါသူကပါတရားတိုင်းကြီးသူကပါအကျန်လေးခြင်းနဲ့အကျန်လေးခြင်းနဲ့အကျန်လေးခြင်းနဲ့သတိတာဧကညီညီညီကျူညီကျူတရားတိုင်းကြောင့်လိုက်ကြည့်ပါကိုယ်လိုက်ကြည့်ပါဘဝတော်ကြီးကိုယ်တည်းရုပ်ရုပ်ကိုယ်ကထားနဲ့ ခန္ဓာကိုယ်စိတ်နဲ့တင်းပြီးအတော်ကြီးပြန်ဟောလိုက်တာနဲ့ဒီမှာလေးတက်တက်ပဲအာယူပြီးတော့သူသွားသူသွားသူသွားပေါ့ပေါ့ပါပါလေးသူသွားနေရာဝလုံးလုံးကကြောင်ကြီးလေးသူသွားသူသွားပါသူသွားပါမမရှိပါမမရှိပါမမရှိပါတခါတည်းဟိဟိဟိဟိဟိသူအောင်ဟိဟိတခါတည်းကြောင်လိုက်ပြီပါလိုက်ပြီလိုက်ပြီပါဟိဟိပါဟိဟိဟိဟိဟိသာပါတခါတည်းဟိသာဟိသာဟိသာ ပရိဒါပရိဒါညွန်လိုက်ကြည့်ပါဒီကပါဒီကပါဒီကပါတစ်ခါတည်းကြပါစေတစ်ခါကြောင်ရှိပါသူမောလာကြက်ကလေးဖုန်းလည်းလုပ်ဖြစ်တယ်အားတော့သွားပြီးဖုန်းရင်းနဲ့အဲ့ဒါရှိစားမရှိလို့ဒီကပါဒီလမ်းလေးတန်းလေးပြုတ်ပြော့ကျမကြီးကိုကောင်းလာပါလိမ့်မယ်ဒီကပါတရားလည်းရဒီကပါဒီကလေးကျင်တာပါဒီကရအောင်လေးကျင်ပါဒီကကပါဒီကကပါဒီကညီညွတ်ရှိပါတကယ်ကြောင့်ရှိပါ ဒီဒီဒီဒီဒီပုံတော်ကြီးတစ်ခါတည်းကြောင်းကြီးအဲကောင်ကြီးဒီဒီဒီတစ်ခါတည်းလေကောင်ကြီးဒီဒီဒီဒီကပါလို့လေစီနဲ့ဆိုလိုတာချင်းဥပကမကြီးကဥပကဆရာလေးကလည်းညော်လိုက်ပြီးလိုင်းကြီးဒီပါဒီပါဒီပါဒီဒီပါဒီကလွဲတာရှင်လေးရှင်လေးဝါသိညာနဲ့ပြောပြီးနှင်းနေနေနဲ့ပြည့်ပြီးတစ်ခါတည်းကြီးဒီဒီတစ်ခါတည်းအန်ကြောင်းကြီး ညီကျူညီကျူတာပါညီကျူတာပါညီကျူတာပါဒီကမရပါနဲ့မရပါနဲ့မရပါနဲ့ဒါတဲ့အောင်ကြအောင်ချညီလိုက်ကျူကျူအောင်လိုက်ကျူညီညီကြကြီးဘလို့လဲဒီရလားကိုဘကလည်းလဲနေလားနှင်းလားညံနေလားကြည့်ဘာလို့လဲလိုက်ကျူညီညီကျူတာညီကျူတာညီကျူတာညီကျူတာညီကျူတာညီတာညီတာကျူပါကျူပါဒီပါတခါတည်းကြီးက တစ်ခါတည်းကြောင်ကြီးပါတစ်ခါတည်းကြောင်ကြီးပါကြီးပါဝိသုဝိသုသတိတာသတိတာသတိတာသတိတာသတိတာမလို့ဒီနဲ့မပြန်လို့ဒီနဲ့မပြန်လို့ဒီနဲ့သီတာသီတာတစ်ခါတည်းအံကြသီတာတစ်ခါတည်းအံကြသီတာသီတာသတိမလို့ဒီနဲ့မပြန်လို့ဒီနဲ့မပြန်လို့ဒီနဲ့ဝိဝိသုဝိသုဝိသုဝိသုတာပါိတဲ့ခန္ဓာကိုဒူးတွေပေါင်းလို့ဆောက်နေလိုက်ပြီးနဲ့ကိုယ်အောင်နာဒီကသိကြအောင်ပြီးတော့အဲမှာဝင်ကလေးဆရာကြီးရဲ့အတန်းလေးညောင်းပြီးနောက်မကြခင်တည်းနဲ့တစ်ခါတည်းပါလာအောင် သူကသူကဟိစုဟိစုလိုက်သူသူကပါသူကသူကဟိစုဟိစုဒီစားတဲ့ကြောင့်ဒီပါညောင်လိုက်ပါညောင်ပြီးပါညောင်ပြီးဒီပါမှာပို့လို့ပါသူကတရားလည်းညီတယ်တရားလည်းညီတယ်သူကသူကသူကဒီကညောင်လိုက်ဒီပါတရားလည်းကြောင်လိုက်ဒီကအကျဉ်းလေးနေအမှနည်းနည်းလေးကြည့် ရေကြီးကြနေမြင်လာကြီးကြောက်ပြီးတော့မငြိမကြည့်ပါဘူးနော်ဒါပေမဲ့ကိုကြီးတွေတင်းပြီးခါကြိုးတွေတင်းအကုန်လုံးကျိုးတယ်ကျိုးနဲ့တင်းထုတ်ပြီးထုတ်ပြီးတော့မကြည့်ပါဘူးမင်းတို့လေးတွေကဆယ်ရှားပြီးတော့ရေဝါလေးတက်တက်ပဲပေါ့ပေါ့ပါပါအားပြီးအလကားနေပြီးတော့အလုံးတွေကအလုံးလေးတစ်ခုအခုလည်းခရီးဆိုင်ကြောင်းကြဆိုင်ကြမလိုပါဘူးမှန်မှန်လေးတာရှိပါပါဒီစီပါဒီစီပါအားရကိုယ်ကြီးကောင်းနေကြရမယ်ဆိုမငန်းစီနဲ့စိတ်နဲ့သွားပြီးညှိထုတ်ပြီးတော့လုပ်ချင်တယ်ဆိုမဆုံးနဲ့ လက်ကြီးနဲ့မတင်တာနဲ့အကျော်တွေခါတွေပကုံးတွေအဲရုပ်ကတွေသွားရင်မတင်နဲ့ဒီမှာတော့အတော်လေးထားတယ်ထားတာလောလလရှိချတာသိကြလက်ကြီးကိုသွားပြီးညှိကုပ်ပြီးခုတ်ကြည့်နေဖွင့်ပြီးတော့သွားပြီးပြေးတာဒီတက်တက်ကလေးပဲဒီတက်တက်ကလေးလိုက်ကြည့်စီဒီသားပါဒီသားပါဒီသားပါဒီကောင်ကြီးဒီပါဒီဒီပါဟောဒီဆရာကအတန်းနဲ့ပြေးကြရအောင်ဟမ်စနစ်တဲ့ဇန်ဝင်လာတဲ့ဝင်သွားအောင် ဗန်စိတ်တွေပေါ်လာအောင်အတန်ပေးပြီးထူထားတယ်ဒါသတ္တုပမာလေးကလွှတ်ဆွဲတဲ့ဥပမာလေးဒီလေးနဲ့တရားကိုကြည့်ရသင်္ခါပြင်အောင်လိုက်နောက်ဆုံးရွာတွေ့လို့ဒီကဒီကဘာသတိတာဘာမပြန်လေးခြင်းနဲ့အပြန်လေးခြင်းနဲ့ဤဤဤသူဤသူတရားကြည့်တဲ့အခါနဲ့ဤဤဤဒီတာဤဒီတာဤဒီတာဤဒီတာဤဒီတာဤဒီတစ်ခါတည်းကြောင့်ဤအကုန်စံနဲ့ကြောင့်ဤဒီဤဒီဤဒီဤဒီတာ ဒီစီတာကမနင်းညောင်းကြီးနေရာမှာပေါ့လို့ဘာလို့လဲဘာလွဲကြလဲကိုဘကလူကလွဲတာပဲရှိတယ်ကိုကတော့လိုက်ကြည့်ကြည့်ကြည့်ကြည့်ဒီကစီတာဒီကနီးကြည့်ဒီကပါဒီကပါဒီကပါမကြံနေနေမကြံနေနေမကြံနေနေဒီဒီဒီဒီတစ်ခါတည်းကြောင်ကြီးညောင်းကြီးကတစ်ခါတည်းအံကြပြီးတော့တပုံစံနဲ့ကြပြီးတော့ ဒီဒီတစ်ခါတည်းညီမျိုးရှိရမှာပေါ့လေဟုတ်ပြီဒီစိတ်ကောင်းတာဆိုင်ကြလည်းမလိုပါဘူးမမှန်လေးဒီပေါ်ပါပါလောလာလာလေးခေါင်းကောင်လေးဝင်လိုက်ဖက်လိုက်ရှိနေတော့ပြီဟုတ်ပြီဆရာသားနဲ့ညီတော်တစ်ခါတည်းကြည့်စီဟုတ်ပြီဒီလိုမှန်လာပြီအဲ့တော့ဒီကောင်းလာကောင်းလာရှိကြကလေးအောင်ကြည့်လိုက်ဒီကနေရာသင်ကြားတဲ့နေရာလေးအောင်ကြည့်လိုက်ဒီကဒီကဒီကသင်ကြားတဲ့နေရာအောင်ပြုဒီကအသေးစုဆိုင်ရဲ့ဒီနဲ့မှန်မှန်လေးပြု အပြီးတော့သူကြည့်လိုက်မသားနဲ့သူကြက်ကလေးကပိုင်းခြားပြီးတော့တော်ပြီကြောက်မသွားဘူးလွင့်မသွားဘူးလေးမသွားဘူးပဲအပြီးမြဲလေးကိုပဲသူကြက်ကလေးကဒီသွားဒီသွားတစ်ခါကလည်းရှိတာမလဲကြတဲ့တစ်ခါကလည်းရှိတာမလဲကြတဲ့သူကြက်ကလေးကလည်းဗမာသူကြက်လည်းညနာသူကတိုက်ခဲ့တဲ့ဗမာသင်ရှားတယ်ဒီဘက်ကသင်ရှားတယ်ဘယ်နေရာသင်ရှားလဲနှာခေါင်းရသင်ရှားတာဘယ်လိုလဲသင်ရှားတဲ့နေရာကြီးဒီဒီအိုင်နေရာလေးအောင်ပြုပြီးတော့ ချက်ကလေးသတိထဲကဒါလေးထောက်ပြီးတော့ထားပြီးတော့သူကဒီရောပါလေးနဲ့ပေါ့ပေါ့ပါပါလေးထူကြလာပြီဒီကဒီသူဒီဒီရနေကဒီကလေးဒီသာဒီသာဒီလေးလေးဒီနဲ့ဓမ္မလည်းကြည့်ချက်ဓမ္မလည်းကြည့်ချက်ဒေသသိရလားကြည့်ကြည့်ဒီသာသင်ချတဲ့နေရာအောင်ပြုဓမ္မလည်းသင်ချတာတိုက်တိုက်ကိုလေးနဲ့နာရီကတိုက်ခဲ့တဲ့နေရာလေးဓမ္မလည်းဒီနေရာသင်ချလည်းကြည့်ဒီကလည်းပုံမပြောင်းနေနဲ့အခုလည်းပုံမပြောင်းနေနဲ့တစ်ခါတည်းဒီဆန္ဒလည်းမစောနဲ့မလုံးနဲ့အသိစိတ်ကကြီးမလုံးနဲ့ဒီသာမမကြီး ပရိဒါပါပရိဒါဆန္ဒသွားပြီးတော့မရှိပါနဲ့ပရိဒါမမလေးရှိပါဒီနဲ့ပရိဒါပါပါဒီဆိုင်တဲ့ပုံမပြောင်းစင်းနဲ့ရရှိကနဲ့လည်းပုံမလဲစင်းနဲ့ပရိဒါပရိဒါပရိဒါပရိဒါပရိဒါပရိဒါပရိဒါအမှားပါခိုက်တာခိုက်တာသွားမကြည့်ပါနဲ့အမီးသွားမခိုင်းနဲ့ဒုက္ခသွားမပေါင်းစင်းနဲ့ဆန္ဒနဲ့နာပြီးတော့ဒီကလေးမှစိတ်ကလေးကိုသမာအာဇီဝရအောင်မွေးမွေးပါ 每话每句话，只叫你听他话。哎你啊你啊，早饭嘛多食你啊你，你叫你每年啊，只叫你啊。其他其他其他，其他只叫你啊，别话讲，没听讲嘛呢，没理老板呢，没来要话呢，只叫你啊，哦不要不要，谁啊谁讲呢，你弄几多，谁谁几多，其他话。其他，现在不放红辣椒，但是不开灯，姜呢是唯一的菜，是不？是不？是不？这个。 ပရိသပရိသဗမသတိပရိသအခုမပြောင်းနေနဲ့အခုမပြောင်းနေနဲ့အခုမလေးနေနဲ့ဒီရက်ကလေးမှာဒါလေးသတိလေးသင်ကြအောင်ထားပါပရိသပါဒီရက်လေးအောင်ပြုတာပါပြုတာပြုတာဒါမှလည်းဒီရက်ဒီရက်သင်ကြတဲ့နေရာအောင်ပြုပြုပြီးသင်ကြသွားပရိသပရိသဒီရက်ကလေးအောင်ပြုတာပါပြုတာပြုတာိတာတရိတာဒါလည်းအောင်ပြုတာဒီကျက်ကျက်ရအောင်ပြုတာပြုတာပါပြုတာပါတတိမလေးဆိုရင်အလိုမလိုက်နဲ့ အာဟုတို့အာဟုတို့တရားတွေကကုသိုလ်တရားလုပ်တဲ့နေရာမှာလာရောက်ပြီးနောက်ကနေနောက်ဆက်လို့အလိုမလိုက်နဲ့ဟိုပြန်လို့ဒီပြန်လို့ဟိုရောက်ဒီရောက်အဲအာဟုတို့စိတ်အဲနာတိကတိကျကလေးကကုသိုလ်အဲအကုသိုလ်တရားတိုးပေါင်းမြင်အောင်အားကောင်းကြိုးစားကြည့်တာတိကျကလေးဒီတာပါရိတာရိတာမပြန်လို့ဒီလေမပြန်လို့ဒီလေရိတာမမလေးကြည့်ပါအစိစိတ်မမားဒီလေဒီစိတ်ကြီးလည်းမမားဒီလေတတိလေးနဲ့တိကျကိုအောင်ကြည့်တာ Mamanidhi, Mamanidhi, Yunita, Drita, Drita, Siva, Drita, Va, Chisang, Drita, Baba, Chisang, Drita, Baba, Drita, Va, Drita, Mamanidhi, Siva, Sanda, Matone, Malone, Drita, Mili, Sine, Majani, Sine, Drita, Chijagli, Aungi, Yu, Chijagli, Aungi, Drita, Chijani, Aungi, Ka, Drita, Va, Chijagli, Aungi, Va, Mamanidhi, Va, Chisali, Baba, Mamanidhi, Sare, Yaiwali, Velo, Lala, Lipo, Mamanidhi, Baba, Mamanidhi, Baba, ဒီဒီဒီဒီဒီဒီမင်းလေးကဒီကြက်လေးနဲ့ငဲမြောင်ဒီကဒီကဒီကဒီကပါတတိမလေးကိုလည်းတတိမလေးကိုလည်းတတိမလေးကိုလည်းမကြမ်းလေးကိုလည်းအကြမ်းလေးကိုလည်းအကြမ်းလေးကိုလည်းစိတ်ကလေးကိုရောက်ပြောင်းမရောက်ခြင်းနဲ့ထိန်းတာထိန်းတာထိန်းတာကဒီကငါတို့ကဒီကြက်ကလေးကလည်းစိတ်တွေအာဟုတွေစိတ်တွေမယုံလာအောင်ကာဝယ်ဆောင်ထိန်းနေတာဒီကဒီချက်ကလေးတတိလိုက်ဒီချက်ကလေးအာဟုတွေတော့တတိမလေးကိုလည်းဒီက ပရိသပရိသဒီကြက်ကလေးဝေအောင်ပရိသမကြမ်းနေခြင်းနဲ့အတိုင်းအာယုံနဲ့ဒီကြက်ကလေးကမ္မထအာယုံနဲ့အာရိယနဲ့လောကပိုင်းပရိသအာဟုလို့အာယုံလောကကာမအာယုံကြီးမကောင်းဘူးလောကဘိဇဝါအာယုံကြီးအဲဒီထဲမှာဒီကလေးမနေဘဲနဲ့ဒီကြက်ကလေးဒုက္ခကမ္မထအာယုံလေးမှာငွေဒီကနေ့လောကကြက်မှာလားဉာဏ်နဲ့ပညာဥဒိတာရှိတာရာရှိတဲ့အတိုင်းနဲ့မြည်လာပါလို့လဲမားတွေကလွဲလာညာပြီ ပညာကများတာလျှော့လိုတာဖြစ်ဆရာကျင်ခိုင်းတာတွေကြည့်ပညာကတတိကတိကျကလေးကိုသိဆောင်တော့ဒီကကြက်မှာတတိယဉာဏ်ပညာသုံးချက်ပါအောင်သိတော့ဒီကမမလေးခဏတော့သွားလာတယ်ကိုယ်ရင်တိတ်ဒီကောင်းရစိတ်မထားပါနဲ့လောလောပြီးတော့လည်းမရှင်နဲ့ကြောင်းဆိုရင်အတင်းကိုရမ်းကြီးပြေးတယ်ဆပါကြီးတယ်တတိယဉာဏ်နဲ့ကြီးရကြောက်ကံကံကြီးပြေးကြတာတသံမြာလုံးကြာလာအခုကတတိယဉာဏ်ပညာရဲ့ကြီးရ ။ဒါသူတို့ကလည်းသူကဉာဏ်ကြီးတွေခါတဲ့ကြောင့်သူအဒီမကင်းနေနဲ့အကျဉ်းလေးတွေနဲ့အကျဉ်းလေးတွေနဲ့ကြည့်ရကြတဲ့နေရာလေးဒီလိုကြည့်တဲ့ကိုယ်နေရာနဲ့ကိုယ်ကိုယ်ခန္ဓာနဲ့ကိုယ်သိအောင်သိတာအဲ့ဒီအလေးအောင်လို့ဒါလေးပြပါအသေးစုဆိုင်ပြီးလုံးမပြပါနဲ့ကြောက်ကြောက်ပြီးတော့မပြပါနဲ့တတိလေးသင်ရှားဖို့တာဗဒါနာတတိမပြတ်နေဖို့တာဗဒါနာတတိမလစ်ဖို့တာဗဒါနာပါဒိဋ္ဌာပါဒိဋ္ဌာစူရာဒိဋ္ဌာပါ ဒီကနေ့မြောင်ကြီးသူပါမိသူပါမိသူပါဒါကလေးဟိုရောက်ဒီရောက်မရောက်နိုင်တော့အလိုမလိုက်နိုင်တော့သိကြကလေးကနေဘယ်တော့သွားစင်းလဲကျမတာကျမတာသိသိတာသိသိတာသိကြကလေးအောင်ကြီးဓာတိပါသိကြလေးအောင်ကြီးမမရှိမမရှိအောင်ကြီးသွားပြီးသွားပြီးသွားသိကြကလေးဒီဒီပုံမှန်သိတာဒီမလေးတွေနဲ့သိတာတစ်ခါတည်းကြီးကြီးကြီးသိကြကလေးအောင်ကြီးတစ်ခါတည်းကြီးသွားရံများနဲ့ရံများနဲ့ဟိုဝါရီကမပါသေးနဲ့တရားခိုင်းတဲ့လောက်ကလောက်ပါ ရံကြီးကြတဲ့တိုင်းစီပါစိတ်ပါဒိဋ္ဌာပါဒိဋ္ဌာပရိတာပရိတာတိကျတိကျတဲ့အောင်ပြုရလိုက်စီလိုက်နေလိုက်ညင်လိုက်ပြင်းပြင်းစီလိုက်ကြက်ရောလေးစီလိုက်မလုံးနဲ့အဲ့ဒါသီလကျက်သမာဓိကျက်ဉာဏ်ကျက်ဟုတ်ပြီဒိဋ္ဌာပရိတာပရိတာပါမကျန်နေဘူးနဲ့မကျန်နေဘူးနဲ့မကျန်နေဘူးနဲ့ညီညီစီတာညီစီတာညီစီတာညီစီတာညီစီတာညီစီညီစီတခါတည်းညီစီတခါတည်းညီပုံကြောင်းနဲ့ပုံကြောင်းနဲ့ ဒီကောင်ကြောင်းနဲ့ဆရာကြီးဆရာရှိကံနဲ့တစ်ခါတည်းတစ်ခါတည်းတစ်ခါတည်းမိကြီးဒီရှိရှိနဲ့စီးကြကလေးအောင်ပြုဒီပုံမပြောင်းခြင်းနဲ့မလဲခြင်းနဲ့ပရိဒါပရိဒါပရိဒါပရိဒါပရိဒါပရိဒါဝါရှိပါသိပါပရိဒါဝါတစ်ခါတည်းမိဒီပါမိဒီပါမိဒီပါမိဒီပါမိဒီပါဒီဒီဒီဒီဒီကဒီဒီကအပြန်လေးနဲ့စိတ်ကြုံရုံးရုံးရုံးမကောင်းနဲ့ဘယ်တော့ဒီအောင်ရောက်မခံနဲ့ ပရိဒါတိကျလေးအောင်ပြီးကျိုးနဲ့ကြည့်လို့စီတိုင်းလေးနဲ့နာတိကတိကျမှဆွဲတာအပြင်မလေးစင်းနဲ့အပြင်ဆိုင်မှာစင်းနဲ့မာစင်းနဲ့ဆန္ဒမတော်ပြီးလောပြီးကြောက်ကြောက်ကြီးမစူနဲ့လွတ်လွတ်ချင်းနဲ့ကြောက်ပြီးကြီးတဲ့အစီအစဉ်မလုံးနဲ့ဉာဏ်နဲ့တတိနဲ့ချိန်ဆပြီးတော့ဒီသာဝပရိဒါပရိဒါပရိဒါပရိဒါဝပရိဒါပရိဒါပရိဒါပရိဒါပရိဒါမမရှိသွားမမရှိသွားပရိဒါပရိမသိစင်းနဲ့ဝိဇ္ဇူဝိဇ္ဇူဝိဇ္ဇူဝိဇ္ဇူ 你洗个，他洗个，他洗个，他天天叫我洗个，他天天叫我洗个，他天天叫我洗个，他天天叫我洗个，洗个我洗个吧，洗个。洗个，洗个，洗个，没讲你几呢？没讲你几呢？看他手机多，有皮有皮，最近没在家里面，没没来去。最近有皮有皮，手机收不上呢。昨天有皮，看他有皮，朋友的皮有收跟不上呢。手机机架都机架，用完了都不带去。 ဒီဝါလေးတစ်သက်ကြီးဆွေးရင်ဒီကနေ့မှမပါနဲ့ရမများနဲ့ဒီအချိန်ကနေညီအောင်နဲ့ကြီးဘလိုပဲကြည့်ပြီးငါအလောက်ကတစ်ခါတည်းဆရာအတန်နဲ့ညီအောင်ကြည့်ပြီးပြီးတော့ကြည့်ချက်ကလေးပြိခါမှာဒါအပြင်ဘာမှမလုပ်အောင်ဆိုတော့ကိုယ့်ကိုသတ်မှတ်တယ်အဲဒီကိလို့တွေမလုပ်နဲ့ဒီသာဒီသာဒီသာဒီသာသတိသာသတိသာသတိသာမပြန်နေခြင်းနဲ့ဘာနာမစောနဲ့မလုံးနဲ့ဒီသာဒီချက်လေးသာဒီဒီချက်လေးသာဒီအောင်ပြုဒီချက်သာအောင်ပြုဒီဒီရောင်ကြီးဒီဒီဒီဒီသာပါတခါတည်းကြီးပါ ရအောင်ဒီပါညီပါဟိုကမဖြစ်ခြင်းနဲ့ဟိုလိုဒီနေ့မဖြစ်ခြင်းနဲ့ဟိုကြော်ဒီကြော်မဖြစ်ခြင်းနဲ့ပြိတ္တာဆရာကြီးကတပည့်ကိုစီကားတပည့်ကိုဖြစ်တယ်မှာဒီအကြကြီးကြီးလိုက်ကြီးကျန်နေနောက်ကမြောင်လိုက်ကြီးတစ်ခါတည်းကြီးဒီစီကြီးစီကားတစ်ခါတည်းကြီးစီကားဒီကအကျိုးဗရဏကြတယ်အကျိုးမှန်မှတတိထားပါအကျိုးဗျမရာရှိလို့တတိထားလို့မရတော့ဘူးဒိဋ္ဌမမှန်ရှိဖို့အဓိကကြတယ်အခြေခံဟောပြီဒိဋ္ဌရှိတာစိတ်တာစီကားပါစီကားပါစိတ်တာပါ ဒီကတာဝပရိတာဝမကြံနေသေးနဲ့မကြံနေသေးနဲ့မကြံနေသေးနဲ့ပရိတာပရိတာပရိတာအကျမ်းနာပရိတာဟောပြီးမကြံနေနဲ့ခန္ဓာမဆုံးနဲ့မဆုံးနဲ့အထူးဆိုင်လေးကမမားသေးနဲ့ဉာဏ်လည်းမဉာဏ်နဲ့နှီးလည်းမနှီးရှိချုပ်ပြီးတော့တုတ်ပြီးသူနဲ့ထောက်ပြီးတော့ဒီအထူးဆိုင်ကိုချုပ်ပြီးသူပါနဲ့ပို့သူပါရေမော်လေးတက်တက်လေးလို့လည်းလားဝင်နေရတဲ့သူ့ဘာလို့လို့လည်းလားအုံးဝင်ပြီးဆက်လျရတော့ဘာကြီးတစ်ပြည့်ကြီးဒီကိုင်းနေမဟုတ်ဘူးဟုတ်ပြီရေမော်လေးတက်တက်မှာဆက်လေလည်းသူ့ဘာလို့လို့လားဝင်လေလည်းလို့လည်းလားပြောင်းကြည့် သိချုပ်ပြီးတော့မဒီနဲ့ဒီဝိဒီဝိဒါဒီဝိဒီသရဏကြီးဒီဘောမကြီးဒီဒီဘုရားမိတာဒီရာဒိဋ္ဌာတိကျဝတိတာဒီတာဘဝကျန်နေတယ်ရောက်ရောက်ရောက်ကျင်ရောက်ကျင်ဒိဋ္ဌာဒိဋ္ဌာဘာမောရှိပါအောက်ကခိုက်တာခိုက်တဲ့ဝိညာဉ်တွေပွားပြီးတော့မချာနဲ့အဲ့ဒီရောက်ရင်နာရီရောက်ပြန်ကတတာတာပြီးတော့အတူဆိုင်ကိုဗရဏထားပြီးတော့ဒီဒီဒီကြောက်ကအလုံးမလိုက်ပါနဲ့နေတော့ဝေးကြည့်နေတာဒါမသိရှိပါရဲ့သမာအာဇီဝလုံးလုံး နာပြီးတော့ဒီကလေးတတ်တာဒါဘလို့ပဲဖြစ်ဖြစ်မသိခင်နဲ့အသေးတောင်းကျူးရင်းကြီးခင်းတာတကယ်ပြီးတာမဟုတ်ဘူးဟောပြီးဟောရတဲ့တာအလိုလိုက်ပြီးတော့အကျော်ပြီးသွားမြင်နေရိတာအဲ့ဒီသွားမရှိလို့ပြရနေအဲ့ဒီစိတ်ကလေးနာပြီးတော့ရောက်ကဘောပေါက်လာလို့စိတ်ကနာပြီးတော့မှကတ်နေလို့ရှင်ဘာမှမဖြစ်ဒုက္ခနဲ့သွားပေါလို့ဒုက္ခတွေနာပြီးတော့ဒီဒီစိတ်ကလေးလေးသွားပေါဒါရှိပြီဒီဒီဒီကလည်းပဲဒီအတူဆိုင်တာကြီးအခါတိုင်းကြီးဒီကအတူဆိုင်မှန်မှုလို့လေ လောက်ပဲကြီးကြီးအတူကြိုက်တာမှန်းလို့အတူကြိုက်တာမှန်းလို့ဝင်လေကလေးတစ်ခါတည်းကြတယ်လေတစ်ခါတည်းကြအဲ့မှာဗျံပရာဖြစ်စိတ်ကဝိဘတ်ရတဲ့ဖြစ်တော့အဲ့ဒါမတော်စကအတူကြိုက်ကြပြီအတူကြိုက်မှပြန်ပြီအတူကြိုက်မှပြန်ပြီအတူကြိုက်မှပြန်ပြီဒီဒီဒီဒီတစ်ခါတည်းကြောင်းဒီကနေ့ဒီကစိတ်ကပြန်နေနေတယ်ပြန်နေနေတစ်ခါတည်းကြောင်းဒီဒီဒီဒီဒီတစ်ခါတည်းကြောင်းဒီဒီသာပါဒီသာပါဒီသာပါဒီသာပါမပြန်နေဘူး ငြိမ်ငြိမ်ငြိမ်ငြိမ်ပရိသာပရိသာပရိသာပရိသာဟုတ်ပြီဒီလိုနဲ့စိတ်ကလုံးမလိုက်နဲ့တရားတိုင်းကြီးဒီကြီးအစိုးရသံဃာလည်းနေရာမနေတဲ့စီးရဲနေရာတော့ကိုယ်ကလည်းရောနေဘတ်တယ်ဒုက္ခကြတဲ့ဒီစိတ်ကလေးကိုယ်ကရုံးနေမှာသိရင်ပဲလေးပါလောက်ဒီတဲ့ကောင်လည်းလွတ်လို့ကိုယ်ကစိတ်ကလေးကိုဒုက္ခထဲမှာကိုယ်ကိုယ်တိုင်းကိုယ်အစွမ်းအားနဲ့ကိုယ်ဆွတ်ထုတ်နိုင်ပြီးရုံးထွက်နိုင်ပြီဆိုတော့ကိုယ်ပိုင်လေ့ကျင့်ထားမှာသိရင်ကိုယ်တဲ့အားကိုရသိပြီးတော့လည်းကိုယ်တဲ့အားကိုရတယ် အဲ့ဒါအရက်ပဲရှင်းတာရှင်းတာစိုက်တာသုတ်ပြီးတော့ပုံမနိုင်လို့ဆိုစိတ်ရဲ့ဖန်ကြီးကကြာညာကြာဝိရိပါဒဝိရိရောက်ကုန်တယ်အခုတည်းကစိတ်ကလေးကိုသိနေကြတဲ့အိန္ဒိယတော်ရပြီ။သိတာသိတာသိတာဘယ်မှပြင်းနေသေးလဲ။ဘုရားတရားရောက်တော့မယ်။ဒီပေါင်းလေးဆောက်တဲ့ပူဇာတွေတိုက်တိုက်နဲ့သွားတော့မယ်။မသွားပေါင်းရင်မသွားကြည့်ရင်မကြည့်တော့အလိုကလိုက်သွားကြည့်တော့သေးတာဖတ်တယ်ခဏမှမရ။ခဏတဲ့ကြည့်ချက်လေးမှသာသာသာသာသိတာအကြည့်ကြီး အခြေချကြီးအခြေချကြီးဒီဦးဒီဒီဒီခရယာဦးဆိုတာရအောင်လို့တဲ့စိတ်ကြီးလို့ရအောင်လို့တဲ့စိတ်နဲ့ကြာရင်ရတာပဲဟောပြီသုဒ္ဓသုဒ္ဓသုဒ္ဓတကယ်ပြေပဲကလေးလို့သုဒ္ဓသုဒ္ဓပါဒီဒီဒီဒီရံမရာနဲ့ဖြစ်စီနဲ့တခါတည်းကြီးတခါတည်းကြီးဒီအခြေတို့ကြီးဒီလိုက်တို့လိုက်လေးလေးရင်လေးရလိုက်ရှိလိုက်ပြင်းပြောလိုက်မရှိနဲ့အကြောင်းနဲ့လွတ်လွတ်လပ်လပ်လေးလေးဝေဆွဲပြီးခေါင်းတော်ကြည့်ပြီးသုဒ္ဓပါပရိသပရိသပရိသပရိသပရိသပရိသ ပရိသမမမရှိသောပရိသမပြန်လို့စီနေမပြန်လို့စီနေမပြန်လို့စီနေမပြန်လို့စီနေအခုတိုင်းမမစီနေဒီကလေးသာသာလေးအောင်ပြီးပါအတင်းဆူဆိုင်ပြီးကြောက်ပြီးလန့်ပြီးတော့ပတ်ကြီးတဲ့အပြီးလေးနဲ့မဟုတ်ဘဲနဲ့စိတ်ကိုနိုင်ရင်းနဲ့ပฏิဉာဏ်ပညာတို့ကစိတ်ကိုနိုင်ရင်းနဲ့အားနဲ့လောက်အောင်ပြီးပါဒီကလေးကအောင်ပြီးတော့ပါစိတ်ကိုဘယ်မှမနေလို့လို့နာဒီကရှိတဲ့နေရာနေအိုက်ညာနေဆိုပြီးတော့ဒါကပฏิဉာဏ်ပညာနဲ့သုံးခြင်းနဲ့ဟုတ်ပြီးထုတ်ပါတယ် ဟုတ်ဆုံးပါရဲ့အဲအဲ့ဒီဘယ်မှာကြည့်လို့လဲဒိဋ္ဌဒိဋ္ဌဒီကလေးဒိဋ္ဌဒီနမလွတ်ဖို့ဆိုကြောက်ပြီးတော့ကြီးတဲ့အပြီးလေးနဲ့ဗယံပရနေလားကလားမကြည့်ပါနဲ့မှန်မှန်လေးနဲ့ငယ်နဲ့ကြည်ညာကတိသူ့ကြည့်ပြီးတော့သူပါသူပါအခုတိုင်းမှမနဲ့ဘုရားအတန်ပေးကြတဲ့ဆက်တဲ့ကြောင့်ဒီကကြည့်လိုက်ဒိဋ္ဌဒိဋ္ဌဒိဋ္ဌ ပရိသာမမကြီးသွားမမကြီးသွားပရိသာပရိသာပရိသာမမကြီးသွားပရိသာမမကြီးသွားပရိမလေးစီနဲ့ပရိမလေးစီနဲ့ပရိမလေးစီနဲ့ပရိမလေးစီနဲ့ပရိမလေးစီနဲ့ပရိမလေးစီနဲ့ပရိသာပရိသာအကျိုးမှားဆိုအကျိုးမှားနဲ့ရုပ်သက်သာဥပပုပြင်းလေးအလိုမလိုက်နဲ့အလိုလိုက်လို့ရှိရင်စေတံကြီးကြတော့အလိုမလိုက်နိုင်တော့ဘူးအလိုမလိုက်လို့လိုရမရလို့ရှိရင်ဝိညာဉ်ကြောင်းတကယ်ကလေးတင်တာပါဒီဝိညာဉ်အိမ်မှာလည်းတန်တရားတော့မလိုက်ကြွလိုက် ဘယ်ဘွားရောမလိုက်ကြွလိုက်တရားထိုင်လို့လည်းမလိုက်ကြွလိုက်ဆိုတော့တိုးမှာပေါ့ခဏထိုင်နေရလုံနေရခဏကြိုရမလုပ်ဘူးဒီကံဒီအပေးယူမလုံးနိုင်ဒုက္ခပဲအဲအဲ့တော့အပေးယူလုံးမဲ့ဆိုကလေးအခုတည်းကဖိတ်နေတာဒီကလေးကခါတာခါတာမပြင်းနဲ့အနာကိုအောင်မပြင်းနဲ့လှုပ်ဖို့ပြင်းဖို့မအောင်အောင်မပြင်းနဲ့အလိုမလိုက်နဲ့အလိုလိုက်တဲ့ဘက်ကမိုက်ကောကခံလေအခုတည်းအားရအလိုသိပြီးတော့နာဒီဝတိကျက်ကလေးမှာအောင်ပြီးပြီလေလောက်ဝဲပြင်းနဲ့ ဆိုတဲ့အလိုသိပြီးတော့နာပြီးတော့ဒီကျက်ကလေးမှာဒီကျက်ကလေးမှာမွေးတာဒီဘုံမှာလွတ်တဲ့နေရာချမ်းသာတဲ့နေရာလေးမှာစိတ်ကလေးလေးနေအောင်မွေးတာဒီသာပရိသဒီကျက်ကလေးကိုမွေးတာဒီကျက်လေးမှာဒီတိုင်းကျက်စိတ်ကလေးကိုမွေးတာစိတ်ကိုမွေးရတော့ပဋိညာဉ်ကြီးကြတော့စိတ်ကလေးကိုဒီကျက်ဒုက္ခဝေဒနာချမ်းသာတဲ့နေရာလေးမှာမွေးခိုင်းတာဒီသာအဲ့မှာသမဝေမဝေမစိုက်ပြီးတော့မွေးတာအမတတိတတိလေးထားပါကြောင်နဲ့ဒီကျက်လေးမှာမြင်အောင်ကြိုးစားအမသမารီဒိဋ္ဌာဒိဋ္ဌာဒိဋ္ဌာမပြန်လို့ရှိရင် ဒီသာဆရာကြီးတဲ့ဆရာမကြီးဒီဒီကစားတဲ့ကြီးဒီဒီဒါကြီးဒီဒါကြီးသူဒီဒါကြီးအောင်ကြီးမလွဲသေးနဲ့ဟိုတော်ဒီတော်ဟိုလဲဒီလဲဟိုလုံးဒီလဲဖြစ်နေတယ်ဆရာဆရာမကြီးဆရာဆရာမကြီးကစားတဲ့ကြီးဒီဒီဒီဒီဒီဒီပါဒီပါကစားတဲ့ကြီးဒီပါဒီပါဒီပါသတိထားပြီးဒီပါဒီကဲမမနဲ့အဒီမမနဲ့အဲ့ဒါပဲကြီးသူစိုက်တာမမနဲ့အဒီစိုက်တာမမနဲ့သူ့ဘက်ကလည်းရောင်းအောင်လုပ်တယ်ကြောက်စူးစမ်းနေတယ်ငါအတွက်အမွေရေးသေးနေပါလားဟဲ့ဆရာ အမိတတ်ဖို့နဲ့ဘဝကူးပေါင်းဖို့နိဗ္ဗာန်ကြီးရောက်ဖို့အတွက်ဥမိကရေးရချပေးလို့ပါလားဆိုတော့ရောက်အောင်ဒီလိုမျိုးရောက်အောင်ဟောဒီကိလာသူတာဒီဒီဒီဒီဆရာအလိုကတိကျကလေးမှနေပါဆရာခိုင်းတာကတိကျကလေးမှရင်းအောင်စီဆိုင်ပြီးနေပါတဏှာကလှုပ်ဝဲကြည့်လို့ကြွမယ်တဏှာခိုင်းတာတဏှာခိုင်းတဲ့လောကမလုံးနဲ့ဆရာခိုင်းတဲ့လောကလည်းအရိကအရိကဆရာကဒီကလေးမှမြင်အောင်မြင်အောင်နေတတိလေးမြင်အောင်မွေးတာအစီအကျကြီးအစီအကျကြီးအစီအတော်ကြီး ရှိဝိရှိဝိရှိအံကြောင်းစတစ်ခါတည်းကြီးဒီလာဝါညဒီလာဝါမကျန်လို့ဒီတော့အကျန်လို့ဒီတော့တစ်ခါတည်းပုံကြောင်းရှိတာဒီလိုကြည့်သူဒါလည်းဒီကြည့်ရလေးမှာတတိလေးမျိုးကြောရောဝါလေးတက်တက်လေးရောရောလေးဒီကွာဒီလိုကြည့်ရင်ကြည့်တော့ပြီးတော့သင်ထုတ်ပြီးတော့မရှိပါနဲ့ပို့ပြီးတော့လုံးလိုက်လိုက်လို့ဒီကြောက်ပြီးတော့ဝင်လာတဲ့ကြောက်ပြီးတော့အတိတ်စိတ်ကြီးကြီးပြီးကြောက်ထားတာလည်းမရှိဘူး အာဃာကခေါ်တယ်ကိုယ့်အကိုဒုက္ခပေးတယ်ရတဲ့ဒုက္ခသစ္စာကြီးငါယုတ်ကြီးလို့သွားဆွဲတာကိုယ့်အကိုဒုက္ခကြီးလားဒီစိတ်လေးစိတ်ကလေးကဒုက္ခကိုသွားပေါပြီးတော့ငါဒုက္ခရောက်တယ်လို့တာဒုက္ခရောက်ရင်ငါလိုက်တာအဲ့ဒါကိုစုံလင်လာပြီးတော့တိတိကတ်လိုက်တာစုံလိုက်တာဒီကလေးကတာဒီကလေးမှာသိတာရိတာသရိတာဒီလိုနီးနီးဒီဒီဒီဒီဒီတကတဲ့နီးယံဒရာကြည့်လာလို့ရှိအစီစိုက်တာကြီးတာအဲ့ဒါအာဟုကိုပထမသိတယ် ဒီကံဒီဒီတခါတည်းဒီဒီဒီဒီဒီဒီဒီရွာရွာလေးပေါ်ပေါ်လုံးလုံးလာပဲကြီးကြောက်ပြီးတော့ဝရမ်းကြီးကြီးဆိုတာမလုပ်ဘူးကြောက်ပြေးပြီးလို့ဆိုတော့အဲ့ဒါတတိယဉာဏ်မကျင်ညာမပါဘူးအခုကဉာဏ်အားတတိအားနဲ့ဒီမှန်မှန်လေးဘလောက်ဝိညာဉ်တက်တယ်ဘာပဲကြည့်ဒီရှင်လုံးလာလိုက်တော့တတိဉာဏ်ကြီးကစိတ်ကိုလိုတဲ့နေရာထိနေနောက်ဆုံးနိဗ္ဗာန်ကြီးပို့တယ်အောင်လုပ်ရမယ်ဒါကြောက်ပြီးပြီးတော့ဉာဏ်မပါတဲ့ကြောင့် နိဗ္ဗာန်ဒီတိကမရောက်နိုင်ဘူးဒိဋ္ဌနိဗ္ဗာန်ကြောက်ပြီးတော့ပြေးဝင်လာတော့တတိဉာဏ်ပညာတော့စိတ်ကိုနိုင်နေလို့နိဗ္ဗာန်ဝင်ဟုတ်ပြီဒီဒါဒီဒီဒီဒီဒီဒီဒီဒါဒီဒါဒီဒါဒီဒါမမလေးကရောဝေဒနာပါလို့ပြင်းနေပါလို့ပြင်းနေအဲ့ဒါအလိုလိုက်ပြီးငါခန္ဓာကိုယ်ကြီးငါပေါ်ကြီးငါဒုကောင်းကြီးတက္ကရာဒိဋ္ဌိကပ်ပြီးတော့ငါမခံနိုင်ဘူးဆိုတက္ကရာဒိဋ္ဌိဆိုတော့လှုပ်ခြင်းနဲ့လောဘကြီးသမုဒယသစ္စာတဏှာဘူးလောပြီး တရားဓမ္မယုံလက်မှနေတရားထိုင်တနာဝင်သွားပြီတနာလေးလိုက်သွားပြီဆရာခိုင်းတာမလို့ခွနဲ့တနာခိုင်းတာလို့မှားပြီအရိတာတနာချင်းကြီးကရောင်းဆက်ဆရာခိုင်းတော့လုံးမလုံးမပြင်းနဲ့မကြောက်နဲ့အကြည့်တိုင်းကြီးကြီးကြီးကြီးကြီးကြီးကြီးကြီးကြီးကြီးကအဲ့မှာအဒီလဲလို့အဒီလဲလို့ဖြစ်တာအဲ့ဒါကိုပြုတ်ကြည့်သွားလို့ပြင်းလို့ရုပ်ကျင်နာပုရိသေရှင်စိတ်ကပဋိညာဉ်ဉာဏ်လေးကျင်နာကအရိယာကျင်အရိယာတို့ပုံစံတိုင်းကျင်စိတ်လေးပါကျင်အကြည့်တိုင်းကြီး ဒီကဲကုန်ကြီးဒီကဲကြီးကြီးကြီးကြီးဒီကကဒီကကြီးကြီးကဘာတဲ့ကြောင့်ကြီးကဒီကြီးအမနဲ့ဆရာကြီးရဲ့အတန်းနဲ့ကြီးဒီကြီးရဲ့ကလေးပရိသတ်ရဲ့ဉာဏ်နဲ့ပညာအစီစိတ်အယံပရာမပြောင်းအပုံနဲ့ကြောင့်ဉာဏ်နဲ့ပညာသိနေတာဒီကအဲ့မှာကြောက်ကြဆိုင်တာပါအဲ့ပေါ်ရိရဆိုင်ပါအဲ့မှာသိတာပါမမရှိပါမမလေးရှိဘူးခဏမစောနဲ့မလုံးနဲ့မမလေးပဲသူ့ဘောင်လေးကအကလေးလေးသူ့ဘောင်ကိုဝင်ထွက်ရပဲကြည့်ရအောင်နောက်ဆုံးငါကြည့်ရအောင်ပါတော့သူ့ဘောင်ကိုစီစားကြည့်သဘောပြောင်းကုန်ကန်ချကြည့်ပါဒီက ကျူးသွားတခါတည်းကြီးခန္ဓာမစောနဲ့ခန္ဓာမစောနဲ့မလုံးနဲ့မမလေးကြီးမမလေးကြီးကမလေးကြီးကျဲကျဲလေးကြီးကျဲကလေးကြီးသီသာသတိသာသတိသာသတိသာဒီကျဲဒီကျဲနဲ့အောင်ပြီးကျူးတာကျူးတာကျူးတာပါသတိသာပါကြံလေးတွေနဲ့ကြံလေးတွေနဲ့ကြံလေးတွေနဲ့သတိသာသတိသာကြီးဆရာကြီးကနေကြီးဒီဒီညောင်ကြီးဒီကဘာဒီဒီပါနော်ဒီကမမီတို့နော်မမီတို့ညောင်ကြီးဒီပါသတိသာပါမကြံလေးတွေနဲ့ ကြံလို့ဒီလည်းမကြံလို့ဒီလည်းညီညီမမလေးကြီးခန္ဓာမကောင်းနဲ့မလုံးနဲ့ဒီညာတဲ့အတန်နဲ့ကြားနေလိမ့်မယ်ဟောတော့ကြားပြီးသားအတန်လေးပဲကွာညောင်ကြီးကဒီကိဒီကိဒီကိကဗမာကြီးကဗမာကြီးကဒီလိုက်တွေလည်းရလိုက်နေလို့ရလိုက်ဒီလည်းမမလေးကြီးကြောင်လေးကြီးပေါ်ပါပါလောလောလေးလေဝင်ဆက်ပြီးဒီလေးပါဒီပါယောလေးအာပြုလေးကောင်းဒီပါဒီဒီဒီပါဒီဒီဒီဒီဒီဒီ ယေစုသာပါယေစုသာပါယေစုသာပါယေစုသာယေစုသာယေစုဟောပြီအဒီမလေးရှင်နဲ့အဒီမလေးရှင်နဲ့အဒီမလေးရှင်နဲ့အဒီမလေးရှင်နဲ့ဒီဘာနာမတော်နဲ့မလုံးနဲ့ဒီရက်ဒီစားတဲ့နေရာလေးအောင်မမှန်လေးပြုပြီးတော့ဆရာအတန်နဲ့တစ်ခါတည်းဉာဏ်နဲ့ဉာဏ်နောက်ကကြက်မှတ်ပြီးဆိုသွားပေါ့ဘာမှမကြိုင်မှလည်းမျက်စိရလည်းပြီးလက်ကလည်းလက်လက်ကလည်းလေးပါနေဉာဏ်နဲ့ဉာဏ်ကလိုလိုချိန်ကဒိဋ္ဌာကဒိဋ္ဌာ ဒီကမမရှိမမရှိမလို့နဲ့ခန္ဓာမတော်နဲ့ကြောက်ပြီးတော့စိတ်ရလို့လိုက်ပြီးမလို့နဲ့ဒီကဒီကဒီကဒီကမမရှိတခါတည်းကြီးတခါတည်းကြီးတခါတည်းကကြီးအဲ့ဒါအစီတက်ကြီးလွဲကုန်လို့တတိတွေလွဲကုန်လို့အယံပရာကြည့်ပြီးတော့သိရတာဝိညာဉ်ကြီးရောက်ဝရောက်ပြောက်ရောက်တာရောက်ခြင်းနဲ့ဒီကဒီကျန်တာဒီကိုလောကလုံကြီးတို့တရားရှိတာနဲ့လွဲနေလို့မပြတ်မလို့တတိမထားလို့ဖြစ်တာအဲ့ဒါဟိုတာကျိုးရုပ်ကြီးကောင်းလို့ဖြစ်လို့ဒီကဒီက ဒိဋ္ဌဒိဋ္ဌရောင်ကြီးရောင်ကြီးသုဒ္ဓရောင်ကြီးသုဒ္ဓမသုဒ္ဓသုဒ္ဓသုဒ္ဓမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေဒိဋ္ဌဒီဒီဒီဒီကဒိဋ္ဌဒီကြလေးအောင်ပြုပြုဒီကဒီကြလေးသင်္ချာတဲ့နေရာဒိဋ္ဌပြီးတာတကယ်ပြီးလားဒိဋ္ဌဒိဋ္ဌ ဒေချာကြည့်လားသတိဒေချာထားလားသိသတိဒေချာထားလားသိသိမမလေးကြည့်သတိမလေးနဲ့သတိမလေးနဲ့သိချက်ကလေးအောင်ကြည့်တကယ်သိလားကြည့်ဒီဒီဒီချက်ကလေးဒီသာသတိသာသတိသာသတိသာမမလေးကြည့်အတူတန်းဘာနဲ့ကြောက်ပြီးဗျံကလာကြောက်မလို့လေပုံမလေးမမလေးကြည့်သိချက်ကလေးအောင်ကြည့်ဒီသာဒီသာဒီသာသတိသာသတိသာသတိသာပါဒေချာသတိသာပါအပြန်လေးသတိသာပါဆိုတော့ကြတဲ့ဝိသုဒ္ဓိဆက်ကြည့်သတိသာဒီသာမလေးနဲ့မလေးနဲ့သတိမလေးနဲ့ဟောဒီသိချက်ဒေချာတာဉာဏ်နဲ့ဉာဏ်အောင်ပြီးတာ ဒေတာကြီးဒေတာရှိဒေတာရှိဒေရပြီလားဒီကလေးတကယ်အောင်ပြီးပြီးရလားရှိဟုတ်ရှိဟုတ်ဒေတာရှိညီရလားအကြီးတို့မိုင်းလားဆရာကြီးကလည်းညီလားဒေတာကျမဒေတာရှိပြီးမှရှိဒေတာရှိတာဒီကဒီကဒီကဒီကလွယ်ရင်အဲ့ဒီကလောက်ကလောအဲ့ဒီလောက်ကညောင်ကြီးဒီဆိုင်ကတဲ့ဒီကလေးကဒိဋ္ဌာဝုဒ္ဓကိုအဲ့ဒီလောက်ကရောက်ချလို့အဲ့ဒါကဒိဋ္ဌာဒိဋ္ဌာဒိဋ္ဌာမပြန်လေးသေးတဲ့မပြန်လေးသေးနဲ့ဟိုကြောပြောမနေနဲ့ဟိုလိုဒီလိုမလုပ်နဲ့တရားခိုင်းနေတာလို့ ဝိဇ္ဇာငါလည်းကြံမလို့နဲ့ငါလည်းကြံလို့တစ်ကလုံးတစ်ခါရောက်ပကံရလည်းရှင်းလာရတာတော်ပြီငါလည်းဒီဆုံးတော့ဆရာလည်းလို့တော့ဒီကဒီကဆရာခိုင်းတာလို့တော့ငါလည်းကြံမလို့နဲ့ဒီဒီကဆရာခိုင်းတာဘယ်လိုခိုင်းတာလဲဒီကတခါတည်းကြီးပါဒီလိုညောင်ကြီးကကြောက်ပြီးပြင်းတဲ့သိဆုံးရဲ့ဒီပါနဲ့ဒီကလေးလေးလို့ဆရာခိုင်းဒီငါခိုင်းတာငါဒီဆရာခိုင်းလို့လုပ်ရလားငါလည်းကြံလို့ရလားသိဟုတ်ဒါကငါလည်းကြံလို့ရှင်းတယ်နော်ဆရာခိုင်းလို့လုပ်ချမ်းသာတယ် ။သာနာရှင်ဆရာတိုင်းလို့ကြည့်။တော့ပါကြီးပါကြီးဒီပါဒီကြောင်ကြီးဒီပါဒီလိုကြီးတစ်ခါတည်းကြောင်ကြီးဒီဒီဒီတစ်ခါတည်းအကြောင်ကြီးဒီဒီမကြီးပဲနဲ့စိတ်ကကြီးပါဆိုပြီးစိတ်ကမကြီးပဲနဲ့အောက်ရောက်ပြေးကျင်ဒုက္ခတွေဆွဲကျင်ရဲ့အပေလေးပါဆိုတဲ့ခန္ဓာကိုဆွဲချကျင်ရဲ့ပြီးတာခိုက်တဲ့ခိုက်တဲ့ဆုံးတဲ့ကျင်နဲ့ဆီးရဲ့အောင်းနဲ့ပူတဲ့ဆိုတဲ့အောက်ကရေခန္ဓာဒုက္ခခန္ဓာပေါင်းနေကြပြီးတော့ရေကြီးသွားရစ်ဆိုတဲ့ အတင်းသောထိုးစိတ်နဲ့ဒုထိုးစိတ်ကဆွဲထားလို့ဗျာပြန်ဆွဲပြီးကိုယ့်ကိုယုံအပေလေးပါးခန္ဓာဒုက္ခတိကလွတ်ပြီးနာတိကတိကယုံယုံအလိုလိုက်တဲ့ဆိုအကောင်းမလို့လားငရဲကြီးထိုးစိတ်လို့တိကလေးမမှန်သိအဲ့ဒါယုံတဲ့တဏှာနေမှယုံထွက်နေတာမိဘဆိုတာတဏှာမှလွတ်တာအလကားလွတ်တာမဟုတ်အခုဆင်းရဲနေတဲ့ကြားရလွတ်ကြည့်နေတဲ့တဏှာငါဆိုတဲ့ဒိဋ္ဌိအဲ့ဒီကနေစိတ်ကလေးလွတ်အောင်တိကလေးမှတိကလေးကြီးရောက်သွားတယ် ဒနာနဲ့ဒိဋ္ဌိတွေကနဲ့လောအောင်ကြောပြီးတော့ပြည့်ပြည့်နေတာအာနိဗ္ဗာန်ထွက်လာတာပဲလောကထွက်လာတာနိဗ္ဗာန်လည်းကိုနိဗ္ဗာန်ဆိုတဲ့လမ်းကိုကြောက်စထွက်လာပြီကြောက်ဒီဆိုင်နဲ့အာရမဏကမ္မထာနဲ့ပဋိညာဉ်ဉာဏ်နဲ့သံဃာမတဏမဒိဋ္ဌိမှယုံပြီးတော့ဘုရားနောက်လိုက်နိဗ္ဗာန်ရောက်သွားတယ်အလကားမရဘူးသေသာတော့မရဘူးအဲတန်တန်လေးပြဆရာခိုင်းလို့လည်းဒီကဒီငါလောက်ပြန်မလို့ဒီဒီငါလောက်ပြန်လို့ဒီကလာသေးတာပေါ့ဆရာခိုင်းလို့မလို့ပဲနဲ့ပေါင်းလို့ချောက်တွေတိုက်တဲ့ခါကျသွားနေပြီသူလည်းသေးတယ် ဟောငါလုတာငါဒိဋ္ဌိကချက်ချင်းဝေးပြီကြချက်ချင်းဆင်းရဲပါလားကိုသိပါလို့ရောက်တဲ့ရောက်တဲ့မမရှိမမရှိသာနီမရှိဒီလိုရှိတာဟောပြီကတာငါတို့ကဒိဋ္ဌိကဒိဋ္ဌကဒီဒီဒီဒီအရမတဘာချားမရှိဘူးတရားနည်းတဲ့နေရာမှာဆန်းတော်ပဲတယ်ဒီရောက်ကိုပါကိုတရားခိုင်းတာမလုပ်ဘူးနဲ့အဲ့ဒါဆိုတဲ့နေရာကိုကိုပါကိုဒီပဲနဲ့ကိုခုံသိမ်းတာတရားကျမ်းနာမှာငါးကြောက်ကျမ်းနာဒိဋ္ဌိကြောက်တနာကြောက်ကျမ်းနာဒီတရားကဆန်းတော်လုပ်ပြရ ဓမ္မနဲ့ဒိဋ္ဌဆရာကတိနေကြီးဥစ္စာဥပါအတန်နဲ့ရောအပြောနဲ့ရောနိုင်တော့ကြက်မှပြီးထိန်းရတာအဲဒီရောဖန်နေတာကိုသိရောဘာသိရလဲဟောဒီဒီခါတိုင်းဒီဒီဆရာပြောလို့လုပ်ကြမထမ်းနိုင်ပြောပေါ်ဆရာမှာပေါ့ဆရာခိုင်းလို့ခဏကိုပေါ့ကိုလို့သိရရတာကအမှကို့ဘာကိုဆိုဒိဋ္ဌဒီဒီကြလေးကမှလည်းဒီကြလေးကမှလည်းဖြစ်တာဒိဋ္ဌဒီကြလေးလည်းအောင်ပြု ဒီချက်ဒီရတဲ့နေရာအောင်ပြုစုတာပရိဒါပရိဒါပရိဒါဗမာလည်းဒီချက်ဒီလိုနာဒီဝါရှိတဲ့နေရာအောင်ပြုမမလေးရှိမမလေးရှိခန္ဓာဆောပြီးလောပြီးတော့ကြောက်ပြီးဆိုနေမမလေးရှိရဲရဲလဲလဲလေးရှိဇဝါလေးလေးပေါင်းရှိခန္ဓာကိုယ်ကြီးသိသိပြီးဆိုရင်ဆိုလေဒီကဒီကောင်ကလေယာဝင်လေဖက်လေတစ်ဆက်တည်းပေါ်ပါပါဆောင်ကြည့်လို့လည်းလည်းတစ်ဆက်တည်းဝင်ဖက်တယ်အောင်ဆိုပြီးဒီကမမလေးရှိသွားမမလေးရှိသွားရှိသွားပရိဒါပရိဒါမကျန်လေးရှိတယ်မကျန်လေးရှိတယ် ကြံလေးတွေလည်းပရိဒါပရိဒါပရိဒါပါပရိဒါပါတခါတည်းဤဒါဤဒါပါဤဒါပါဤဒါပါဤဒါပါပရိဒါပရိဒါမကြံလေးတွေလည်းကြံလေးတွေလည်းတရားကံနဲ့မြောင်ကြီးတရားကံနဲ့မြောင်ကြီးဤဤဤဒီပါဤဒီပါမြောင်ကြီးပါတခါတည်းအံကြောင်ချကြည့်ပါချကြည့်ပါကြည့်ပါတခါတည်းဤဤနဲ့ပရိဒါပရိဒါနဲ့ဤပါဒေချာကျမပါ ဒါနခေါ်ပြီးတော့မလုပ်ပါနဲ့လောကျံမလုပ်ပါနဲ့ဒီကအပြေဆိုင်ကြီးတာပါခန္ဓာကိုယ်ခန္ဓာကြီးကိုကြောတွေတရားစိတ်တဲ့ဘုံကနေရွတ်ထုတ်ပြီးတော့စိတ်ကြီးတင်းပြောမရှိပါနဲ့ဟောပါပါလေးထားပါခန္ဓာကြီးကိုပိတ်ထားလိုက်ပါဒုက္ခတွေကြီးကိုပိတ်ထားလိုက်ပါပြိသာပါရှိကြလေးတာအောင်ပြပါမမရှိမမရှိမမရှိဗမာလည်းရှိကြကိုသတိထားရတာဒီကကိုတကယ်သိရလားတကယ်သတိထားနေတာဟုတ်ရလားဆရာခိုင်းလို့လုပ်ရလားဆေးအောင်ဆေးအောင်ပြောင်းသေးကြဆေးငါလုံးချင်မလုံးနဲ့ရှိ ဒီကိဒီကိကတခါတည်းတခါတည်းယူပြီးဤတာဤတာရအောင်ယူပြီးဒီအခုတက်မလွဲကြီးနဲ့မလွဲကြီးနဲ့မမားကြီးနဲ့မလွဲကြီးနဲ့ဆရာမမလေးကြီးကကွာဟိုကျော်ကျော်ဖြစ်တာကိုပဲဘုဘကလည်းကြီးဤတာဤတာဤတာဤစီတာပါဤစီတာမကျန်လေးကြီးနဲ့မကျန်လေးကြီးနဲ့တခါတည်းကြီးတခါတည်းကြီးဤစီတာပါဤစီတာပါဤစီတာပါဤတာပါတခါတည်းဤတာပါ သေကြီးကျင်းကြတယ်ဘုံကြီးကျင်းကြတယ်အဝခဲရခဲတိုင်းပေါင်းကြည့်ပါနဲ့သွားပြီးလို့ဆိုရှင်းရတယ်လေရှင်းမှကြည့်လို့ဆိုဘာလို့ဘာကြိုက်လဲဘာလို့ဘာပေါင်းလဲသိမလေးမတစ်ခါမိုက်ဆိုရင်တစ်ခါသွားပေါင်းကြည့်တော့ကြိုက်တာခဲတာနာရှင်းတယ်အားလည်းမမှောက်ဘူးနာဒီကတိတိကတာချမ်းသာတာသိရတာနဲ့ချမ်းသာတဲ့လမ်းအစ်စ်ကြီးလက်ထဲပြီးသားပါလေနဲ့လုံးအောင်မယုံဘူးလို့သေရုံမြစ်တဲ့နေရာကိုလိုက်တာကိုဒုက္ခကိုကြတာကိုအကြောင်းငါမတွေကဆွဲလိုက်ပရိသပရိသပါဟောကခိုက်တာခိုက်တာသွားမကြည့်မှလည်းမလုပ်ပါနဲ့မလုပ်ရင်ဆိုးလေးပါ ငါကအလိုလိုက်တာအလိုလည်းခဏချမ်းသာပဲခဏပဲချမ်းသာသိတော့ဘလို့လို့မရတော့ဘူးအဲဒါအဲဒါတော့မလုပ်နဲ့တော့မကြည့်နဲ့အဲ့တော့ဘောအောင်ပြင်းတော့ဒီဒီကကတာကတာဒီကလေးကမှလည်းဒီကကမှလည်းအဲ့ဒါကြီးဒီဒီဒီဒီကနီးဒီမမလေးကကြောက်ပြီးငါကလည်းမရှိနဲ့သူ့ချုပ်ပြီးဆောက်ပြအတင်းရမ်းပြီးဒီလိုနဲ့မမလေးက ဆရာရှိကလည်းဤတာဤတာဤတာပါဤတာပါညဤဤတာဤတာမညညောင်ညညပါညညောင်ညတွေပါညညောင်ညတွေပါတက်ပါကိုဘကတစ်ခါတည်းကြောင်ကိုဘကတစ်ခါတည်းကြောင်တကယ်အန်ကြပြီလားတကယ်အန်ကြပြီလားတကယ်အန်ချပါအန်ချပါအန်ချပါဆရာရှိဆိုင်နဲ့မိမိရှိဆိုင်နဲ့အန်ချပါအန်ချဆန္ဒစောပြီးတော့ကြောက်ရင်မချနဲ့မမလေးရှိကမမလေးရှိကပြိဋ္ဌာပြိဋ္ဌာပြိဋ္ဌာပြိဋ္ဌာမမရှိကမမရှိကမမရှိက မမစီပါဝါသတိထားပါသတိထားသတိထားသတိထားသတိလေးနဲ့အန်ချဥပကမလဲဘူးလို့ဥပကမလဲဥပကလဲလို့ကိုတို့ခရောက်တာဒီကဆရာလမ်းကြောင်းနဲ့ခေါ်ပြီးတော့သိရတဲ့အသေးလေးကလမ်းကြောင်းနဲ့ကိုယ့်ဘာကိုထိုးဆိုင်ကိုဆွဲသွားတာဟိုရောက်ပြီးသတိထားကိုယ့်ကိုမကောင်းမှန်းသိပြန်ရုပ်ဒါနဲ့အလိုလိုက်နဲ့အလိုလိုက်အလိုလိုက်ကြည့်ပါလားသူချင်းကြီးတယ်လို့ကြီးဩငါငါဆွေးကြောင်းခံပြီးတာငါခန္ဓာဘူးလေးဆွဲထားတာကြီးကဒုက္ခကြီးပါလားအဖြစ်တုံးကြီးပါလားအဲ့ဒါဘေးကြီးပါလားမပေါင်းသေးပါလားဆိုပြီးတော့ ။နောက်ပြီးတော့ကြည့်ကြလို့လွတ်တဲ့နေရာမှာနေတော့နေတအောင်နေတော့မွေးနေတော့နေရာနေကြတော့ဟိုဘက်မျိုးလို့မရဒီဘက်မျိုးလို့မရတော့ဘူး။ခန္ဓာကိုယ်ပေါ်ပဲနေရမှာ။ခန္ဓာကိုယ်မှာအလေးမတက်မီးသွားတယ်ဆိုပြီးအဲဒီမှာမလာပြီတော့။အခုကနာဒီဝတီလွတ်တဲ့နေရာမှာနေပြိဿကဘုရားရတာရတာအနာကကိုလည်းမကြည့်ဘူး။အတိတ်ကဘဝချေးတဲ့ဒုက္ခခန္ဓာကြီးလည်းမကြည့်ဘဲနဲ့ကြည့်ချက်ကလေးနဲ့ပြိဿကဘုရားတဲ့တဲ့နေမှာကာလာဝိမုတ်တိပြိဿကဘုရားရတာအဲအဲ့ဒါအရိယာတွေရတယ်။ သိသိကရဝင်ဝင်ကရသိသိကရရရင်ပန္နနာပြတ်ပြီအပရိသဘုရားသိကျက်ကြရလို့ရတာပါရတာပါရတာဒီမှာတတိလွတ်တာနဲ့ဝေဒနာပါဝိဒနာဘူးတော့အဲ့ဒါခဲတဲ့ငါပေါ်ရဲ့ဒိဋ္ဌိနဲ့ကောင်းလဲပြီဒီကဒီကလေးကြီးတာဒီတာဒီတာဒီစုံမှာရတာဒီစုံမှာတဲ့တဲ့ရဒီစုံမှာအာဟုတုတရားတွေဒီကုသိုလ်တရားတွေနဲ့ရတာစိတ်ကလေးကိုဒါကသိတာပါဒီကလေးသိတိုင်းသိပြီးမရအောင်သိတာလဲဒိဋ္ဌာဒိဋ္ဌာဒိဋ္ဌာအကျဉ်းလေးလေး مجھے مجھے مما نے اچھی ممانے اچھی مما نے مانا نے اِسی مجھے اِنتا دری میری میری میری مما نے تھا مما گری تھا အရင်ပဒါကြောက်ပြီးလောက်ကြလို့မလို့လေအဲ့ဒါအကုန်လုံးကိုယ်ကကြောက်နေတယ်အကြည့်တိုင်းမမနဲ့အကြည့်တိုင်းမမနဲ့အကြည့်တိုင်းမမနဲ့ဒီကဝင်လေကလေးတွေကဘောဘောကြီးဘောကြဖြစ်ကုန်တဲ့တိကမမလေးသူဆရာကြီးကနေကြီးဘလိုပဲကြီးဆရာကြီးကနေတစ်ခါတည်းကြဖို့ကိုလို့အန်ကြောက်ဆပြီးညီအောင်ကြီးနေမှာကိုလို့ဒီတာဒီတာဒီတာဒီတာမမကြီးမမကြီးမမကြီးဒီမိရာညီကြီးကညီကြီးကပါညီကြီးကပါဒီကြကလေးတိကပြီးတော့ညီကြီးကညီကြီးက မကြံနေစီနဲ့မကြံနေစီနဲ့မကြံနေစီနဲ့ပရိဒါပရိဒါပရိဒါပရိဒါပရိဒါကြောက်ပြီးတော့လမ်းပြဆုံးပြီးတော့ဘုံကြီးဆုံးပြီးရှင်းမထားနေတော့အဲ့ဒါမိသွားကြတယ်ဒီလားကလာဆုံးတယ်ဒီလားကလာရှင်းရတယ်သူတွေပေါ့ ဆိုတော့ဒီဒုက္ခဒုက္ခကြီးစိတ်နဲ့သွားရင်မကိုက်ပါနဲ့ဒါကမကိုက်ခြင်းပါနဲ့ဆုံးမနာပြီးတော့ဒီချက်ကလေးကိုသိကြပါသိကြသိကြမမှန်သိကြသိကြသိကြသိကြဒီဒီဒီချက်ကိုဒီမှာလည်းသိကြဓမ္မလည်းသိကြသိကြသိရလည်းသိကြကြည့်ကြည့်တာကြည့်တာအတူတိုင်းမမနဲ့အတူတိုင်းမမနဲ့သိပါလေသိသားမှာသိသားရင်တရားကြည့်တယ်သောတာပန်လောက်ကတော့အပေတကားပုဂ္ဂိုလ်အပေတတ်ဖို့သိသားရင်ဘာမရပဲနေရမှာလဲမသိသားရင်လည်းကားတော့မရလည်းကားရတာလည်းပဲလည်းကားနေရမှာအရိဒါ ပရိဒါဒီကလေးဒီဒါဒီဒါပရိဒါပရိဒါဒီပါအထောက်အမယ်တရားအထောက်အမယ်တိုင်းမှာဒီတိုင်းမှုတွေပရိသားမှုတွေဝရိယထားမှုတွေပရိသားမှုတွေအားထုတ်ရဘလအားကြီးတယ်အားနဲ့ထုတ်ရမယ်တရားဘုရိယဘုကျွန်တော်ဒီပရိဘုသမာဓိပညာဘုဘလတွေအားတွေနဲ့ထုတ်ရမယ်အလကားမရသောတာသောတာသုဒ္ဓစိတ်ဓာဤဤဤဤဓာဒိဋ္ဌဒိဋ္ဌမပြင်းလေးသေးနဲ့မပြင်းလေးသေးနဲ့ဒိဋ္ဌဒိဋ္ဌပါဒိဋ္ဌဒိဋ္ဌမပြင်းလေးသေးနဲ့ဤတခြားလေးဤအစီအစဉ်ဤ ဆရာကြီးကလည်းမိမိကြီးကလည်းအန်ချအန်ချဒီဒီအန်ချအောင်ချခြားတာခြားတာခြားတာအန်ချအောင်တစ်ခါတည်းကြီးသူသာသူသာညီကြီးပါညီကြီးပါဂရီမလေးရှင်နဲ့ဂရီမလေးရှင်နဲ့ဂရီမလေးရှင်နဲ့ဂရီမလေးရှင်နဲ့မပြန်လေးရှင်နဲ့မပြန်လေးရှင်နဲ့ဂရီသာဂရီသာဂရီသာဒီညီကြီးညီကြီးကနာဆောက်ပြီးကြောက်ပြီးတော့ဒီနဲ့မမလေးရှင်ကိုယ်စိတ်နဲ့ကိုယ်ရဲ့ဒီညာတဲ့ကြံဖြစ်တာကိုကိုယ့်ကိုဘာကြောက်အောင်မလဲဆရာကြီးတဲ့အမူဆရာညွှန်ကြားတဲ့အန်ချအောင်ချ ဝိညာဉ်တက်လိုက်ကြောက်ပြီးတော့သက်သာအောင်ဆိုပြီးတော့အတင်းကျုံရုံးစီဖို့မဟုတ်ဘူးကြောက်လန့်ပြီးပြေးတဲ့လုံးမဟုတ်ဘူးဒီစိတ်ကလေးကဒုက္ခဝိညာဉ်ကြားတဲ့ကိုသွားလို့စိတ်ကလေးတတိယဉာဏ်ကတော့အသာလေးဖွဲပြီးနိုင်ရင်းနဲ့လေးကျင်လူအားဝိညာဉ်နဲ့ဝိမာတယ်မားတယ်ကြတော့အလကားလုံးကအားတည်တယ်မားတဲ့ပုဂ္ဂိုလ်မှာအားရတက်လာဝိညာဉ်ရတဲ့ကိုလေးတိုင်းရပြောတယ်အခုလေဒီကြက်ကလေးမှာတတိယဉာဏ်အောင်လေးကျင်နေတာဉာဏ်နဲ့ပညာတို့တတိတို့အားမွေးနေတာအားကြည့်အောင်လုပ်နေတာ ကြောက်ပြီးတော့လွတ်အောင်ပြေးဖို့ရှူးရမဟုတ်ဘူးသတိထားသတိထားပါသတိထားမမရှိမမရှိမမရှိသူကြီးဤဤဤကဤကလိုမလိုက်နဲ့သိလိုမလိုက်နဲ့ဆရာကြီးကလည်းတိုင်းဒီတို့ကြီးအနည်းငယ်ကြီးဒီကုတ်ကြီးဟုတ်ပြီးတော့အနာကိုကြီးကုတ်ပြီးနေချင်းဖွေးပြီးလေဝါလေးတက်တက်ဖွေးပြီးဖွေးပြီးလောလလလေဝင်ဆောင်ကြည့်လေဝင်ကြီးကုတ်ပြီးတော့မရှိပါနဲ့ဒီလိုခလုံးတိုက်ပြီးတော့အချင်းကျက်ပြီးတော့ဖောက်ပုံမှုကိုဖြစ်ပါလိမ့်မယ်မမကြီး مجھے مما سی مماسی مماسی جیلا گلا မမလေးအောင်သူတာဗမာလေးကြည့်ကြကိုကြည့်ကြကိုကြည့်ရလားဗမာကြည့်ရလဲဒီစေညောင်ကြီးရှင်ဂရိသာအခြေဆိုင်ညောင်ကြီးရှင်ဂရိသာဂရိသာမပြန်လေးဒီနဲ့မပြန်လေးဒီနဲ့မပြန်လေးဒီနဲ့ဒီဒီဒီတရားတိုင်းကြီးတရားတိုင်းကြီးမှန်တော်ပြီသူတာဗမာလေးကြည့်ပါပါဒီလေးရှင်နဲ့ဒီတာဒီကြောင်ဒီဒီတာအကြောင်းကြီးဒီကနော်ဒီကနော်ဘာမှမကြောင်းနဲ့ဝင်လာတက်လာလှည့်ပြီးမကြောင်းနဲ့။ဘာလို့မကြည့်နဲ့မပေါင်းနဲ့။ အပုရိသေကလေးကြီးပရိဒါပရိဒါရအောင်ကြီးရအောင်ကြီးဆိုတာရအောင်ကြီးဆိုတာမဆိုတာဆိုတာဆိုတာမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေမပြန်လေးစီလေပရိဒါဒီဒီဒီဆိုတာပရိဒါဒီကြလေးအောင်ကြီးကျူဒီတာဒီကြလေးသိစားတဲ့နေရာပရိဒါပြီလားတကယ်သိပြီလားသိတာသိတာ ဒေချာကြည့်လားသတိဒေချာထားရလားသိသတိဒေချာထားရလားသိသိအမှန်လေးရှိသတိမလင့်နဲ့သတိမလင့်နဲ့သိချက်ကလေးအောင်ကြည့်တကယ်ကြည့်လားကြည့်ကြည့်ကြည့်ဒီတက်ကလေးကြည့်တာသတိထားသတိထားသတိထားမမှန်လေးရှိအတူတိုင်းမမှန်နဲ့ကြောက်ပြီးကြံရတာကြောက်မလို့နဲ့ပုံမှန်လေးမမှန်လေးရှိသိချက်လေးအောင်ကြည့်ဒီသာ ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပါဒိဋ္ဌာဒိဋ္ဌာပါအပြန်လေးဒိဋ္ဌာပါဆိုတော့ကြတဲ့ဝိကိရိယဆွဲတယ်ဒိဋ္ဌာဒိဋ္ဌာမလင်းနဲ့မလင်းနဲ့အရင်မလင်းနဲ့ဟောပြီးသိကျက်သိကြတာဉာဏ်နဲ့ဉာဏ်အောင်ပြီးတာဒိဋ္ဌာကြီးဒိဋ္ဌာရှိဒိဋ္ဌာရှိတကယ်သိရလားသိကျက်ကလေးတကယ်အောင်ပြီးပြီးရလားရှိဟောရှိဟောဒိဋ္ဌာရှိဝင်ကြရလားအကြည့်တို့မိုင်းလားဆရာရှိမှလည်းမြည်လားဒိဋ္ဌာကြက်မှဒိဋ္ဌာရှိပြီးမှရှိဒိဋ္ဌာရှိတာ ဒီကဒီကဒီကရှိမလဲနဲ့အဲ့ဒီကလောက်ပဲလောက်အဲ့ဒီလောက်ပဲမြောင်ကြီးကိုဒီဆိုင်လေးတဲ့ဒီကလေးကသိချဘူးတော့အဲ့ဒီလောက်ကကောက်ချလို့အဲ့ဒါကသိချသိချသိချမပြန်နေသေးတယ်မပြန်နေသေးနဲ့ဟိုကြောပြောမနေနဲ့ဟိုလိုဒီလိုမလုပ်နဲ့တရားခိုင်းနေတာလောက်သိချငါလောက်ကြမလုပ်နဲ့ငါလောက်ကြလို့တစ်ခါလောက်တစ်ခါရောက်အကံရလို့ရှင်းလာကြတာတော်ပြီငါလည်းဒီဆုံးတော့တရားလို့လောက်တော့ဒီကဒီကတရားခိုင်းတာလောက်တော့ငါလောက်ကြမလို့ဒီဒီဒီတရားခိုင်းတာဘယ်လိုခိုင်းတာလဲ ဒီကဘာတခါတည်းကြီးကအပြေပြေကြောင်ကြီးကဘာကြောက်ပြီးတပြေးကြောက်ပြေဆုံးပြမသူပါနဲ့ဒီမလေးလေးတို့ဆရာခိုင်းဒီငါခိုင်းတာငါဒီဆရာခိုင်းကိုလုံးနေရလားငါလုံးချလုံးနေလားသိအောင်ဒီကငါလုံးချလို့သိရင်နော်ဆရာခိုင်းကိုလုံးချမ်းလာမယ်ချမ်းလာရင်ဆရာခိုင်းကိုကြည့်တော့ပါကြီးပါကြီးကဘာဒီကြောင်ကြီးကဘာဒီလိုကြီး ခါတည်းကြောင့်ကြီးကြီးကြီးကြီးတခါတည်းအကြောင်းကြီးကြီးကြီးကြီးမကြီးပဲနဲ့စိတ်ကကြီးပါဆိုပြီးစိတ်ကမကြီးပဲနဲ့အောက်ရောက်ပြေးခြင်းဒုက္ခတွေဆွဲခြင်းရဲ့အပေနိဗ္ဗာန်ဆိုတဲ့ခန္ဓာကိုဆွဲချခြင်းပြီးတော့လိုက်တဲ့ခဲတဲ့ဆုံးတဲ့ခြင်းနဲ့ပြီးရအောင်လို့ပြီးရဆိုတဲ့အောက်ကငရဲခန္ဓာဒုက္ခခန္ဓာပေါင်းလို့ကြွားပြီးတော့ကြွားပြီးရဲကြည့်သွားရစ်ဆိုအဲအသေးသောဒုစိတ်နဲ့ဒုဒုစိတ်ကဆွဲထားလို့ဗျာပြန်ဆွဲတယ်ကိုယ့်ကိုယ်ယုံအပေနိဗ္ဗာန်ခန္ဓာဒုက္ခတွေကလွတ်ပြီးနာပြီးတော့ပြီးကြယုံယုံ အလိုလိုက်တဲ့ဆိုအပေါင်းမင်းလားငရဲကြီးဆိုးဆိုးလို့ဒီကလေးမမှန်ရှိဘူးအဲ့ဒါရုံးတဲ့တဏှာနေမှရုံးထွက်နေတာမိမဆိုတာတဏှာမှလွတ်တာအလကားလွတ်တာမဟုတ်အခုဆင်းရဲနေတဲ့ကြားရလှုပ်ကြည့်နေလို့ဆိုတာတဏှာငါဆိုတဲ့ဒိဋ္ဌိအဲ့ဒီကနေဒီကလေးလွတ်အောင်ဒီကလေးမှဒီကလေးကြီးရောက်သွားလို့တဏှာနဲ့ဒိဋ္ဌိတွေကနေလွတ်အောင်ရုံးပြီးတော့ဒီကလေးမှနေတာအဲ့ဒါနိဗ္ဗာန်ထွက်လာတာပဲလောကထွက်လာတာနိဗ္ဗာန်လည်းနိဗ္ဗာန်ဆိုတဲ့လမ်းကိုကြောက်စထွက်လာပြီးကြောက် ဒီဆိုင်နဲ့အာရဗနာကမ္မထာနဲ့သတိဉာဏ်ဉာဏ်နဲ့သန္တရာမတဏမဒိဋ္ဌိမှယုံပြီးတော့ဘုရားနောက်လိုက်နိဗ္ဗာန်ရောက်သွားမယ်။လကားမရဘူးသူကတော့မရဘူး။အဲတန်တန်ကြီးကြီးဆရာခိုင်းလို့လည်းရှိတာဒီငါလောက်ပြန်မလို့ဒီဒီငါလောက်ပြန်လို့ဒီကတော့သေးတာပေါ့။ဆရာခိုင်းလို့ဘလို့ကနေပေါင်းလို့ချောက်ပြီးတိုက်တဲ့ခါကျသွားနေပြီးခုပဲသေးတယ်။ဟောငါလောက်ကငါဒိဋ္ဌိကချက်ချင်းလေးကြာချက်ချင်းဆင်းရဲပါလားဆိုပြီးပါလေ။ရုပ်တဲ့ရုပ်တဲ့မမရှိဘူး။ မမရှိဟာနိမရှိဒီလိုရှိတာဟောဒီကတာနာဒီဝတိတိကဒိကကဒီဒီဒီဒီအရမတဘာအသာမရှိဘူးတရားညှိတဲ့နေရာမှာဆန်းအောင်ခဲ့တယ်ညအင်းအောင်ကိုပေါ့ကိုဆရာခိုင်းတာမလုပ်ဘူးလေအဲ့ဒါဆက်တဲ့နေရာကြီးကိုပေါ့ကိုသိတဲ့နေရာကိုပုံသိနေတာဘုရားကျမ်းနာမှာငါးကြောင့်ကျမ်းနာဒိဋ္ဌိကြောင့်ကနာကြောင့်ကျမ်းနာသိရလားဘုရားကဆန်းအောင်လုပ်ပေးတာအမှားလို့ဒိကဆရာကတည်းကဒီကဒီကအတန်နဲ့ရောအကျော်နဲ့ရော နိုင်တော့ကြမ်းမှပြီးသိရတာဒီဒီဒီသာကြည့်ကြလေအောင်ဒီရုပ်ကိုပြင်းတဲ့စိတ်ကိုပြင်းစိတ်ကိုနိုင်နေအောင်လေ့ကျင့်တာဒီသာတရားကျင့်နေဆိုတာစိတ်ကိုဒီလိုစိတ်စိတ်ကနိုင်နေအောင်လေ့ကျင့်ဖို့ရားထုတ်ဒီသာဒီသာဒီသာဒီသာဒီသာမကြမ်းနေခြင်းနဲ့မကြမ်းနေခြင်းနဲ့ဒီသာဒီသာဝိနိုင်တလန်သွားပြင်းဖို့အဲ့ဒါကြီးသုတ်ဖို့ပြင်းဖို့သက်သာဝိမလုံးနဲ့ဒီနေ့စမယ်ရည်ကြီးသက်သာအောင်သွားမလုံးနဲ့သက်သာအောင်သွားလို့ရရတယ်လို့မဟုတ်ဘူး ဘုရားဓမ္မဩဒါနာဗေဒရှိတာမသိအောင်ဘောအောင်မနာအောင်ဘုရားဓမ္မမရလို့ဆုံးလာခဲ့တာခန္ဓာဘောသက်ကောင်သွားအလိုမလိုက်လို့ဒုက္ခတို့ကြီးအိတ်တို့ကြီးဒီနေ့ဝေအောင်သတ်တဲ့ဝေမင်းကြီးအရာကြီးသွားရင်ငါရောက်ကြည့်ဆိုပြီးအငြင်းမာပြီးတော့နားရယ်ပေါင်းကြီးကြိုက်တဲ့ပုဂ္ဂိုလ်ကြီးရအောင်လို့ကြီးရတဲ့ယုတ်ကြီးဘယ်လောက်ပဲကြည့်ကြည့်ဒီနေ့ဝေအောင်သတ်မှာသူသတ်မှာယုတ်ကြီးကသတ်မှာယောဂတွေကကိုယ်ပဲကြောက်နေတာသတ်မှာအဲသူသတ်မှာယုတ်ကကြီးရအောင်လို့လောက်အောင်လာကြည့်နောက်ပြီးတော့သူကျကတ္တကတ္တ သာသာပရိသသတိမလေးဆိုတဲ့သတိမလေးဆိုတဲ့သတိမလေးဆိုတဲ့သတိမလေးဆိုတဲ့မကြောက်နဲ့မစိမ့်နဲ့ဒါမကြောက်ပြင်နာမရရှိတာအနေချောင်းခဏပန်သက်တော်နေတာကြောက်ကြကောင်းလို့နေရင်လည်းကြောက်နေပြီးလည်းပဲဒီကမှကြတော့ကြောက်ကြကောင်းလို့မပြင်မလုပ်ခနဲ့ဝရိယစိုက်ပြီးသရာထားပြီးတော့သူစိုက်ပြီးတော့သူကျက်လေးကတာတာအဲ့ဒါကကြောက်ကြမကောင်းဖြစ်ကြကောင်းလို့ဒီကမ်းလာပြီးတော့အနေနဲ့တဲ့ဘဝနဲ့ဒီကတိကြောက်တယ်ရေးကြည့်ကြတယ် ဝရဏကြီးကြီးွားရကြပြီအဲ့ဒါကိုဒီကျက်ကျက်ကြောက်ကြလို့ဒီကဒီစိုက်တာခဲတာသွားမိရတယ်မဖြစ်မကျင်းနဲ့မလုံနဲ့မလုံနဲ့ကိုယ့်ကိုယ်ဆုံးမဆုံးမအခုတော့သဘောပေါက်ပြီဒီဒီကြီးကဒုက္ခပင်းရမှသိရတာနဲ့အတူအမှစိုက်တာခဲတာကြီးကိုလာလိုက်တာမဟုတ်ဘူးကိုဒုက္ခကိုခံရကိုကြတာလို့ကိုရတဲ့ဒုက္ခကြီးအဲ့ဒါကိုငါယုံကြည်သွားမဆွဲနဲ့တက်တောင်ကောင်းလို့စိတ်ကလွတ်အောင်ကြည့်ဒါမှတပါးချားမရှိတော့ဘယ်တော့သိဖို့ပါတယ်လည်းပြေတာပဲကိုယ်ခံတာမို့ ကိုယ့်ဟာကိုလောက်အောင်ပြေအောင်ကတပါအဆမကြည့်တော့ဘူးကြည့်တာကြည့်တာဒီကကပါဒီကကပါဒီကကပါဒီကကမမရှိတော့မမရှိတော့ပြိတာဒီမလေးစီနေဒီမလေးစီနေဒီမလေးစီနေဒီမလေးစီနေဒီမလေးစီနေဒီမလေးစီနေဒီမလေးစီနေဒီမလေးစီနေနမရှိနမရှိစိတ်ဓာတ်ကြီးတာဒီစိတ်ဓာတ်အံကြောက်ချတာ သူစိတ်ခံမကြလို့ဗျံမတာဖြစ်တာကိုကြီးဒီကြီးကပေါင်းလေးဆောက်လေးဘူရောင်းလေးသွားမယ်ပြင်မာလေးသွားမကြည့်လို့သူစိတ်တာကြီးသူစိတ်မှန်လားဆရာတန်နေကြီးလားဆရာခိုင်းလုံငါလုံးနေလားဒီကြဖြစ်ဖြစ်စိတ်တာမမှန်ဖြစ်မမှန်ရှိပါ မမေသုသာပရိသပရိသပြည့်ပြအောင်ယူပြည့်ပြအောင်ယူသုသာပြည့်သာတခါတည်းကြီးဒီအံကြောင်ကြီးဆရာခိုင်းတဲ့တိုင်းကြီးဆရာရှိတဲ့တိုင်းကြီးအံကြောင်စာစာစာမင်းလိုတာနေတာများတာပေါ့ကြီးပေါ်ကြောဒီလိုရှိဒီဒီသာတခါတည်းကြီးဒီဒီစာချင်းတောင်ကြီးဒီသာညသာတော်ရညသာဒီသာဒီသာမကြမ်းလေးနေနဲ့အကြမ်းလေးနေနဲ့အကြမ်းလေးနေနဲ့ညသာညသာဒီသာတခါတည်းညသာညသာပါ ဒီတာညတာဒီတာသတိတာဒီတာသတိမလေးကြီးနဲ့ဒီမလေးကြီးနဲ့သတိမလေးကြီးနဲ့ကျန်လေးကြီးနဲ့မမကြီးမမကြီး 慢慢去追查，追查，追查你，追查你查，你你不要不要不要你要，他们你没看见，你没看见，你没看见，知道？接下来嘛，放下他，接下来嘛，安下他，接下来嘛，安下他，接下来嘛，安下他，安下！不要再叫你，不要再叫你，不要再叫你，你叫你叫你，就你就你就就这个，不要再叫你，不要你，不要你，不要你，别个。 ဒိဋ္ဌာဒိဋ္ဌာမပြန်နေခြင်းနဲ့မပြန်နေခြင်းနဲ့မပြန်နေခြင်းနဲ့မပြန်နေခြင်းနဲ့မပြန်နေခြင်းနဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာယီယီဝိကျူဝိကျူဝိကျူတက္ကတဲ့ကြောင့်ဒီကအံကြောင့်ချချသာဒိဋ္ဌာဒိဋ္ဌာမပြန်နေခြင်းနဲ့မပြန်နေခြင်းနဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာမပြန်နေခြင်းနဲ့ဒိဋ္ဌာမပြန်နေခြင်းနဲ့ဒိဋ္ဌာသာ ကြီးအကြောင်းကြီးသူဆိုင်ကြီးတစ်ခါတည်းကြီးတစ်ခါတည်းကြီးတစ်ခါတည်းကြီးတစ်ခါတည်းကြီးသူဆိုင်ကြီးဒီကအကြောင်းကြီးတိုင်းကြီးတာဒီတိုင်းကြီးတာဒီကတစ်ခါတည်းကြောင်းကြီးတိုင်းကြီးဒီတိုင်းကြီးဒီတိုင်းကြီးဒီတိုင်းဟုတ်ပြီအကြောင်းကြီးဒီလိုအလုံးတိုင်းနဲ့ဝေထောက်သွားမညာနဲ့သက်သာဖို့အလေးခံဖို့ပေါင်းလို့နဲ့ဒီကကျူတာတာဒီကကျူဤဤရောင်းကျူတာတို့လေဒီကတော့မှာညောင်ညောင်ပြတစ်ခါညောင်ညောင်ရမယ်အတူတိုင်းမောင်ညောင်ရမယ်ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပါ ပရိသာပရိသာဝမပြန်လေးစီနဲ့မပြန်လေးစီနဲ့မပြန်လေးစီနဲ့မပြန်လေးစီနဲ့မပြန်လေးစီနဲ့မပြန်လေးစီနဲ့မပြန်လေးစီနဲ့မပြန်လေးစီနဲ့ပရိသာပရိသာပရိသာပရိသာပရိသာဝမပြန်လေးစီနဲ့မပြန်လေးစီနဲ့မပြန်လေးစီနဲ့ပရိသာပရိသာပရိသာပရိသာဝမပြန်လေးစီနဲ့ဤဤဤဤဤဤတစ်ခါတည်းကြောင့်ဤဤဒီသာဝ ဒီကားပါဒီကားပါဒီကားပါမပြောင်းလို့ကလေးဟုတ်ပြီဒီကဒီကနဲ့ဖုတ်ကြည့်တာနဲ့အန်ချတာအဲ့ဒီမှာလည်းလွဲလို့ဖြစ်တာအဲ့ဒီမှာလည်းတရားတဲ့အန်ချနေပြီဆန်းတာနောက်တော့ကိုမရှိတော့သူ့ဘောက်ကိုရှိတယ်ဒိဋ္ဌဒိဋ္ဌဘဝအိမ်မှာဆရာခိုင်းလို့လုံးလေးငါလည်းပြန်လုံးလေးလုံးလေးလို့မသမာဓိရဲ့ဒီလာတွေပြည့်ဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌပါဒိဋ္ဌပါမပြောင်းလို့ကလေးဒီစိတ်ကဒီစိတ်ကဒီစိတ်က ဒီကတာဒီကတာဒီဒီဆရာကြီးကလည်းမြင်သေးတာဒီလိုမှဘုရှိသွားတာကြီးအောင်မလိုက်နဲ့တခြားတဲ့ကြောင့်ဝိညာကျော်ဖို့လို့အဲဝိညာကျော်တတ်မှာအခုသိရကြတဲ့မှာအခုဆန်းတော်ငါရှင်းတာဒီလိုဆန်းတဲ့နေရာဒီလိုရှိပါလားလို့အာဟုကိုယ်ရရတာမှာသင်အာဟုကြာလိုက်အဲအဲ့တော့ဒီအာဟုကကြည့်ဖက်လိုက်ဒီကနေ့ကျတော့ဘုရားမှဘယ်ဆရာမှဘယ်ပါရဂုမအာဟုလို့မရဘူးအဲအဲ့ကြတော့ဒီအဲ့ကြတော့ကိုယ်ကြောင့်ကိုယ်စိတ်ကြောင့်ဒီတာအဲအဲ့တော့ခုလို့ 都管家的，都交都交厂那交，没毛病水发的不喝，把你自家喝喝不来没毛病发的不喝嘛，一两几千了几百了还是有，二五六还几十的，还要喝不来水啊，都管家的嘛，没毛病发的才给厂那点水用，你告诉，为啥？为啥？为啥？也是你家经常对东西，东西，你干嘛？ ဇနီးကြီးနဲ့ဆိုတာဒီဆက်ကြည့်တယ်ဘယ်မှာဖြစ်လာလဲသနာဝင်မွေးလို့အာဟုစိတ်တွေကငါစိတ်ကိုဝင်မွေးပြီးတော့လောကကြီးမှာမရှိနေတိုက်တဲ့တဲ့လောမှာအာဟုစိတ်အာဟုစိတ်တွေအဲအဲ့ဒါကိုစုံပြီးကြည့်ရနေတာဒီမှာကြည့်ရနေမှာတိဉ္ဉဏ်ဉာဏ်နဲ့ပေါင်းတာဒီတုံးကြီးအင်းဉာဏ်ကြီးအဲဒီဒီတော့တခါလေသိကြတယ်ပြီးသားပါအဲအဲ့ဒါကိုခံလာတယ်ဟောဒီလိုခံလာတာအမှန်ရှိရတာလေမလုံနိုင်တာငါတော့မိုက်တယ်လို့ရှိတယ်ရောက်လာတယ် 你看，你看吧，你看吧，你看，你看，你看，你看，你看，慢慢去做，慢慢去，慢慢去，慢慢去做，去做，你看，你看，你看。 ရိဒါဘောမစီဝါစီဝါစီဝါပရိဒါပရိဒါပရိဒါပရိဒါပရိဒါပရိဒါမမကြီးမမကြီးဝါပရိဒါပရိဒါကြာအတန်လေးပဲပြောတာကိုကတတိယဉာဏ်ဒီကနဲ့လိုက်ဒါတဲ့ဒါတဲ့သိကဝိနာကြီးရောက်နေတာအာဟုဒိဋ္ဌိနာဒီကကြည့်တပေါင်းလားကုဒိဋ္ဌိသုတ္တအာဟုဒိဋ္ဌိ ဘုရားထိုင်ရင်အောက်ဘုရားတက်ဒီကလေးအောင်မလို့ဆိုရင်အဲ့ထဲတဲ့နဲ့ဆင်းရဲနေတာပြည့်ပြည့်နေတယ်လုံမလိုက်နဲ့လုံလိုက်နဲ့ပရိသာပရိသာပရိသာပရိသာဒီကြိုက်ဒီကြိုက်အရှင်မဆိုင်လို့မရအောင်နော်အရှင်လို့လည်းမရအောင်နော်ဘုရားရှိခိုးနဲ့တခါတည်းကြောင့်ကြည်တာကြည့်တာပရိသာပရိသာပရိသာမမရှိကြိုက်တာမမရှိသွားပရိသာမပြန်လေးခြင်းနဲ့ ကြံနေပြီနဲ့မကြံနေပြီနဲ့မကြံနေပြီနဲ့ပြိဋ္ဌာပြိဋ္ဌာပါပြိဋ္ဌာပါမကြံနေပြီနဲ့ပြိဋ္ဌာမကြံနေပြီနဲ့ပြိဋ္ဌာပြိဋ္ဌာပြိဋ္ဌာဝေဒနာခန္ဓာဤသက်သာဖို့ပြည့်နေတော့အဲ့မှာစိတ်ကလေးဒါလေးကိုမတော်လောနိုင်ရင်သန္တရာဝေယောကတဲ့ဘယ်လိုရုပ်တော်လဲဒိဋ္ဌာအပေလေးပါးမှဒုက္ခဘယ်လိုလုပ်ရုပ်တော်တရားကိုလည်းတော်ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာ ပရိဒါဘာမပြန်လေးစေနဲ့မပြန်လေးစေနဲ့မပြန်လေးစေနဲ့ပရိဒါပရိဒါပရိဒါပရိဒါမပြန်လေးစေနဲ့ပရိဒါဘာမပြန်လေးပါစေနဲ့မပြန်လေးစေနဲ့ဒီဒီဒီပရိဒါတခြားတဲ့ကြီးတခြားတဲ့ကြီးတခြားတဲ့ပြောင်းပြီးပါပြီးပါပြီးပါရအောင်ပြီးပါရအောင်ပြီးပါဗယံဗရာမရှိစေနဲ့ဗယံဗရာမရှိစေနဲ့တတိယဉာဏ်တို့ကဗယံဗရာမရှိစေနဲ့ပရိဒါပရိဒါပရိဒါပရိဒါ သတိတာသတိတာမကြံနေပြီလေမကြံနေပြီလေမကြံနေပြီလေသတိတာသတိတာသတိတာသတိတာဒီဒီဒီကလေးဗျမရာကြည့်ကြလာပြီဒီလိုနဲ့ရှားနေပြီအလိုမလိုက်တော့ဒီရခံအားတာပဲတဏှာဝင်မှုတဲ့စိတ်ကဝိဒုက္ခတွေသွားနေကြလို့လက်ကျန်လက်ကျန်ပြီးမကြံမနဲ့တဏှာမှုတဲ့စိတ်အဲဒီကအလိုမလိုက်နဲ့အဲဒီကဒီစိတ်ကမပေါ်နဲ့ဆုံးပြီးဒီရက်ကလေးကကတာဒီရက်ကလေးကကတာဒီကို ဤသုဒ္ဓတခါတည်းကြီးဤဤသုဒ္ဓဤသုဒ္ဓဝါဤသုဒ္ဓဝါဤသုဒ္ဓဝါအံကြောင်းဤသုဒ္ဓအံကြောင်းသုဒ္ဓပရိဒပရိဒပရိဒပရိဒမပြောနေခြင်းနဲ့မပြောနေခြင်းနဲ့မပြောနေခြင်းနဲ့မပြောနေခြင်းနဲ့ပရိဒပရိဒကြီးဤတခါတည်းကြီးတခါတည်းကြီးဤတခါတည်းအံကြောင်းဤသာဤသာဤဒီဤကြလိုက်ရှိလိုက်နေနေရလေဘာဖြစ်လဲညာလက်လျှောက်လုံးနေနဲ့ပရိဒဆရာပြောကြတာသုဒ္ဓတော့ဆရာရှိပါတယ်တခါတည်းကြီးတာဤ ဒီဒီဝါသတိသာဝါဒီကလေးဒီသားရောယုံကြည်ညာကရှိချက်အလေးညာပေါ်ပြလို့ဆရာကလည်းယုံဒီရောင်ဒီဒီကြောက်ပြအတွင်းလည်းမလုံးနဲ့မမှန်းရှိဘာလို့လဲဘာလဲလဲဘာနေလဲဘာများလဲဖြစ်ဟိုရှိချက်နဲ့ဆရာကြီးနဲ့ဘာမှားလဲဒါကဆိုတာဟောဟိဒီဒီဒီဒီအန်ချအန်ချအန်ချညီအနာချတခါတည်းကြောင့်ညီအန်ချပြီးတခါတည်းညီဒီဒီရဲ့လေဒီတိုင်းအန်ချပြီးဒီသုဒ္ဓသုဒ္ဓသုဒ္ဓဘာအန်ချဘာကြီးသုဒ္ဓဘာဒီသုဒ္ဓသတိမလို့ဆိုလို့ ရိမတိနဲ့ပရိမကင်းကြီးနဲ့ပရိမကင်းကြီးနဲ့ပရိသာပရိသာဝပရိသာဝပရိသာမကျန်လေးကြီးနဲ့မကျန်လေးကြီးနဲ့ပရိသာပရိသာပရိသာပရိသာပရိသာဝမကျန်လေးကြီးနဲ့ပရိသာပရိသာပရိသာပရိသာဝပရိသာပရိသာပရိသာဝ ဝိသာရှိပါဝိသာရှိပါရှိပါဝိသာပါအန်ဆောင်ဤယနေ့ပါအစ်တေဤဤတခါတည်းဤဆရာကြီးကလည်းဤဒီဒီဒီရအောင်ဤတခါတည်းဤကသူအောင်ဤကသူအောင်ဤကတခါတည်းဤဤကဤရအောင်ဤသိရရရုံးခကျင်ရုံးခနဲ့ဤဒီတဲ့ကြားထဲမှာမနည်းနဲ့ချက်သွားကြတယ်တဏတဏဆွဲနေစိတ်ကလေးကိုတဏနဲ့ဗရာနဲ့လူနေတာလူနေတာ ကိုဘကတကာဘကမလွတ်နဲ့အလိုမလိုက်နဲ့ဒီနဲ့လုံးမဲ့ရှင်းမမဲ့စိတ်ကိုသွန့်ဒီရောက်ကြည့်ဒီလိုကြီးကြာကနာတော်ကြီးဒီတာဒီတာညီတာညီတာပါဒီတာပါမကြမ်းနေနေနဲ့ကြမ်းနေနေနဲ့ကြမ်းနေနေနဲ့ဒီဒီဒီဒီဆဲတာဆဲတာစိတ်လေးဆဲတာအလိုမလိုက်နဲ့အပေလေးကိုဒုက္ခဆဲတယ်ပေါ်ညင်းမဲ့စိတ်အဲဒုက္ခနေရာကိုဆဲပူရကြတဲ့ဒုက္ခတွေကိုဆိုးဆဲပြီးတဲ့စိတ်မရမ်းဘူးဒိဋ္ဌအိုက်စိတ်ကိုလိုမလိုက်နဲ့ ပရိဒတ်ရှိဘူးသူသိကြလေမှာလည်းသိကြသိကြကိုသိသိကြကလေးပရိဒတ်ပရိဒတ်ပရိဒတ်သိကြမြေပရိဒတ်ပရိဒတ်ပရိဒတ်သိကြသိကြလေအောင်ပြုပရိဒတ်ပြုတာပရိဒတ်ပရိဒတ်သိကြမြေပရိဒတ်သိကြတာသိကြတာနီးသိကြလည်းနီးပရိဒတ်သိကြဟိုလိုဒီလေအားချောတဲ့စိတ်မဟုတ်ပါဘူးသူတို့နားလည်းစိတ်မခံနိုင်ဘူးသူတို့သိနိုင်ဖို့စိတ်အားအားမှုစိတ်အားမှုတဲ့ပရိဒတ်ပရိဒတ်ပရိဒတ်ပရိဒတ်ဒိဋ္ဌမမနာရှိဆိုင်မမနာရှိဆိုင်တာရှိလိုက်တာအရှင်ဆိုင်ကုန်ကြီး ဆရာတန်နေကြီးဆရာတန်နေကြီးတခါတည်းကြောက်ကြီးဒီကူဒီကူဒီကူတာဒီကူတာပါဒီကူတာဒီကူတာဒီကူတာဒီကူတာဒီကူတာဒီကူဒီကူအကျဉ်းလေးကြီးနဲ့အကျဉ်းလေးကြီးနဲ့အကျဉ်းလေးကြီးနဲ့အကျဉ်းလေးကြီးနဲ့ဒီကူတာဒီကူတာဒီကူတာဒီကူတာပါမကျဉ်းလေးကြီးနဲ့မကျဉ်းလေးကြီးနဲ့ ဒီဒီဒီဒီတခါတည်းကိုဘကလဲလို့ကိုဘကလဲမခံနဲ့ဆရာကြီးကလည်းလဲမခံနဲ့အန်ကြောင်ချအန်ကြောင်ချဆရာလည်းမမြင်နဲ့ကြောက်ပြလဲဒီနားကလည်းမရှိနဲ့မမှန်လို့ရှိအိဒါအိဒါပါအိဒါဒိဒါမကြမ်းနေခြင်းနဲ့မကြမ်းနေခြင်းနဲ့မကြမ်းနေခြင်းနဲ့ဒိဒါဒိဒါဒိဒါပါဒိဒါဒိဒါမကြမ်းနေခြင်းနဲ့မကြမ်းနေခြင်းနဲ့မကြမ်းနေခြင်းနဲ့ဒိဒါ ပရိဒါပရိဒါပရိဒါပရိဒါဟုတ်ပြီပရိဒါဘာမကျန်နေပြီနဲ့မကျန်နေပြီနဲ့မကျန်နေပြီနဲ့ဒီလိုကြီးကဒီဒီဒီဒီဒီစိတ်လေးဗျာမရာကြီးရုပ်ဆက်ကြနေပြီနော်ဆရာခိုင်းတိုင်းမလို့ကျင်ငါလို့ကျန်လုံးမဲ့ဒိဋ္ဌိနဲ့စိတ်တဏှာဘူးနဲ့စိတ်ဟိုလိုလုံးမဲ့ဒီလိုလုံးမဲ့တဏှာဘူးနဲ့စိတ်ငါလို့ကျန်လုံးမဲ့ဒိဋ္ဌိစိတ်အားဒီအာဟုကိုစိတ်လေးကိုထုတ်ဖို့ဘုရားကျင့်တာအဲ့ဒါနဲ့မပေါင်းနဲ့ဒိဋ္ဌိ သတိသမကနဲ့ပဋိညာဉ်ဉာဏ်ကတ္ထနိဗ္ဗာန်ပဋိညာဉ်ဉာဏ်နဲ့မှရောက်တာငါသဘောငါခန္ဓာငါလုံးမဲ့ငါပြင်းငါနာတယ်ငါပေါင်းကြီးဆိုတယ်ငါဒီကောင်းကြီးငါတဲ့ဆက်တဲ့နိဗ္ဗာန်ရောက်ဘူးဘယ်လေးပါရောက်ပါလိမ့်ရုပ်ဆိုတာအခုရရုပ်ဆိုတာငါတို့ဒီကကဒီကကိုကကာထာကာထာပရိသာပရိသာပရိသာဒီကပရိသာပရိသာဘာမကျင်းလေးဒီလေမကျင်းလေးဒီလေမကျင်းလေးဒီလေပရိသာပရိသာပရိသာဘာမကျင်းလေးဒီလေ ကျန်လေးတွေလည်းဒိဋ္ဌာမကျန်လေးတွေလည်းဓမ္မကြီးနဲ့အစီအစဉ်ဓမ္မကြီးနဲ့တရားရည်ကြီးဉာဏ်ကြီးဉာဏ်ကြီးတာဉာဏ်ကြီးတာဉာဏ်ကြီးတာဉာဏ်ကြီးမကျန်လေးတွေနဲ့မကျန်လေးတွေနဲ့ဉာဏ်ကြီးတာပါဒိဋ္ဌာပါဒိဋ္ဌာဒိဋ္ဌာဒိဋ္ဌာလုံးတရားတော်စိတ်ကလေးဟိုရုံးရုံးဆက်ကျင်သက်တာကိုလိုက်ကျင်တယ်ညာကျင်တဲ့စိတ်ကလိုလိုက်ကျင်တဲ့စိတ်ကလိုလိုက်နေတော့အဲ့ဒါအာဟုဇုတက်နေရတော့ဒိဋ္ဌာဒီရဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပါမကျန်လေးတွေနဲ့မကျန်လေးတွေနဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာညီကြောင်ညီကြောင်ညီကြောင်ဒိဋ္ဌာ ဒီကဘာလိုမလိုက်နဲ့ခါတဲ့ကြီးအစီအစဉ်ဥမာကြီးနဲ့တကယ်ကြည့်လိုက်ဆရာကြီးတော်ကနားတော့ဆရာကြီးတော်ကနားထောင်လိုက်ဆရာတော်ကအောင်ကြည့်လို့ကိုယ်ရောက်ပြီရအောင်ကြည့်တာရအောင်ကြည့်တာမကြောက်ဟောဒီကဒီကနားကသူကြီးတွေကတာကတာပါကတာပါသူကလူကတိတာပါမပြောလို့ရှင်လေမပြောလို့ရှင်လေအစီအစဉ်ကြီးအစီအစဉ်ကြီးတူအောင်ကြည့်တာအန်ချပြီးတာအဲ့ရနေစိတ်လေးရုပ်သက်ခြင်းကြီးကြီးလို့ကိုလုံးပြန်လို့ကတဏှာဝင်ခွဲမှာအဲ့ဒီကုသိုလ်နဲ့ရှင်နဲ့ကတိဉာဏ်ဉာဏ်နဲ့ရှင်နဲ့ကုသိုလ်စိတ်ငါနဲ့ဒိဋ္ဌိနဲ့ တဏှာနဲ့ဝင်ပြီးစိတ်ကအောက်ကိုဆက်ချလိုက်စိုက်တဲ့ကလေးအလိုမလိုက်နဲ့အလိုမလိုက်နဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒီကလေးကိုပို့စိတ်စိတ်ကိုအာမလို့သိသိလက်ထဲမထည့်တယ်ဒိဋ္ဌာဒီကလေးကဒိဋ္ဌာဒီကလေးကဒိဋ္ဌာဒိဋ္ဌာဒိဋ္ဌာအာမလို့သိလာဆုံးခံနေဒိဋ္ဌာအဒီတို့ကြီးအဒီတို့ကြီးအာကြောင့်ကြီးအာကြောင့်ကြီးတစ်ခါတည်းကြောင့်ကြီးကြောက်ပြီးတော့နေလာကလာမလို့လေမှန်မှန်လေးကြည့်ဉာဏ်နဲ့ကြီးဉာဏ်နဲ့ကြီးအဒီတို့ကြီးပေါ့ပေါ့ပါပါလို့လာလာကြီး ရပြီးတော့စီမံချက်တွေလွယ်ပြီးလည်းမလို့သိကြီးကျင်းကြီးပြုတ်ပြောမရှိလို့ဟောပြီဆုံးတာဆုံးတာဆုံးတာရေကြီးကိုသိကြီးကဆော်ရရဝိုင်းတဲ့အာပီဒီဒီဆိုင်ဒီဆိုင်ဒီဆိုင်ဒီဒီဒါဒီဒါတရားတွေဒီဒါတွေမလဲဘူးအမကြဘူးအမလဲဘူးအကြောင်းစားဒါတွေဒါခရိတာခရိတာဒီချက်မျိုးဒီတာခရိတာခရိတာခရိတာဝခရိတာဝခရိတာဝမပြောလို့ဒီလေမပြောလို့ဒီလေမပြောလို့ဒီလေခရိတာခရိတာခရိတာခရိတာ ပရိဒါပရိဒါမပြောင်းလို့ခြင်းနဲ့မပြောင်းလို့ခြင်းနဲ့ပရိဒါပရိဒါပရိဒါပါပရိဒါပရိဒါပရိဒါဟောဒီကြီးတာညီတာညီတာညီတာညီတာညီတာပါရှိတယ်ညီပါရှိတယ်ညီပါဒီလိုမလိုက်တော့ဓာဘောခေါ်လာလိမ့်မယ်လို့လို့ပဲကြည့်နေနားရမခံနိုင်ဘူးကွာအားအာဟုစိတ်ကနားရမကောင်းဘူးလို့အားကလိုမလိုက်နဲ့လိုမလိုက်နဲ့အာအာဟုစိတ်ကြီးဆရာမစိတ်တဲ့စိတ်ကြီးပရိဒါဒီလိုက်တာဒီလိုက်တာမလောက်ဘူးမပြင်းဘူးစိတ်ကြံစိတ်နေရထားရမယ်စိတ်ကြီးအဲနေဟာကိုပြင်းရပြစ်ထားပြီးတော့ သူ့ချက်ကလေးမှရောက်ကြတာဒီဒီဒီကဒီဒီကဒီဒီကဒီဒီတရားစီကလည်းဒီတရားစီကလည်းဒီဒီတရားတိုင်းကတရားတိုင်းဒီရံကပြစ်လာတယ်မစိတ်ကလေးတော့ထိုးထွက်လာလိမ့်မယ်လှုပ်ရှားလိုက်မယ်တော့ငြိမ်ငြိမ်ကြီးဒီစိတ်အားလို့တော့တဲ့စိတ်နဲ့စိတ်အလိုမလိုက်နဲ့ဆက်ထား သာသာသာသာသာသာဘာသာတော့ရှိတဲ့နေရာလေးပြိတ္တာကအကြည့်တို့ဟိတရားစီကံနဲ့ဒီတရားစီကံနဲ့အမလဲကျင်လို့ဒီဒီဒီတာဒီဒီတာတရားတွေဒီဒီတာပါဒီဒီတာပါဒီလေးလေးနဲ့ဒီမလေးနဲ့ဒီမလေးနဲ့ဒီမလေးစီနဲ့နာမလေးဒီသွားဒီဒီသွားဒီတာဒီတာပါဒီတာရှိပါဒီတာရှိပါဒီတာရှိပါဒီကလေးစီနဲ့ဒီလေးစီနဲ့မမရှိတာမမရှိတာအလုံးလိုက်နဲ့အလုံးလိုက်နဲ့ဒီတာပါဒီတာဒီဒီပါဘုရားတန်နဲ့လွယ်မသွားဘူးတစ်ခါတည်းကြောင့်ဒီ ခန္ဓာကိုယ်ကြီးကြောက်ရင်သူလဲသူလဲဇေဝလေးတက်တဲ့လေခါကောင်လေးပါအောင်ရှိသေးလေဖို့ရှိပါဇေဝလေးလေဖို့ရှိပါဒီလိုလည်းလက်လေးပေါ့လေထုတ်ပြီးတော့ဒီချက်ပြီးရှိပါနဲ့လေလေးပါအောင်ဒါလေးခွင့်လိုက်ခွင့်လိုက်ဒီလိုက်ချက်လိုက်ဆက်လိုက်ဝင်လိုက်ဒီလေးကဆုံးဆုံးဖြစ်ပါပြီဒီစိုက်တာဒီစိုက်တာလုံးလုံးလေးဒီစိုက်တာလုံးလုံးလေးဒီစိုက်တာလေပေါ်ပေါ်လေးပဲလိမ့်တော့မဟုတ်လားပေါ်ပေါ်လေးပဲဥပဒေလေးလေးကိုဆက်ပြီးဆောင်ဆောင်လေးတက်နေတော့ပြီပရိဒါပရိဒါဒီကလေးအောင်ပြေပရိဒါ မကြံနေသေးတယ်ဗမာလည်းသိကျက်သိကျက်သိကျက်မသိလားဒိဋ္ဌာကြီးဒိဋ္ဌာကြီးပရိသာဘယ်ဒိဋ္ဌာနေလဲဗမာသိချာလဲသိကျက်သိကျက်နဲ့ဒိဋ္ဌာသိလားပြီးအောင်ပြီးအောင်ဒိဋ္ဌာသိတာအောင်ဒိဋ္ဌာပရိသာသိတာဝါဆိုကြသိကဘယ်ဆက်ပါအခွင့်မခံနဲ့အခွင့်မခံနဲ့အလိုမလိုက်နဲ့ပြန်ဆွဲပြန်ဆွဲရအောင်ဆိုမရဘူးဆိုတာကိုယ်သိနေတယ်ဘာလို့မရမလဲဆွဲတာ ဘုရားဥစ္စာရအောင်လုပ်တဲ့စိတ်ကလေးပါလို့ရအောင်လုပ်တယ်ဆိုတဲ့စိတ်ကိုကြီးကြီးကြီးတာဒီဒီတိုင်းလေးကြီးပြည့်လို့ဒီတာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဘာမကြံနေဘူးလေမကြံနေကြတဲ့ဒီဒီဒီဒီဒီကလေးရိုင်းမခါနဲ့အလုံးမခါနဲ့လုံးမသေးပါဘူးလို့ကြီးကြက်လေးမှာအဝင်ကျက်လေးမှာကြီးကြက်လေးမှာစိတ်ကလေးမွေးတာအတ္တမအကြီးကဆန်းလာတဲ့နေရာလေးမွေးတာမွေးတာကိုယ်ကမှအခုတည်းကဆန်းတော်မကယ်နေဘယ်တော့ပါ့တယ်လေဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒီလိုပြောနေလို့မရှိဘူးအမွေဆွဲနေလို့ရှိရင်ဒိဋ္ဌာ ပရိဒါဝပရိဒါဝပရိဒါဝပရိဒါဆွဲတာဒီကလေးစိတ်လူမှာရေအောင်ညီအောင်အခြေကျအခြေကျမအောင်ဒါပဲကြအောင်သူသာသူသာဤသူဤသူဤသူပါဤသူပါဤသူပါအလိုလိုက်လို့ပါတာပါအလိုဆုံးလိုက်ပါအလိုလိုက်လို့သူသာကြည့်တော့ဒီကံလာနေမှာမလို့ရတော့မှဒီကံမလာတော့ဘယ်တော့ဆုံးလိုက်တော့လာလို့ပါပြပါတော့မလိုက်တော့မလိုက်ရောတော့အလိုမလိုက်ဘဲနဲ့နာသီဝတိကျက်လေးကစမ်းနေလှုပ်ဝဲခြင်းနဲ့စကားကိုကောင်းလာတယ် ဒိဋ္ဌဒိဋ္ဌဒိဋ္ဌမမရှိမမရှိမမရှိကဒိဋ္ဌဒိဋ္ဌဒိဋ္ဌပါဒိဋ္ဌပါဒိဋ္ဌပါမပြန်လို့ဒီလေမပြန်လို့ဒီလေဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌအလုံးမပြတ်ခြင်းနဲ့ဒီလုံးမပြတ်ခြင်းနဲ့ဒီအလုံးမပြတ်ခြင်းနဲ့ဒီလုံးမပြတ်ခြင်းနဲ့ဒီညတော့စိတ်ပြဒိဋ္ဌနဲ့တော့ဘိုးလို့ဒီလိုသွားမယ်မမယ်ခါးကြီးစမ်းမယ်စိတ်ကြောကြီးပြမယ်စိတ်ပေါကြီးသွားမယ်စိတ်ဒီကောင်မမယ်ဒီသွားမလို့ပြစ်တာပြစ်တာဒီလိုပြစ်ခုတဲ့ပြစ်တာမပြေခင်နဲ့ဆုံးထားနေတယ် ဒီအောင်တက်နေတာယူပွားပြီးဆက်နေတာခိုက်တာကနာတာကြက်တာယူပွားပြီးနေတာဘုရုရောသိကြီးတွေပါလေအမလေးအမလေးတွေပါလေသိကြီးအဲနှိမ့်ဆက်တဲ့ဒုက္ခဘုံကြီးကိုတွန့်ပြီးတော့ဆန်းလာတဲ့ခုရက်လေးအာရုံလေးကိုပေါင်းပြီးတော့ပြရအိနေအောင်မွေးမြူပြီးတာအခြေခံလေးပရိဒါပရိဒါပရိဒါပရိဒါမသိသေးဘူးဟုတ်လားဒါဒီကတိတိလေးပါနည်းနည်းလေးတက်တက်ဝေးတာလေးဘယံဗလာကြည့်ပြည်တာလေးကမသိခင်စင်ကြတဲ့စိတ်ကြောင့်နာဒီကတိတိကတော့စိတ်လေးစင်ကြပါဘူးဒီလာဝေဒုတိစိတ်ကလေးက အောက်ရဲ့စိတ်ကမပေါအောင်ဖိတ်နိုင်စိတ်ကလေးကြီးတဲ့တိုင်းကြီးတဲ့တိုင်းပြီးပြီးလို့ရှိရင်စိတ်ကလေးစိတ်ကစိတ်တောင်းတဲ့ပြီးတော့ဝိဒါဒီလာသမာဓိကြီးလာပြီဒီကဒီကဒီကဒါဝိပဿနာယာနိကအမြန်ဆုံးမဲ့ကြီးကိုပြီးတော့တဲ့နည်းဝိဒါဝိဒါပရိဒါမမကြီးအသေးသေးအသေးသေးခန္ဓာမကောင်းတဲ့ လေလေးကပေါ်ပါပါဆောင်းကြည့်မမန်လေးမမန်လေးဝင်ဆက်နေအစီတူကြီးဝင်နေဖက်လိုက်ရအောင်ပထမအစီဆက်နဲ့နောက်အစီဆက်နဲ့နောက်အစီဆက်တွေကတစ်ခေါက်လုံးတစ်ချက်တည်းတစ်ခေါက်တည်းတစ်ပုံစံနဲ့ကြောက်အောင်သူကဒီကဒီကဒီကဒိဋ္ဌာဒိဋ္ဌာဘာမကျန်လေးဒီနဲ့မကျန်လေးဒီနဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဤဒီဒီဒီကြာကြည့်တာနဲ့တစ်ခါတည်းကြောက်ရင်တစ်ခါတည်းကြောက်ရင်ဤဒီဒီဒီကဤဒီက အေးကြီးကြီးအကြည့်ကြီးလို့လားဒီလမ်းကလိုက်ကျုံရင်းစီမလွတ်တာမဟုတ်ဘူးအဲ့ဒီတော့ကလည်းအလကားပဲကြောက်ပြီးပြီးလို့လွတ်တယ်လို့ခဏပါမယ်အခုတတိယဉာဏ်ကြီးပညာရည်နဲ့နိုင်နိုင်ချင်းတိုင်းတိုင်းဆိုတာနဲ့စိတ်ကိုနိုင်နိုင်လေးလေးသေးတဲ့နေရာနဲ့ခန္ဓာနဲ့ပို့နိုင်တဲ့အားနဲ့ခန္ဓာကလွတ်တာအဲ့ရလို့ကျလားအရိဒာအရိဒာမမလေးကြီးမမလေးကြီးကတတိယဉာဏ်ကဆက်လို့ရအရိဒာအဒီတုကြီးအလေးဉာဏ်ကြီးအဒီတုလေးနဲ့ဆရာပြောတဲ့တိုင်တစ်ခါတည်းကြောင်း သင်္ခါကျမ်းမာရဉာဏ်နဲ့ကြည့်တယ်ဒီကြက်ကလေးအောင်ကြည့်တာတတိတတိယဉာဏ်ကြီးကသုံးချက်ပါဖို့လို့ဒီကဒီကဒီကဘာမှကြီးဘာမှလည်းဘာလို့လဲဆရာခိုင်းရတယ်ဘာလွဲလဲဘာနဲ့လဲအားနေတာကြည့်လို့ရကျော့လဲရတဲ့ပြီးတော့တတိထားပြီးတော့ဒီကအတော့ဘာရမလဲခံရရဟုတ်ပြီဒီကဒီကဒီကဒီဒီဒီဒီဒီတခါတည်းကြီးတခါတည်းကြီးခေတာနိတာဣဒာမပြန်လေးစီနဲ့အပြန်လေးစီနဲ့ဤသူတာဤသူတာဤသူတာပါဣဒာဒိဋ္ဌာ ပရိသာပရိသာပရိသာဝါမပြန်နေသေးနဲ့မပြန်နေသေးနဲ့ဒီဒီတရားတဲ့ဒီအခုစိတ်တရားတဲ့ကြောင့်ဒီတာဒီဒီတာဒီဒီတာဒီဒီတာပါဒီဒီတာပါဒီဒီတာပါတရားတဲ့ကြောင့်ဒီတာဟန်ကြောင့်ဆရာပါတရားတဲ့ကြည့်ပါတရားတဲ့ဒီတရားတဲ့ဒီတရားတဲ့ဒီဒီဒီဒီဒီဗျံဗရာမရှိဘူးလေဟိုရောက်ပြီးတော့ကိုယ်ဆက်ပြီးတော့ဖတ်မဲ့စိတ်ကြီးထိနေတာပါထိနေတာပါဒီညာနေခဲ့ဆိုပြီးတော့အစီစိတ်လောက်ခိုင်းမှာအဲ့စိတ်ကိုအစီစိတ်ကြီးတဲ့စိတ်ရှိတာကိုထိထားတဲ့စိတ်ကစားအဲ့အဲ့မှာခိုင်းတယ်ဒီက ဒီကဒီကဒီကအဲ့မှာမွေးတာအဲ့မှာလောက်ခိုင်းတာဒီကလည်းလောက်ကဒီကဒီကမကြမ်းလို့ရှင်နေကြမ်းလို့ရှင်နေဒီကညိကြီးညိကြီးညိကြီးတာပါညိကြီးတာပါညိကြီးတာပါညိကြီးတာပါအခြားတဲ့အန်ချာညိပါအန်ချာပြီးညိပါညိပါတရားစီတန်နေညိပါအဲ့မှာညိညိနဲ့မကြည့်ရတဲ့လက်ကျန်တော့ကိုထိုးထွက်လာတဲ့ကလေးအဲ့မှာ ကောင်းတာဆိုတာသတိကထားတာအဲအလိုမလိုက်နဲ့အလိုမလိုက်နဲ့အလိုမလိုက်နဲ့ကိစ္စတရားတည်းကြီးဘာမှမလုပ်နဲ့ခိုင်းနဲ့ကြာခိုင်းတာလည်းလုပ်မယ်ကြာခိုင်းတာလည်းငါလုပ်မယ်ဆိုတော့ဒီကဒီကသက်သာဖို့အနေကောင်းဖို့မလုပ်နဲ့ခဏပိုင်းချမ်းသာဒိဋ္ဌပုရိသေချမ်းသာအလိုမလိုက်နဲ့ဒိဋ္ဌသာဝရချမ်းသာအခုရပြန်နေကြတဲ့တိုင်းကြည့်ကြည့်ဒိဋ္ဌ ပရိဒါပရိဒါဒီချက်ကိုဒီဒီချက်ကိုဒီဒီချက်ကိုဒီစိတ်တွေဘုရားပြရှောင်းဖို့ဆရာခိုင်းတာပဲလို့ကောငါလုံးချင်ရှောင်းလို့ငါတွေမကပ်ပါရင်ငါသဘောနဲ့ဟိုလေးလုတ်တယ်ဒီလိုမျိုးကြွအမှားတယ်လို့နှဲ့တယ် လုပ်ကျင်တယ်ဒါကြောင့်ရက်ကျင်တယ်ဒီရက်ကျင်တယ်ဒါညှိကြည့်တယ်ဘာကြောင့်မလုပ်လဲတရားမခိုင်းတာမခိုင်းနိုင်မလုပ်ဘူးပြိတ္တာပြိတ္တာတရားခိုင်းတာကပြီးခဲ့ရပြီကအစီအတော်လေးနဲ့ဒီသေးတဲ့တဲ့ရုပ်ကြီးကိုလက်ပြီးပုတ်လို့သွားပြီးပုတ်ထားတယ်အဲ့ဒါဆုံးတာအဲ့ဒီခန္ဓာကြီးကိုမိတ်ထားလိုက်ပြီးခဲ့ကလေးနဲ့အစီတက်မှန်မှုလေးကလုံးလုံးမှားတာမှားတာဆရာမားတဲ့တိုင်းဆရာခိုင်းတာလည်းငါလုပ်ကြမယ်ဒါ ဧကဝိဝိဝိဝိစုဝိစုဝိစုဝိစုတစ်ခါတည်းကြောင်းဘူးတစ်ခါတည်းကြောင်းဘူးတစ်ခါတည်းကြောင်းဘူးတစ်ခါတည်းကြောင်းတစ်ခါတည်းကြောင်းတစ်ခါတည်းကြောင်းလေတိခါတိခါတိခါဝါတိခါတိခါဝါတိခါတိခါမကြမ်းနေဘူးလေတိခါဝါ ဒါကဒါကဒါကဒါကဒါကမကျန်နေတဲ့ဒီကဒါသူဒီပြန်မတော့ဟိုဒီဒီဟိုကြံဒီကြံဟိုလို့ဒီလိုလို့မလုပ်နဲ့ဒါတော့လုံလိုက်တယ်ဒီကမားနေအောင်ပြင်ဒီကကနေလိုက်နေလိုက်ရက်လိုက်စီလိုက်ကျန်းလိုက်ပြောလိုက်ပါလေတော့မင်းနဲ့ဒါကြတဲ့ကြီးရတာမားနေပြီပြင်းပြင်းတာပြင်းတာဒီလောက်သတိပေးရကြတဲ့အောက်ကြီးနဲ့ပေါင်းနေတယ်ဒီကဒီကအောက်ကြီးလိုက်ကြတယ်ဟာဒီကဒီကအောက်ကြီးကနောက်ကလိုက်နေတယ်သူ့ကကြည့်ရအောင်မလဲကျူးကြတယ်ခင်ဗျာ အာဟုတော်ရအောင်လုပ်နေပြီမှာဒိဋ္ဌိကငါခန္ဓာဝိသစတဲ့အာဟုတော်ဒီကပရိဒါအလိုမလိုက်နဲ့အလိုမလိုက်နဲ့အလိုလိုက်ပေါင်းများလာပြီဒီပေါင်းလည်းများလိုက်ဆံပေါင်းလည်းများလာပြီဓမ္မဒိဋ္ဌိကကျိုးသားတာကျိုးသားတာကျိုးသားရဲ့ဘုရားကြီးတို့အဘိဓမ္မာလောကတော့အလားလေးပါပဲအလကားတော့မရအောင်ဈာန်တာလေးကြည့်လိုက်ရသူကဘုရားပြောတဲ့ဤတိုင်းဈာန်အောင်ကျင့်ရက်တဲ့ဈာန်အောင်ရက်တဲ့ ဘာသာရေးရမယ်သုဒ္ဓသုဒ္ဓသုဒ္ဓသုဒ္ဓမာနသုဒ္ဓသုဒ္ဓဝေဒဝါရီသွားမကြည့်ပေါင်းလို့ဒီကောင်းလို့သွားမကြည့်တော့သွားမကြည့်တော့သွားမကြည့်တော့ဒီကဟိုဆွဲကြည့်ဒီဆွဲကြည့်တော့ဒီကြိုက်ဆိုင်ဒါခိုင်းတာလာလို့ပါတော့ဟိုလိုက်ကြည့်လိုက်ကြည့်တယ်အဲအဲ့ဒါပြိဿပြိဿမကြည့်တဲ့တော့ကြည့်တဲ့နေရာအာဟုလို့လည်းကြည့်တယ်ဒီကြိုက်တာဒီဒီကြိုက်တာဒီတာပြိဿပြိဿပရိသပရိသမကြံနေသေးတယ်မကြံနေသေးနဲ့မကြံနေသေးနဲ့မကြံနေသေးနဲ့ပရိသပရိသပရိသဒီကံကြီး ဒေတာမျိုးကြီးကြီးကြီးကြီးကြီးတခါတည်းကြီးကိုကြောက်ပြနေတာကပြုတ်ပြီးတော့အတေးကြီးကိုလည်းမမှန်ရှိမမှန်ရှိအခြေတော်ကြီးဆရာတန်နေကြီးဆရာကထိန်းပြရတယ်ဘုံလုံးထိန်းနေတယ်လမ်းနဲ့ထိန်းရတယ်တွေ့လဲခေါ်တာလေလိုက်ဖို့ပဲပို့တာအောင်လေသူကသူကြီးကြီးသူကကြီးကြီးကကြီးကြီးကြီးကြီးတခါတည်းကြောင့်ကြီးတခါတည်းကြောင့်ကြီးကြီးကြီးကြီးပါတခါတည်းကြီးကြီးပါကြီးကြီးပါကြီးကြီးပါကြီးကြီးကြီးကြီးလုံးမလိုက်နဲ့သိတာသိလုံးမလိုက်နဲ့ဆရာခိုင်းနိုင်လို့တခါတည်းကြောင့်ကြီးအဲလောက်ရကျင်တာလေဒိဋ္ဌိတာကောင်းလို့ဆောက်လိုက်ပြီးတော့ ငါတို့ကဒီကကကရအောင်ကကထကထဒိဋ္ဌ ဒိဋ္ဌာသိတာလေးသိသားလို့ပြောတာပဋိစ္စခိုင်းလို့ဒိဋ္ဌာဒိဋ္ဌာသိကြလို့ဗမာလည်းဗမာလည်းသိကြဗမာလည်းသိကြသိကြလေးကကြည့်ရသိကြလေးဒီအစူတိုင်းဒီအစူတိုင်းဒီဒိဋ္ဌာနိဒာဒိဋ္ဌာသိကြလေးဒီဒိဋ္ဌာသိကြလေးဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပါဒိဋ္ဌာပါမပြန်လို့ဆိုရင်မပြန်လို့ဆိုရင်ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာမပြန်လို့ဆိုရင်ဒိဋ္ဌာဒိဋ္ဌာမပြန်လို့ဆိုရင်မပြန်လို့ဆိုရင်ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာမပြန်လို့ဆိုရင်မပြန်လို့ဆိုရင်မမကြီးမမကြီးမမကြီးမမစိတ်လူလေးနိုင်တဲ့ခန္ဓာကိုယ်ကြီးသက်သာဝင်ဘာလို့လဲအဲ့ဒါမကောင်းတဲ့လုပ်ကြီးဟိုအကောင်းအောင်နေအဲ့ဒါ ကိုယ့်ကိုရွတ်ချက်တာဒုက္ခမှလွတ်ကြောင်းမပြီးပဲဒုက္ခနဲ့ဆင်းနေပြီးခဏချမ်းသာသူ့ရဲ့ခဏချမ်းသာလေးသွားမဲ့တာဒီဘက်ကိုမဲ့တာဒီဘက်ကြီးစိတ်ဒီဘက်မဲ့တာနဲ့ဒီဘက်ဝိညာဉ်လေးကြီးကိုကျင်နာလောက်တာကြီးဆုံးပြီးတော့ဆရာပြောတဲ့အတိုင်းစီချိုက်နေတာကဒီဘက်ကြီးဆက်တာနဲ့ဒီဘက်ဘယ်ခွက်ယူမှလဲဒီဘက်ယူမှဒီဘက်ယူမှပြည့်ဒီကဒီကစီကလေးမမကြီးမမကြီးမမကြီးမမကြီးကစိတ်ပဲစိတ်ပဲအာဟုဇလည်းစိတ်ပဲပြုလို့လည်းစိတ်ပဲဘုရားကြီးကလည်းစိတ်ပဲနော် မိုက်တာမဲတာလည်းစိတ်ပဲစိတ်ပဲကောင်းတဲ့စိတ်မကောင်းတဲ့စိတ်ဒါကြပဲကောင်းတဲ့စိတ်နဲ့စားဖို့ငါတို့ကဒီဒီစားဒီဒီစားတာကောင်းတဲ့စိတ်အကြည့်တို့ကြည့်တာကောင်းတဲ့စိတ်အမင်းရမောင်ကြီးကကောင်းတဲ့စိတ်ကောင်းလို့ကြောက်တယ်လိုက်ကြည့်တာကအာဟုတဲ့စိတ်ကောင်းတဲ့စိတ်တွန်းလိုက်မတွန်းလည်းတလေးဝေရတာမခံပါဘူးတွန်းတာတွန်းတာတွန်းတာဘုရားတွန်းတာဘုရားတွန်းထားပြီးပုဂ္ဂိုလ်ကြည့်ရနေရနေရဆိုရင်ခန္ဓာကိုယ်ကြီးတွန်းထားပြီးတဲ့ပုဂ္ဂိုလ်အရိယာများဒိဋ္ဌိဝိသုဝိသုပါတရားတဲ့ တခါတည်းတခါတည်းပါနီးပါတခါတည်းနီးပါတခါတည်းကြီးပါတခါတည်းကြီးကြီးဆရာကြီးကလည်းကြီးတာဒီကမလွဲကြီးနဲ့မလွဲကြီးနဲ့မမလေးကြီးမမလေးကြီးကနိဒာနိဒာဒေဇာကြီးဒေဇာကြီးဒေဇာဖြစ်ပါဒေဇာကြီးပါဒေဇာကြီးပါဒေဇာကြီးဒေဇာကြီးဒေဇာတို့ကအမေကြီးရတဲ့အောက်တော်လာဆက်လို့ကြည့်ဒီစိတ်တွေနဲ့မင်းကြီးနဲ့ပေါင်ချောက်ပြီးလက်ကြည့်နေတယ်အလုံးမလိုက်နဲ့ညှိတာကိုလိုကိုလိုငင်းဒီမှာနေစတာအတိအကျလေးသိတာပြီးတော့အမေကြီးကကျိုးနေစီတာဒီက သတိထားသတိထားသတိထားသတိထားပါအမှန်တည်းသတိထားပါဆိုတာပြည့်ဖက်ကြည့်လို့အဲအဲ့ဒါအကျင့်ပါသတိထားဒီကလေးသတိထားသတိထားသတိထားသတိထားဗမာလည်းကြည့်ကြဗမာလည်းကြည့်ကြသိချာကြည့်ဗမာလည်းကြည့်ကြသိကြဗမာလည်းသိချာလေးကြည့်ရသိချာလေးကြည့်ရသိချာသိထားပါဦးသိထားပါဦးသိချာသိထားပါဦးသိထားအဲဗမာလည်းကြည့်တာအသိစိတ်ဗမာလည်းအသိစိတ်ဗမာကြည့်တယ်ဗမာကြည့်တယ်ဒီကလေးကြည့်တယ်ဒီမကင်းကြည့်တယ်မမကြည့်ပါမမကြည့်ကြပါလေအာကြည့်ကြလေချောင်းချောင်းလေးကြည့် ဒီဆုံးကြည့်ခဲ့ပြီးတော့မကြည့်ပါနဲ့ဟိုဒီပါလို့လည်းလည်းကြည့်ပါလေကဆောင်ဆောင်လေးပေါ်ပါပါလေးလူလေးဆက်လက်ကြည့်ပါလေဒိဋ္ဌရေမလေးတက်တက်ကအာယူပါဒါယူဒီမလေးကိုဆောင်ဆောင်လေးကြည့်ပါဒီကဝင်လေးဆက်လေးညီရမယ်ပထမရှင်နဲ့နောက်ရှင်နဲ့ပထမဆိုင်နဲ့နောက်ဆိုင်နဲ့ပထမရှင်ဆိုင်နဲ့နောက်ရှင်ဆိုင်နဲ့တခြားတဲ့ပုံစံနဲ့ဒီအောင်ဒီပါတခြားတဲ့ကြောင်ကြည့်ပါပါတခြားတဲ့အောင်ကြောင်ကြည့်ပါပါမယ်ဒီကဒီကိုညှိ့ကိုညှိ့ကိုအဲ့လိုတာလို့ပေါ်ပရက်ကတတိယအကောင်အကျိုးပုံစံလေးပြောင်းပြီးလဲပါမယ်ဒီမလေးဆိုရင် ဒီကဒီကမမကြီးကမမကြီးမမကြီးဒီကတော့ပါဒီကတော့ပါဒီမလို့ကျနေဒီမလို့ကျနေတစ်ခါတည်းကြီးတစ်ခါတည်းကြီးဒီသူဒီသူဒီသူတာပါညီသူတာပါဒီမလို့ကျနေဒီမလို့ကျနေဒေဂါစီဒေဂါစီဒေဂါစီငါတို့ဆရာပြောတယ်လုံးရလားရှိငါလည်းပြန်လုံးလို့မယ်ပြိတာပြိတာပြိတာပါဆိုတော့ကြားရငါအောက်ဆိုင်ကိုရေးသေးတယ်ပေါင်းလိုက်တိုင်းတောက်လို့နားလာထုံးလာလေးအာဟုလူသွားကြဒုက္ခစာလေးပြီးတာသူသာတာသူသာတာ တရားခွဲပြီးလို့ကြားတဲ့အောက်တို့တက်ဖို့။ဒါကသီတိကတာကတာကတာဒိဋ္ဌဒိဋ္ဌမပြန်လို့ဒီနဲ့မပြန်လို့ဒီနဲ့ဒိဋ္ဌကကားမရအဆောင်သမားမဟုတ်အဆောင်တရားနဲ့မဟုတ်ဒိဋ္ဌသူတို့ကအဆောင်ဒီကဒီကဒီကဒီကပါရှိပါနိယဒီကတရားရှိတယ်ကြီးပါတစ်ခါတည်းကြောင့်တစ်ခါတည်းကြောင့်ဒီအကြံကြီးအကြံကြီးအလေးမပေးတဲ့အလေးမပေးတဲ့တတိပ္ပံနဲ့မှအောက်တို့တက်တယ် တတိလေးနဲ့မေတ္တာနဲ့အားဖို့တော့တတိလေးတော့ပါအော်အဲ့ဒါမှတတိဟာကိုယ့်အတွက်အားကိုးရအားထားရဘဝရှင်ပေါ်ရှင်ဆက်ယတနာတော်ကြီးပါလားတတိလေးကြည့်ချက်လေးဖတ်တာနဲ့ဆင်းရဲမှုဖြစ်သွားတတိလေးတစ်ချက်လွတ်တာနဲ့ဆင်းရဲမှုဒါလည်းအားကိုးရေးထားတာပါအော်တတိငါအတွက်ခန္ဓာရအဖြစ်ရှင်ပေါ်ရှင်ဆက်ကြီးပါလားတတိရဲ့ပေါင်းပါနိဗ္ဗာန်ကြီးအောင်ပေါ့သိရလဲပေါ့သိရလဲပေါ့အဲ့ဒါဘယ်တော့မှမသိဘူး ဒီဓာရီဝတိတိရှိတဲ့တစ်ချက်ကလေးတတိလေးတာလေတစ်ချက်လေးထားတယ်ဒီကတတိတစ်ချက်ထားတယ်တစ်ချက်လေးကြီးနေပါလေဟောဆန်းလာရအဖြစ်သေးကောင်းကြီးအဲဒိဋ္ဌာအဲ့ဒါတမန်တော်နဲ့ဒိဋ္ဌာလေဒါကသေးကတာတာကတာအဲ့ဒီလာယူရမယ်အဲ့ဒီလာယူရမယ်ဓာရီဝတိတိလေးနဲ့အဲဒိဋ္ဌာအဲ့တရဏကုံးတဲ့ဒိဋ္ဌာအရင်လေးကြီးနဲ့ဒီတိကတရဏကုံးတဲ့ဒါကလည်းအာဟုဒုရေဝါကောအဲ့ဒီတိကတရဏအာဟုဒုတရားတွေတက်တာ အဲ့တော့ကိုယ်ပဲရတဲ့တတိပဲဟောတတိကသရဏတရားပါသမာဓိတရားတွေဒါကဒီကဒီလိုဒီလိုဒီလိုဒီလိုတတိလေးတာတတိခါတာစောင့်ထိတ်တာဒီလားသရဏအဲဒီကဒီကတတိဘယ်ပြီးမှမရှိပါဘူးတဲ့ဒီတတိလေးရှိတယ်ဟုတ်တာပဲဒါကြဟုတ်မှာတော့ကွာအလိုမလိုက်ဘူးဒီမလုံးနဲ့တော့အဲအောင်တို့ဒီဆုံးလိုက်လောကပြင်းနဲ့မားမယ်ရှိမပေါင်းကြီးကြီးသွားကြည့်မယ်ဆုံးလိုက်ဆုံးသွားကြည့်ရေးရတဲ့ဖတ်တယ်လေ ငါတို့ကတိတိကျကျချမ်းသာတယ်ခဏခဏဒုက္ခရှာတယ်ဆိုသေးလားငါတို့ကတိတိကျတာကတာတကယ်ကတကယ်ချမ်းသာတာကြီးသဘာဆိုဆိုလို့သူသာရှိတဲ့စိတ်ကအောက်သွားကြတယ်ဒီကံအာဟုတွေတစ်ခုတစ်ခုကနောက်အောင်ဝင်ဘူးလို့ဒိဋ္ဌတိတိကမလို့နဲ့စိတ်ကအောက်ပြောက်နေဒီကဒီကအလေးခံရသနာအလေးခံနဲ့မပေါ်တော့ရောက်သွားတယ်ဘယ်ပြပြီးညာနဲ့ရိုက်နေတာလားဒိဋ္ဌဒိဋ္ဌဒီကလေးကြိုက်တာဒီကလေးကြိုက်တာဒိဋ္ဌဒီဒီဒီဒီတခါတည်းဒီဒီတိုင်းဒီ ဒီတိုင်းကြီးကိုကြီးကိုတရားကြည့်တာနဲ့တရားတော်ကြီးကိုကြီးကြည့်တာပါအန်ကြောင်အန်ကြောင်လားကြမငြင်းငြုံကြီးကမကုန်လို့ကိုစိတ်ကြီးစိတ်ကြီးကြောက်မပြေအဲရိတာရိတာအစီတိုင်းလေးကြီးကမမလေးကြီးမမကြီးကမမကြီးကမှမပြန်နေနေ မပြန်နေနေမပြန်နေနေမမကြီးမမကြီးမမကြီးတစ်ခါတည်းကြီးသူတစ်ခါတည်းကြီးသူကကြီးသူကကြီးသူကလေးပေါင်းစုလေးပေါင်းစုအောက်ပြီးကိုယ့်ကိုယ်ဆွဲတယ်ကိုယ့်ဘဝကိုချမ်းသာရေးကိုကောင်းသာရေးကိုယ့်ဘဝကိုကရဏဂုံတင်ဘုန်းကြီးတဲ့ကရဏဂုံမသာကြီးတင်ကိုမရဘူးကျန်တဲ့လူတွေကကိုယ့်ဘဝမှာကရဏဂုံတွေကတတိပိလိုက်အဲ့ဒါ ကတ်တာကတ်တာအဲဒီလေးတင်တာစိတ်ကလေးမှတင်တာအတဏကုန်တင်တာပဲအဲကျိုးကကျိုးကဒီကြရအောင်ကဒီတဏကုန်ပြုတ်မကြဘူးနဲ့ကိုယ်ကတင်ရချမ်းသာလာတယ်ဒီကတ်တာဒီအခုဆင်းရဲတဲ့အခုမြင်းကတ်တာအခုချမ်းသာရဒီပတိရပဲကိုယ်ကရတယ်အဲကတ်တာဒီကတ်တာဒီကလေးဒီကတ်ဒီကတ်ဒီကတ်ဒီကတ်ဒီကလေးမှတင်ကြပြီးတင်ကြပြီးပါဆိုတဲ့ကြားရထွက်တယ်ဒီနမ်းမအောင်လောက်ဆွဲတယ်ကြားရ ဒီကညိကိုရရှိတာနဲ့တခါတည်းကြာလားတခါတည်းကြာလားညိအန်ကြောင်းအန်ကြောင်းစစပိတ်ကန်ညိပိတ်ကန်ညိညိတာပါညိတာပါတခါတည်းအန်ကြောင်းညိညိကိုညိကိုတစ်ချက်တစ်ချက်ချင်းလွဲမသွားဘူးအလွဲမခံနဲ့အလွဲမခံနဲ့ညောင်ညိကိုညိကိုညိကိုညိကိုတာပါညိကိုတာပါတခါတည်းညိကိုတခါတည်းညိကိုတခါတည်းညိကိုဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပါဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပါဒိဋ္ဌာနော်မပြန်လို့ဒီနဲ့မပြန်လို့ဒီနဲ့ကြောက်ပြီးတော့ဒီနန်းကလာဒိဋ္ဌိစိတ်ကြီးစိတ် စိတ်ကောက်ကြောက်ရင်းကျင်ရတာပုံဆိုးတယ်ဒီဆုတ်ကင်ကြီးတယ်လို့ကျဒီမျိုးတအားဆုတ်ကင်ကြောက်ရင်းလို့ကျအဲမိတို့ကြီးဆုတ်စားတယ်အဲဒိတာစိတ်တဲ့ရုပ်ကြီးမိဆုတ်တာလည်းကြီးဆုံးပြီးတော့ဒီကြက်ကလေးကအလားလေးမမလေးကြီးသွားလို့ပြောမမလေးကြီးအားရပြီးဆန်းလာပြီကြာပြောတော့လို့ချက်ချင်းဆန်းလာတယ်နော်ငါလောက်ကြံလို့ချက်ချင်းဆင်းရတယ်ဒိတာဒိတာဆင်းဒိတာတရားဆင်းအောင်လုပ်တာမဟုတ်ဆန်းလာကြတယ်ဆင်းအောင်ကိုယ့်ဘက်ကိုလုပ်နေတာဒိတာဆင်းတော့အလုံးလို့စစ်ပါတရားနီးလမ်းချမ်းသာလားဆင်းရတာလား ငါလောက်တာပါလောက်တာလဲဆင်းရဲလားချမ်းသာဖြစ်ပရိဒဘာကြောင့်ဆင်းရဲလဲငါငါကြောင့်ဆင်းရဲတရားချမ်းသာဆိုပြီးတော့ပရိဒဒုသဒုသဟိဟိဟိဟိဟိဟိအလုံးလုံးရင်အတိကငါမလားဆရာမလားလဲဖြစ်အောင်ပရိဒပရိဒဆရာမနဲ့ငါမဆိုဆရာလံရောက်လိုက်ဒုသတာအလကားတော့မရဘူးဟိုငါးပါးနဲ့ဒါဘဝရိယဘုတတိဘုသမารိဘုံနဲ့တိုက်ဘုံကဗလာတွေအားတွေနဲ့တတိအားတွေနဲ့ဝရိယစိုက်ထုတ်တဲ့ကြီးစိုက်တဲ့အားတွေနဲ့ သတိထားတဲ့အားတွေနဲ့အဲ့ဒါမှရမယ်ဒိဋ္ဌမမရှိမမရှိမမရှိတာတစ်ကြောင်နဲ့ရှိတစ်ကြောင်နဲ့ရှိညီညွတ်အောင်ရှိတာအသေးစိတ်အနည်းငယ်မှအောင်ရှိတာရှိတာပါရှိတာပါဆရာရှိတဲ့တိုင်းတစ်ခါတည်းကြီးဆရာကဒီလောက်ပဲတင်ပြီးတာလောက်ပဲတင်အဲ့ကြားတဲ့ဆရာကိုဆွန့်ပြီးတော့ အပေလေးပါးလေးတော့ကိုက်ခဲတဲ့ပေါင်ကိုရှောက်နေသွားပြီးဆင်းရဲလို့ပြစ်တယ်ဆင်းရဲကိုသွားချသေးတယ်ဟိုအောက်ဆိုင်လိုက်တာကြီးပရိဒါပရိဒါနာရီဝတိကျန်ကကျန်ကကျန်ကတာကျန်ကတာကျန်ကတာဝါဒီမလေးစင်းနေသတိမလေးစင်းနေသတိမလေးစင်းနေမမရှိတာမမရှိတာမမရှိတာပရိဒါပရိဒါပရိဒါပရိဒါပရိဒါမှစိတ်ကအောက်ဆိုင်တစ်စင်းနေတော့ကိုက်တာကိုက်တာဝေဒနာသွားပြီးဖြေချရဲဆိုင်နေနာရီဝေါ့ကလိုပလိုက်နေ ဒုက္ခတွေအပေါ်အောက်ဆိုင်ကြာနေတာဒီကဒီကတာကတာကတာကတာသိတာသိချက်ဒီညောင်ဒီသိကြတဲ့နေရာလေးကြည့်တာသိတာတော့သိချစင်းတော့သိချစင်းတော့ဆရာရုပ်လုံးငါတွေကကျူးသားပန်းတာတခြားတဲ့မြင့်အောင်လုပ်နေလားကျို့ဥပ္ပကုသင်ရိုးလေးလိုက်တာလားနော်ဒီကနော်မှန်တယ်နေရာတိုက်ကြီးဘောခုံပြီးတော့နော်ဆဲပုတ်ခဲသွားစင်းတာပေါ့လေအဲဆဲပုတ်တဲ့ကငရဲကြီးစင်းတာပေါ့သွားစင်းတာဆရာကတိုက်ကြီးဘောသင်ရိုးရဥပ္ပကုခုံကြတာပရိဒါပရိဒါဒီစုပ်ပံမှာတော့ဆန်းတဲ့နေရာမနေနိုင်ဘူး ဆိုရင်တော့ဒီနေရာသွားမှသိကြပြီသိတာကိုရီးယားကိုကိုခံရတဲ့နေရာမှာရေးပြီးတဲ့နေရာကိုသိတာသိတာအခုပဲသိငါသိရင်တရားနဲ့သိပြီအခုပဲခံရတဲ့နေရာတရဏဂုံတင်အခုပဲဆန်ချနေရေးပြီခိုက်တာခိုက်တာလိုက်ကြသိရင်ဒီဘုတ်ကိုပဲရတော့မယ်ကျေဆုံးပါတော့မလို့နာကမလို့တော့ဒိဋ္ဌဒီဒိဋ္ဌအနာဘနာကမ္မတန်ဆိုပြစ္ဆုတ်ကဆင်းရဲထဲမှာလော့ဒီကြီးဆင်းရဲမှာလော့အပေတကားပိတ်အပေတကားပိတ်သောတာပါမယ်ဟုတ်ပြီ ဒီလနဲ့ရတဲ့သောတာပန်ဒီဒီလနဲ့သောတာပန်နဲ့ဒီတဲ့အကျိုးရလိမ့်မယ်ဒိဋ္ဌဒိဋ္ဌမမှန်ရှိမမှန်ရှိဒီမမှန်ရှိတာဒီဇာတိတာနိစုနိစုတစ်ခါတည်းနိဟန်ကြောင်းတစ်ခါတည်းနိတစ်ခါတည်းနိတာနိရှိတာပါဘုံကြောင်းကြီးနဲ့ဘုံကြောင်းကြီးနဲ့အစီတိုင်းမမားကြီးနဲ့အစီတိုင်းမလွဲကြီးနဲ့ဒီဟာပြောလိုက်တိုင်းကြားတဲ့သူကအထုတ်ပြီးငါအတွက်ပါလားသူတွေကလေ့ကျင့်ထားမှာပါလားမသိခင်ကကျူရင်ကြည့်ထားမှာပါလားသိရင်သိခုလို့ ရပါသတိထားပါသတိထားကျိုးသားတော့ကျိုးသားတော့သတိထားပါဉာဏ်လေးကြီးနဲ့ဉာဏ်လေးကြီးနဲ့ဉာဏ်လေးကြီးနဲ့မြည်ကျူမြည်ကျူတာမြည်ကျူမြည်ကျူမြည်ကျူတာပါမြည်ကျူတာပါမြည်ကျူတာဒီမကင်းသေးနဲ့သတိမကင်းသေးနဲ့သတိမကင်းသေးနဲ့သတိမကင်းသေးနဲ့မပြန်လေးသေးနဲ့ကျူတာကျူတာကျူတာပါကျူတာပါသတိမလေးသေးနဲ့သတိမလေးသေးနဲ့သတိထားသတိထားသတိထားပါသတိထားသတိထားသိကြစေသိကြစေသိကြစေပါ သေချာဖြစ်ပါပရိဒီပရိနေကြီးပရိနေကြီးဤတာကြီးဉာဏ်ကြီးဉာဏ်ကြီးဒီအစီတုံးကြီးအစီတုံးကြီးသိလိမ့်မယ်လေနော်အစီတုံးနဲ့သိလိမ့်တယ်သိလိမ့်ရလိုက်ကြည့်လို့သိတယ်ဒီလိုဒီလိုကြောကြည့်လို့သိတယ်အစီတုံးကြီးအစီတုံးကြီးတစ်ခါတည်းကြီးတာတရားကြီးကလည်းအောင်ကြီးဉာဏ်ကြီးဉာဏ်ကြီး ဒီဒီဆန္ဒမကောင်းတဲ့ဆန္ဒမကောင်းကြီးဒီနေ့ဒီဘုရားကဏ္ဍကြီးတစ်ခါတည်းကြီးမမလေးကြီးမမလေးကြီးသူပေါင်းကြီးသူပေါင်းကြီးလိုရာကြီးလိုရာကြီးကိုရာနှုတ်ကြီးအောင်ကြီးဒီဒီကြီးဒီတစ်ခါတည်းကြီးဒီတစ်ခါတည်းကြီးဒီပါကြီးဒီပါသိထားပါသိထားပါတစ်ခါတည်းကြီးဒီပါဒီမလေးကြီးနဲ့မပြန်နေသေးနဲ့ဒီမလေးကြီးနဲ့မပြန်နေသေးနဲ့ကြီးကြီးကြီးကြီးကြီးကြီးဒီပါသိထားပါသိထားပါမပြန်နေသေးနဲ့မပြန်နေသေးနဲ့သိထားသိထားသိထားသိထားမပြန်နေသေးနဲ့ မကျင်လေးခြင်းနဲ့ပရိသပရိသပရိသပါပရိသပါမကျင်လေးခြင်းနဲ့မြစ်စီပါမြစ်စီပါမြစ်စီပါမြစ်စီပါပရိသမကျင်လေးခြင်းနဲ့မကျင်လေးခြင်းနဲ့မမကြီးမမကြီးမမကြီးဟောပြီဒီကတော့ခန္ဓာဆောပြီးလောကြီးပြလို့နဲ့မမလေးတဲ့ခံချပြီးတော့ပဋိညာဉ်ဉာဏ်ကိုစီကမ်းတယ်သက်သာဖို့လုပ်ဖို့အတိယုံကြည်နေဟာကြီးဗယံပရသူ့ကိုကြည့်ပြီးနောက်တန်းခါလိုက်ထုတ်ပြီး မင်းအောင်ဘယ်လိုလုပ်လဲစိတ်ကိုသတိနဲ့ဉာဏ်နိုင်နေရင်းနဲ့ဖုံးပါပြီးတော့စိတ်ကဒီညာလေးဒီကဆက်တာလေးနဲ့ကြည့်ပြီးတော့အလုံးလုံးနေဆိုပြီးတော့အမိတ်ပေးနိုင်တယ်နိုင်နေနဲ့သတိနဲ့ဉာဏ်လေးလို့ဒီမှာလေဒီသာပါဒီတိုက်ပါကြီးပါကြီးပါကြီးပါသူ့ဘာတွေဝေဒနာဘလောက်တက်တယ်မမလေးကကြည့်အဲ့မှာစိတ်ကလေးငြိအောင်လာသိတာဉာဏ်နဲ့ဒီညာနဲ့ပါပါအောင်သိတာအဲ့ဒီအားလို့ဆိုတယ်အိဒါအိဒါပါအိဒါပါမမရှိပါမမရှိပါမမလေးကတော့ညညော့ရှိပါ ဒီတော့လိုက်ရရှာသိကြီးကြီးပဲကြည့်အဲခေကြီးပြန်လာလို့နည်းနည်းနည်းဆုံးမတာလေဒီဆိုတာကြီးမမကြီးမမကြီးဒီဒီဒီမမကြီးကကြီးသွားတခါတည်းကြီးသွားဤကြီးသွားဤကြီးသွားဒီဒီမပြောင်းလဲနဲ့ပြောင်းလဲနဲ့ပြန်လဲပြောလဲဒီလိုဆိုရရလို့ဒီလိုဖြစ်တယ်ဒီခလုံးမတိုက်ခြင်းနဲ့ရှိတာဒီအဲ့တော့မမလေးကြီးသွားဤကြီးဤကြီးသွားပါဒိဋ္ဌာပါဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒီလို မမရှိမမရှိသေးမမရှိသေးမမရှိပါဒီမလေးနဲ့ဒီမလေးနဲ့ဒီမလေးနဲ့မမလေးသူကအစီတို့ကြီးဒီတစ်ခါတည်းကြီးကတစ်ခါတည်းကြီးကတစ်ခါတည်းကြီးအောင်ဒီလူတစ်ခါတည်းကြီးအောင်ဒီမမရှိပါမမရှိပါပါသတိထားသတိထားတစ်ခါတည်းကြီးတစ်ခါတည်းကြီးတစ်ခါတည်းကြီးကြပါတစ်ခါတည်းကြီးတော့တစ်ခါတည်းတူအောင်ကြီးတော့ပုံစံချကြည့်တော့ပုံစံနဲ့အန်ကောက်တော့တဘောတဲ့တစ်ကြောင်နဲ့တူအောင်ကြီးတာကြည့်တာပါကြည့်တာပါကြည့်ရလို့ကြည့်ရတဲ့အောင်ဒီလူကြည့်တာပါ အားလိုက်လုပ်မမလုပ်ပါပါကောက်ချလုပ်ပါမြင်အောင်လုပ်ပါ ဒိဋ္ဌာပါအာထုပါဒိဋ္ဌာပါဒီကြလေဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒီကြဒိဋ္ဌာလည်းအောင်ပြုအောင်ပြုဒီပြုဒိဋ္ဌာပြုတာဒိဋ္ဌာငြင်းလားတတိဒိဋ္ဌာရဲ့လားဒီကြကိုအောင်ပြုတာငြင်းလားဒိဋ္ဌာရဲ့လားဒီစေစေတာစေတာရှိတာဒိဋ္ဌာသတိမလေးရှင်နဲ့သတိမလေးရှင်နဲ့မမရှိသွားမမရှိသွားမမရှိဒိဋ္ဌာသတိမလေးရှင်နဲ့သတိမလေးရှင်နဲ့မမရှိသွားသတိမလေးရှင်နဲ့ဒီကအထုပါဒီကအထုပါဒီကအထုပါဤရှိပါဤရှိပါအံကြောင့်ဤရှိပါ အဲကြောင့်သူကသတိမလို့တင်နေဒီသာတစ်ခါတည်းကြီးတစ်ခါတည်းကြီးဟုတ်ပြီမမလေးကမမလေးကနောက်တော့ကိုမကျော်ဆက်ရုပ်ကြီးတွေလောက်ကြီးကကိုကကြည့်ပြီးအောင်ပြည့်ပြည့်လေးထားအောင်ပဲသူ့လို့သူ့လို့ပါကိုမကြည့်မကြရတော့သူ့ဘာလို့အဲဒါကတော့သူ့ဘာလို့ကြည့်တာပါလဲဒါဒီကဒီကဒီကမမကြည့်တော့ဒီကလေးအောင်ကြည့်တော့ကြည့်တာပါကြည့်တာပါကြည့်တာပါကြည့်တာပါကြည့်တာပါကြည့်တာမကြမ်းနေနေမကြမ်းနေနေ အကျဉ်းလေးကနေအတူတိုက်မှမသိအတူတိုက်မှမသိအတူတိုက်မှမသိအတူတိုက်မှမသိပရိသပရိသပရိသပါပရိသပါပရိသပါပရိသပါမကျန်လေးစင်းလေမကျန်လေးစင်းလေပရိသပရိသပါပရိသပရိသမကျန်လေးစင်းလေမကျန်လေးစင်းလေဒိဋ္ဌိစေဒိဋ္ဌိစေဒိဋ္ဌိစေဒိဋ္ဌိစေတာဒိဋ္ဌိစေတာဒီလိုကြီးစီရဲမိုင်းလားဒီလိုမိုင်းလားအနည်းငယ်မိုင်းလားအကြောင်းလေးရှိလားဖြစ်ဆိုလို့ရည်ရည်ကြီးဆိုတာကမဖြစ်နေရတော့လေ ခိုင်ခိုင်ဆွန့်ပြလိုက်ဆွန့်တော့သိကျော်ပြီးတော့ပြီးပြလိုက်ပြီးကြလေးတက်တက်ရအောင်ရက်ကောင်ကိုပြီးလိုက်လို့ပြည့်ရအောင်ဒီစိတ်ကမမကြီးမမကြီးမမကြီးအစီတဲ့မမနဲ့အစီတဲ့မမနဲ့အစီတဲ့မမနဲ့ဂရိသာဂရိသာဂရိသာခန္ဓာဝိညာဉ်ကချလိုက်ကိုကမလိုက်ကိုကနှောလိုက်ဒုက္ခဒုက္ခဝတ်ထမ်းလိုက်အဲလိုဖြစ်လို့ဟာရီရုပ်ပြုပြီးကြတယ်လို့ဘာမှမလုပ်နဲ့ပြစ်ထားလိုက်ပြီးလို့တော့ဝတ်ကြည့်ရတယ်ဟောတတိယဉာဏ်ဉာဏ်နဲ့ရအလိုလိုက်လို့ဖြစ် ငါခါကြီးအောင်ငါကြွေးတော့ဒိဋ္ဌိယကဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌမမရှိမမရှိမမရှိကအဓိကကြီးဒီတို့ကြီးဤသူပါဤသူပါဒီမလေးရှင်နဲ့ဒီမလေးရှင်နဲ့ဒီမလေးရှင်နဲ့မမလေးသူပါမမရှိပါမမရှိပါဒိဋ္ဌဒိဋ္ဌမပြန်လို့ရှင်နဲ့မပြန်လို့ရှင်နဲ့ဒိဋ္ဌဒိဋ္ဌဒိဋ္ဌပါဒိဋ္ဌပါမမထာပါမပြန်လို့ရှင်နဲ့မပြန်လို့ရှင်နဲ့ဒိဋ္ဌ ဂရိတာဂရိတာကြီးဒီတထတဲ့ကြောင့်ကြီးနော်ဂရိတာမမစီသွားမမစီသွားမမစီသွားဂရိတာမပြန်လေးစေနဲ့မပြန်လေးစေနဲ့မမလေးစီသွားစီသွားပါစီသွားပါဒီကံကြီးဒီကံကြီးဆိုတော့သိလို့မလိုက်နဲ့နော်အလုံးမလိုက်နဲ့နော်ဒီသားပါဒီကံကြီးဒီကံကြီးဒီသားအထုတ်ပါဒီသားအထုတ်ပါဒီသားလည်းအားထုတ်ရမယ်အဲ့ဒါမှပို့တဲ့အမြတ်ကြီးဘုရားဒီသာသနာကြီးဖြစ်လာဖို့ ဝိသုဒ္ဓကဝါရဒိတ်ဒီကျစ်နဲ့ဆယ်ရင်းရပို့မှာမနာရီတော့လေပို့ဖို့ရတယ်လေမပြောပါလားဒါဘုန်းကြီးချက်အိခမနာရီကြတယ်ဘုန်းကြီးချက်ဘုရားပါရင်ကြည့်တာဒီစေတနာကဝါရီများသူကသူကဒီကညီကြောင်းသူကြောင်းသူတစ်ခါတည်းကြောင်းညီကြောင်းကြီးသူပါကြီးသူပါတစ်ခါတည်းကြီးသူပါဒီလိုမျိုးမျိုးမျိုးစစ် ရှိနည်းနည်းမမမစိအပေါ်တင်ရင်းမှုရှိပြီးစိစိတာစိတာစိတာစိတာဘာတိတာဘာဒိတာဒိတာဒိတာဒိတာဒိတာဘာဒိတာဒိတာဒိတာနောဒိတာနောသတိမလေးခြင်းနဲ့ပြည့်လေးအောင်ပြီးဒိတာဒိတာဒိတာဒိတာဘာမမရှိမမရှိမမရှိကဘာဒိတာဘာဒိတာစစ်ပါဒိတာစစ်ပါသတိမလေးခြင်းနဲ့သတိမကင်းနေလဲသတိမကင်းနေတဲ့မမလေးစုကမမလေးစုကဘာဒိတာဘာဒိတာဒိတာစစ်ဒိတာစစ် ဒေချာစေဒေချာစေပါစေပါဒေချာစေပါဒေချာသိထားပါသိစေပါဒီကြောင့်ယင်းမီဒီကြောင့်လေးပါတိရေရေဒေချာစေဒေချာစေပြည့်စုသွားပါဒီတော့စုသွားမမစုသွားပါသတိလေးဒီလေးစုသွားပါစုသွားပါမမလေးစုသွားပါတကြောင်လေးစုသွားပါဒီပုံကြောင်းလေးလည်းဒီကြောင့်မားကြီးနဲ့အနည်းငယ်မားကြီးနဲ့စေဒေချာစေမမလေးစေဒီကြည့်စုသွားပါဒီတော့ဝိဒါသတိတာမယ်သတိတာပါကြတဲ့ကြာဝိညာဉ်ကြီးသွားလိုက်စုသွားနော်စုသွားနော်အားအောင်ကြည့်တတ်ပါ ဒေနာကြီးဒီဆိုးလိုက်ပါအဲ့ဒါခဲတာအာဟုလိုအာယုကြီးဆိုးလိုက်ဒီရက်ကလေးကုလိုအာယုနဲ့ပေါင်းတဲ့ကလေးဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဝါဟိဒီပါညိဒီပါအကျဉ်းလေးကြီးနဲ့အကျဉ်းလေးကြီးနဲ့ဒိဋ္ဌဒိဋ္ဌဝါဒိဋ္ဌဝါအထုပ်ပါဒိဋ္ဌကြီးဒိဋ္ဌကြီးနော်ဒိဋ္ဌကြီးနော်ဒီဘောလေးမှာဒီလိုတရားသုံးပါးဝင်တယ်ဘယ်လိုလဲဒိဋ္ဌခန္ဓာအဖြစ်ရတာခန္ဓာကိုယ်ကြီးသောကဆင်းရဲတွေကြတဲ့သန်းတော်ကိုယ့်အကိုပဲလုံးတယ်မှာရ သိကြပါမမကြီးမမကြီးကြပါမကြမ်းနေသေးနဲ့မကြမ်းနေသေးနဲ့မကြမ်းနေသေးတဲ့တခြားစိတ်သိကြသိကြတယ်ဒါသိကြစိတ်သိကြစိတ်ပါသိကြစိတ်သိကြစိတ်မကြမ်းနေသေးနဲ့မကြမ်းနေသေးတဲ့တခြားစိတ်သိကြစိတ်သိကြစိတ်ဒီဒီဆိုင်မောင်စိတ်ဒီဆိုင်မောင်စိတ်တာစိတ်တာစိတ်တာသိကြစိတ်တာသိကြစိတ် အစီဆိုင်ကြီးလားဆရာကြီးရဲ့ဟောလားဆရာကြီးလိုဟောလားအစီဆိုင်မှန်ငယ်လားညီညွတ်လားတိကျစစ်ပါပြီးတယ်မျိုးတတိရလားစစ်သားတော့ပြပြီးတော့စီဆိုင်ပါသိထားပါမမစီသွားမမစီသွားမမစီဆိုင်ပါမမစီဆိုင်ပါသိထားပါသိထားပါသိထားပါအကျဉ်းလေးတွေနဲ့အကျဉ်းလေးတွေနဲ့အကျဉ်းလေးတွေနဲ့အကျဉ်းလေးတွေနဲ့သိကြစေသိကြစေသိကြစေတော့မမစီတော့အစီဆိုင်မမစီတော့ အစီစိတ်မမားစေနဲ့အစီစိတ်မမားစေနဲ့အကျဉ်းလေးအောင်မကျန်းအောင်ထိနိုင်တော့ဝိညာဉ်ကြီးကောင်းမြောက်ကိုရောက်ဒီရောက်ပေါင်းလေး၆လေးကောင်းမကြည့်ရနဲ့အာဟုလို့တော့မကြပါနဲ့အဖို့ကြီးတွေဒီပါနဲ့နာတိကတိတိကတာဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌပါမကျန်းနေစေနဲ့မကျန်းနေစေနဲ့ဒိဋ္ဌဒိဋ္ဌဒိဋ္ဌပါမကျန်းနေစေနဲ့မကျန်းနေစေနဲ့ဒီကစိတ် ဒေဇာဖြစ်ဒေဇာဖြစ်ငါအစီဆိုင်မင်းလားပြင်းပြင်းကြီးကြီးစိတ်ကစားပြီလားဒေဇာဖြစ်နေပေါ်ပေါ်လေခန္ဓာအင်းကိုမိတ်ခံတယ်စိတ်နဲ့ဒီကြီးပြစ်ထားပြီးမိတ်ကြည့်ကြရမှာဟာဒီလိုကြီးသတိမထားနဲ့ဒီကြီးထားတဲ့သတိကိုသွန်းလိုက်စိတ်ကြက်ကလေးနဲ့ကမ္မဋ္ဌာန်းအာဝလေးကိုသာပြိထားဒီကြီးကမိတ်ကြည့်လိုက်ဒိဋ္ဌဒိဋ္ဌဒိဋ္ဌအခုရမိတ်နိုင်သွန်းနိုင်ဆိုတာဒီကြီးသွန်းပြီးတော့ဒီကြီးကလေးမှပြီးပြီးတော့ဒီကြီးထားမဲ့သတိကိုဒီကြီးကလေးမှပြန်ထားလိုက် အဲဒီကြက်ကလေးတွေနေရာကတူပါလို့ကြက်လိုက်ကြက်လိုက်ကြက်လိုက်ကြက်လိုက်နေတာလေးကိုမြဲလိုက်နေတာဟောဒီကြက်မှာအပြည့်နဲ့နေတော့ဟိုပြေးဒီပြေးကြည့်အဲဟုတ်ပြီသူကမမရှိမမရှိမမရှိတာပြိတာအကျန်လေးတွေအကျန်လေးတွေနဲ့အကျန်လေးတွေနဲ့ပြိတာပြိတာပြိတာပြိတာစိတ်စိတ်စိတ်စိတ်စိတ်စိတ်စိတ်စိတ်စိတ်သာပါစိတ်သာပါစိတ်သာကြည့်ပါကြည့်ပါစိတ်သာပါဒီတော့ဒီတော့မမလေးကြည့်ပါတော့ဟောဒီမှနေတဲ့ပုံစံတို့ပါလို့ငါရှိရတယ်လည်းမဟုတ် ကိုယ်သဘောနဲ့ကိုယ်ကြည့်သူသဘောနဲ့သူဒီလိုတဲ့ယုတ်ကြီးဖြစ်တယ်အပေါ်ကြည့်ပြီးလက်လက်ပြီးသူ့ဘာလို့ရှိကြတယ်ဗျာလက်ယုတ်ကြီးသူ့ဘာလို့မောင်းနေတယ်လို့ဖြစ်နေပြီအဲအဲ့ကြတော့ဒီစိတ်ရပေါ်ပါကြည့်ရင်ခန္ဓာဝေဒနာကြောပြီးဝေဒနာလုံးနဲ့ဒီတလေးပါးမှလွတ်ပြီးဒုက္ခនិရောဓသုံးပြီးအတိုင်းကဒုက္ခသုံးဒုက္ခဆိုတော့နေတယ်စိတ်လေးရှင်းသုံးအဲဒီလာနေကြတာဒီလာနေတယ်ဓမ္မကြီးရဲ့ဓမ္မကြီးနဲ့နေရတော့နေနေဣဒ္ဓဟောဥဒိဒ္ဓအဲဒီရက်ကလေးကတော့နေရောတော့ လွတ်သွားပြီဆိုတော့ပြီးလို့သိချက်ကလေးကိုမှန်းပြီးတော့သူ့ဘော်ကိုပေါ်လိုက်ပြက်လိုက်ပေါ်လိုက်ပြက်လိုက်ပေါ်လိုက်ပြက်လိုက်သူ့ဘော်ကိုပေါ်လိုက်ပြက်လိုက်တယ်သူ့ဘော်ကိုသေုံဆောင်တယ်ဓမ္မဆောင်တယ်ဟိုကကြီးတယ်ဩငါကြီးကလည်းမဟုတ်ငါစိတ်ကလည်းမဟုတ်ငါသဘောနဲ့ငါဖန်နေတာမဟုတ်သူ့သဘောနဲ့သူအတိတ်ကအထံကနှစ်ခုပေါင်းစပ်ပြီးတော့နော်အကျိုးတရားသိချက်ကလေးကပေါ်လိုက်ပြက်လိုက်ရှိနေတာလားငါသဘောမဟုတ်သူ့သဘောသူဆောင်နေပါလားလို့မြင်လာလိမ့် နေနေပြီးရှိတာအမှန်လေးကြီးလွတ်ပြီးတော့သူ့ဘာသူရှိတဲ့ပုဂ္ဂိုလ်အဲ့ဒီဝိဇ္ဇဒုက္ခအနတ္တလက္ခဏာပဲရောက်ဝင်လာလို့ရတယ်သူ့ဘာသူရှိတယ်သူ့ဘာသူရှိတယ်ဘာတွေသူ့ဘာသူရှိတယ်ယုတ်ကြီးသူ့ဘာသူရှိတာငါကြည့်ရမဟုတ်တော့ဘူးတွေ့လာပြီပထမတော့ငါကြည့်ရတာလေအခုတော့ဘယ်ရောသူ့ဘာသူရှိတယ်ဩသမင်းကောင်လည်းသူ့ဘာသူရှိတယ်သူ့ဘာသူရှိတယ်အဲ့ဒါလည်းသူ့ဘာသူရှိတယ်အခုလည်းသူ့ဘာသူရှိပြီးတော့သူ့ဘာလားသူ့အကြောင်းသူ့ဘာသူတွေပါလားငါအကြောင်းမဟုတ်ပါလားလို့ဒိဋ္ဌိတွေပါလို့မမလေးကမြင်အောင်လာကြည့်တော့ဝိပဿနာသီလသမာဓိတွေဆိုရင်ဉာဏ်သူ့ဘာသူကုလာလို့ဒိဋ္ဌိ သူ့ဘာသူပေါ်လိုက်ပြလိုက်ဘုံလိုက်ကြလိုက်တိုက်တယ်နဲ့အခန္ဓာနဲ့ပေါင်းလိုက်ဆုံးလိုက်ပေါင်းကုန်ပြီးသင်္ခါရတရားတွေကြည့်ကြဒီသင်္ခါရတရားတွေထုတ်ကြသူ့ဘာသူသူ့ဘာသူပြည့်နေတဲ့သဘောကြီးငါခန္ဓာဘုံဘုံငါမဟုတ်ပါလားလို့မြင်လာလို့ပြိဋ္ဌာပြိဋ္ဌာပြိဋ္ဌာဝင်လာလဲကြော်ပြီးသီလကမာရီရပြီပညာတိကူးလာပြီအခုပုဂ္ဂိုလ်တွေကူးလာပြီမမလေးကရှိတော့ပါပြိဋ္ဌာငါရှိရမဟုတ်သိကြပြီ ငါကြည့်ကြမို့ဒိဋ္ဌိကျက်ပြီးငါလိမ္မောဒိဋ္ဌိကျက်ပြီးငါနှာခေါင်းမို့ဒိဋ္ဌိကျက်လာပြီသူ့ဟာသူအကြောင်းအကြောင်းနဲ့ပေါင်းစုပြီးတော့အကြောင်းကလေးအကျိုးကလေးနဲ့ကြည့်လိုက်ကြလိုက်ကြည့်လိုက်ပါလားတဲ့ကြည့်ကြည့်ပါသူ့ဟာသူမြင်လာတယ်ဒိဋ္ဌမမှန်လေးကြည့်သွားအဲဟုတ်ပြီဒိဋ္ဌကျော်သွားလာပြီသမာဓိကိုထိုင်ရလာပြီတွေးကြရင်ရတာပေါ့မတွေးကြရင်တော့မရရရပြိတ္တာရပြိဿံရဒုက္ခတွေရတယ်သူတွေးကြတဲ့ပုံရှိဆုံးဒုက္ခဒေါသဒေါမနကတွေတုတ်ပြီးဒုက္ခတွေဆောက်ရပြီခန္ဓာကြီးရင်းရင်းတွေဒီလိုပေါ့ ဆရာကျော်နဲ့လုပ်တဲ့ဘဝချမ်းသာပြီလုပ်ကြည့်ပြီးလည်းစိတ်ကမရှိတော့ဘူးဖားကျင်တဲ့စိတ်ဆရာစိတ်ကျင်တဲ့စိတ်တောင်မရှိတော့ဒီတိုင်းလေးပဲမြင်ကြည့်တဲ့စိတ်ကလေးရတယ်အဲ့ဒါဆရာကျော်နဲ့မလုပ်ခင်ငါလည်းကြံလိုက်ကြတော့ငါပြည့်စုံမှလူဘဝနဲ့ကဏ္ဍဘဝနဲ့ကာယတာပြီအရိဒာအရိဒာမမရှိမမရှိမမရှိကသေကတာဝေဒမလေးတဲ့ဘဝမောင်လေးကအာစိတ်လိုလိုက်တယ်နော်ဒီကကြီးရောက်လိုက်ဝေဒကြီးရောက်လိုက်ဟိုလိုလုပ်လိုက်ဒီလိုလုပ်လိုက်တကြကြွရဲတကြနဲ့နေဘယံပရာရှိအဲဆရာပြောတယ် ။ကြောက်နေကြတဲ့ပုဂ္ဂိုလ်ကငြိမ်းတယ်။ဘေးရကြည့်သစ္စာရဲ့ဉာဏ်ချတာလေငြိမ်း။ဒီကြကြည့်မှရင်ဝါလေးတက်လို့လဲလို့ဖြစ်တော့။သမာဓိကိုကောင်းအင်္ဂလိပ်ကိုထိုက်ဒီကသမာဓိကိုကောင်းလာ။ပညာပြုလာပြီးပရိဒါပါ။ပြည့်ရတာကိုပရိဒါသမကြီးမမကြီးမမကြီးအကြည့်ကမမနဲ့အကြည့်ကမမနဲ့အကြည့်ကမမနဲ့ပရိဒါပရိဒါပရိဒါအနာရိယကခြားလိုက်ကြမလိုက်ကြမျောလိုက် ဒုက္ခဒုက္ခဝတ်ထမ်းလို့အဲလိုဖြစ်တယ်အဲဒီလိုကြီးကြည့်ကြည့်လိုက်လို့ဘာမှမလုပ်နဲ့ပြစ်ထားလိုက်သူ့လိုတော့ဘောတို့ပြတ်တယ်ဟိုကတတိယဉာဏ်ဉာဏ်နဲ့ရအလိုလိုက်လို့ဖြစ်ငါခိုင်းရောငါကြိုးတော့ဒိဋ္ဌိယကဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌမမရှိမမရှိမမရှိတာအဓိကကြီးဒီတို့ကြီးဒီဒီပါဒီဒီပါဒီမလေးဒီနဲ့ဒီမလေးဒီနဲ့ဒီမလေးဒီနဲ့မမလေးဒီပါမမစီပါမမစီပါဒိဋ္ဌ ဒိဋ္ဌာမပြန်နေခြင်းနဲ့မပြန်နေခြင်းနဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဝါဒိဋ္ဌာဝါမမထာဝါမပြန်နေခြင်းနဲ့မပြန်နေခြင်းနဲ့ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာကြီးကိုတခါတည်းကြောင်းကြီးနော်ဒိဋ္ဌာမမတိကမမတိကမမတိကဒိဋ္ဌာမပြန်နေခြင်းနဲ့မပြန်နေခြင်းနဲ့မမတိကသီသာဝါသီသာဝါဒိဋ္ဌာကြီးဒိဋ္ဌာကြီးဆိုတော့သိလို့ပြင်မလိုက်နဲ့နော်အလိုမလိုက်နဲ့နော်ဒိဋ္ဌာဝါ ဒီကကြီးဒီကကြီးဒီကအထုတ်ပါဒီကအထုတ်ဒီကကိုလည်းအားထုတ်ရမယ်အဲ့ဒါမှကိုယ့်အတွက်ညက်ပြီဘုရားဒီသာသနာကြီးဖြစ်လာဖို့ဒီဒီကကွာလည်းသိသိချင်းနဲ့ဆယ်ရင်းရကို့မှာမနာရီတော့ကို့ဘဝတယ်လို့မပြောပါလားဒါဘုန်းကြီးကျက်ရိခမနာရီကြတယ်ဘုန်းကြီးကျက်ဘုရားပါရင်ရှိတာအတိတ်ကနာကဘာရင်းများဒီက ဒီကဒီကကြီးရောင်းသူရောင်းသူတစ်ခါတည်းရောင်းကြပြီးတော့ဒီဒီပါတစ်ခါတည်းဒီပါဒီလိုမျိုးမျိုးမျိုးစစ်ဒီနည်းနည်းမမမစစ်အပေါ်ပြင်းရင်းမှုရှိပြီးစစ်စစ်တာစစ်တာစစ်တာစစ်တာပါတိတာပါဒိတာဒိတာဒိတာဒိတာဒိတာပါဒိတာဒိတာဒိတာနောဒိတာနောသတိပလိစင်းနဲ့ရလေးအောင်ဒီဒိတာဒိတာဒိတာဒိတာပါမမရှိဘူးမမရှိဘူးမမရှိတာပါဒိတာပါဒိတာစစ်ပါ ဒေချာစစ်ပါသတိမလိခင်နဲ့သတိမကင်းနေနဲ့သတိမကင်းနေတဲ့မမလေးကြီးကမမလေးကြီးကပါသတိထားပါသတိထားဒေချာစစ်ဒေချာစစ်ဒေချာစစ်ဒေချာစစ်ပါစစ်ပါဒေချာစစ်ပါဒေချာသတိထားပါသိသိပါဒီကြောင့်ရင်းနှီးမသိကြလေးပါသတိရေရေဒေချာစစ်ဒေချာစစ်ပြည့်ရှိပါပါရှိတော့ရှိတော့မမရှိတော့ပါသတိမလိခင်နဲ့ရှိတော့ပါရှိတော့ပါမမလေးရှိတော့ပါတကြောင်လေးရှိတော့ပါဒီပုံကြောင်းကြီးနဲ့ ဒီတိုင်းမမားစီနဲ့အနည်းငယ်မမားစီနဲ့ဆေးထေချာဆေးအမှန်လေးဆေးဒီကြည့်ကြည့်သွားပါဒီဘာဝတိကတိတာမယ်တိတာပါကြကြဝင်လာကြတယ်သူကနော်သူကနော်အာအာဟုတက်ပါဝင်လာဒီဆိုလိုက်ပါအဲ့ဒါခဲ့တာအာဟုတို့အာယုံကြီးဆုံးလိုက်ဒီရကလေးကုလိုအာယုံနဲ့ပေါင်းစစ်ကလေးဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌဝါဟိစီပါညိစီပါအကျဉ်းလေးကလေးအကျဉ်းလေးကလေးဒိဋ္ဌဒိဋ္ဌဝါသူကဝါအတုပါဒိဋ္ဌကြီးဒိဋ္ဌကြီးနော်ဒိဋ္ဌကြီးနော်ဒီဘောထဲမှာ ကုသိုလ်တရားတိုးပွားမှုတွေဘယ်လိုလဲဒါကသံဃာအစ်စ်ကြတာခန္ဓာကိုယ်ကြီးသောကဆင်းရဲတွေကြတဲ့သံဃာကိုယ့်အကိုပဲရုံးတယ်မှာရဒီသားပါမမရှိမမရှိတာပါမကျန်နေခြင်းနဲ့မကျန်နေခြင်းနဲ့ဒီကကြီးဒီကကြီးဒီကကြီးမရှိတာဒီကမကျန်နေခြင်းနဲ့မကျန်နေခြင်းနဲ့မကျန်နေခြင်းနဲ့ဒီကမမလေးရှိသွားမမလေးရှိသွားဒီကပါစိတ်ကိုလိုမလိုက်နဲ့နော် ဒီစိတ်အလိုလိုက်ပြီးအာရုံကောင်အောင်နဲ့နေကြတာကဘာလဲတန်တရားလဲပြက်နေတာကဘာနဲ့မြတ်တန်တရားပြက်လာဒီအလိုလေးစွန့်ပြီးတော့ဘယ်အလိုလေးနှစ်နာရီတော့လိုက်မှရေးကြည့်ဖို့ရင်နှစ်နာရီများတယ်လို့ဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌပါဒိဋ္ဌမမရှိသွားမမရှိသွားဒိဋ္ဌဒိဋ္ဌဒိဋ္ဌဒိဋ္ဌမမရှိသွားဒီမလေးရှင်နဲ့ဒီမလေးရှင်နဲ့ဒီမလေးရှင်နဲ့မမရှိသွားမမရှိသွားမမရှိတာရှိတာဒိဋ္ဌ ဟောပြီးဓမ္မမလေးကဘုရားရှိခိုးနဲ့ပြီးပြီးတော့ကျိုးဆိုင်ကျိုးဆိုင်သိတယ်အလိုမလိုက်ဘူးပြီးတော့အလိုသိတော့နောက်ကအလိုကလည်းလာမတောင်းတော့နှုတ်ရပြီးနဲ့သွားကြမှာမယ်လိုလာမတောင်းတော့မေးရမှန်းကြည့်တယ်မလားတော့သမာရိယသိဖို့ခိုင်ရင်ခန်းကအောက်ထုတ်သွားပြီသမာဓိကိုထိုက်သွားပြီသမာရိယအောက်ထုတ်သွားပြီအိဒါအမှန်သိထိုက်သွား ဘူးတော့ဘူးဝေဒနာတွေလောင်းပြီးတော့ဝိသိကိစ္စမမှန်လေးပဲရှိတော့တယ်အဲ့ဒါကိုယ့်ဘာကိုစိတ်ရပြီးလို့ရှိနေပြီသတိဉာဏ်လေးနဲ့စောင့်ပြီးသဘောလေးပြုံးမလာတော့တယ်ကျွန်တော်တို့ကိုယ့်အကိုလေးအဲ့ဉာဏ်လေးနဲ့စောင့်ကြည့်တာဒီဘာလို့ခလေဒီဘာလို့ခလေဒီဘာလို့ခလေဒီဘာလို့ခလေငါကြည့်တာမငါစိတ်တာမဒီဘာလို့ဉာဏ်ရဲ့အကြောင်းအကျိုးခိလိုက်ပြလေးသဘောဆောင်နေတဲ့ဓမ္မဇတ်ကုန်ကြီးပွင့်နေပါပြီအဲ့ဒီကြည့်တဲ့ဒီသက်ကံတက်တဲ့ဒီကလည်းသင်္ခါရတရားကြိုက်တာလည်းသင်္ခါရတရား နာသီဝတရားကိုလည်းသင်္ခါရတရားသင်္ခါရသင်္ခါရအကြောင်းပြုမောင်းဆိုလိုက်တော့သင်္ခါရအဖြစ်ကိုသိလိုက်တဲ့တဲ့ဆိုင်နဲ့ဒီတော့ဝါရနဲ့နာသီဝရောပတိတာဥဒိယကိုပေါင်းကလည်းသူကျက်တဲ့အတန်ဒေတာသင်္ခါရတရားကိုရှင်းလာပါလားသိကြကလေးသဘောကလည်းရှင်းလိုက်ကြလိမ့်မယ်။အော်သင်္ခါရတရားအကြောင်းကြောင်းတိုက်လို့အကျိုးအကျိုးတွေရှိတယ်။အကြောင်းအကျိုးတွေကလည်းအကုန်လုံးမသေးပါလားဆိုသဘောပြလာလိုက်။ဒီကဒီကဒီကဒီကရှိဒီကရှိ ဒီလိုခဲသွားတဲ့ပုဂ္ဂိုလ်ကသူ့ဘာလို့ဆိုင်ရှိအောင်ပဲကြံတော့တယ်ကိုယ်မရှိတော့သူ့ဘာလို့ရှိသွားသဘောလေးဆောင်တာလေးရှိအောင်ပဲရှိတော့ဒီသာဒီသာငါသဘောပေါက်ငါပေါ့ငါမိုင်းကြံတော့ငါလုံးမဟုတ်ငါမဟုတ်လို့ဒိဋ္ဌိကပြုံးနေကြတော့ပြုတ်လာပြီဒိဋ္ဌိပြုတ်ကြောင်းနေမြင်လာပြီအနတ္တသဘောတွေပေါ်လာပြီအတ္တသဘောတွေခေါင်းပါလာပြီမိစ္ဆာကျတိသင်္ချာလာပြီမိစ္ဆာကျတိခေါင်းပါလာပြီဒီကြာရှိဒီကြာရှိဒုက္ခဘဝနေတော့ဒုက္ခလက္ခဏာကြီးကနေဆုံးပြီးတော့ဒုက္ခនិရောဓဆိုသစ္စာလေးပါးမြင်မောက်ပြီးတော့နာတိဝတိကျက်ကိုရောက်လာပြီ လောက်ကြည့်နေတာကသမုဒယသိရတာကဒုက္ခသုံးတော်ပြီးသားသူကဒီဒီစလိုက်တာကမကသုံးရင်းတော့လျောတာဒုက္ခလေးပါတစ်ချက်တစ်ချက်မှာဒုက္ခလေးချက်ဒုက္ခလေးချက်ဒီချက်တစ်ချက်တစ်ချက်မြင်တဲ့ဒုက္ခလေးပါတကယ်တကယ်လက်စိတ်တကယ်မြင်ရတာဒါကတော့အဲဒီကုသိုလ်တွေယရနာတွေရှိဒါကဒီချက်တစ်ချက်မြင်ရတဲ့သိရပြီးတစ်ချက်လေးဒီချက်သတိတစ်ချက်လောက်တာနဲ့သိရပြီးတစ်ချက်တော့ဟိုသိဒေတာသိဒေတာဘယ်ဟာတရားလဲဘယ်ဟာမတရားဒေတာဖြစ်တော့ဘယ်နည်းမှန်မှန်လဲအဲ့ပါကြည့် ဧကသုသာစိတ်တာပိကစေပိကစေဧကဒီဒီဒီဒီသုသာဒီသုသာမပြန်လို့ဒီနဲ့ပြန်လို့ဒီနဲ့တရားကြီးတရားတိုင်းကြီးဟောတော့နိုင်နေလာပြီနမနိတာသုသာတော့သုဘတိယကြီးသုသာပြီနိုင်ပြီးတဲ့ပုဂ္ဂိုလ်ကတထိုင်ရင်းဆိုင်နေအောင်သုသာပါဧကဧကဧကမမသုသာမမသုသာမမနိသုသာဒီဒီအတိုင်းကြီးတရားကြီးတရားတိုင်းကြီးဒီလိုသုဘတိယကြီးပြီးတော့ ကိုယ်စီတာမဟုတ်ဘူးသူ့ဘာလို့ယုံကြည်ရှိတဲ့ဘောကပုဂ္ဂိုလ်များကြတော့သဘောလေးစောင့်ကြည့်အောင်ကိုယ်စီကိုယ်ကြဲတာမပါတော့သူ့ဘာလို့ရှိသွားသင်္ခါရတရားတွေကြည့်နေတဲ့သဘောငြဲတဲ့သဘောအကြောင်းအကြောင်းတိုင်းအကျိုးအကျိုးတွေဖြစ်ကိုယ်အကြောင်းအကျိုးတွေကလည်းငြဲပါလားဆိုတာတွေကသက်တဲ့အကျိုးတရားတွေကသိလာတယ်သိတာပါမမှန်သိတာပါမမှန်သိတာပါသိတာပါဒီမသိနေဘူးဝိညာဉ်မကျော်သေးတဲ့ဘုရားလေးလိုက်လို့ပါ အလိုအသိတော့ဆရာတော်ကအံကြောင်းအဒီတော်အနည်းငယ်အပေါ်ပြီးကြည့်ပြီးဆရာလူသားရဲ့တိုင်းအံကြောင်းဆာပြီးတော့ကြောက်ကြည့်လိုက်ရပါပါလေအဲ့ဒါတော့ကိုယ့်ဘက်ကလူကြီးဆက်တော့မှာပါဒီကဆရာကအဆက်နိုင်အတူတန်းနဲ့ပြေးပြီးပြေးတယ်လူသားချင်းနဲ့ပြေးကြတာလားသုံးပုံနှစ်ပုံကြတယ်ကိုယ့်ဘက်ကတပုံပဲကျန်တော့ကိုယ့်ဘက်ကိုရအောင်ကြည့်လူသားဒီကြောင်နဲ့ဆရာကအရှင်မောင်ကံပေးရတယ်မလဲအောင်လည်းသေးသေးသေးရတယ် လိုက်နာကြည့်ကြမှာအပေါ်မှာကိုယ်ပဲပြောကိုယ်ကကိုယ်တောင်းကြည့်ခံတာအဲကိုယ်တော့ကြားတယ်မဟုတ်ဘူးဒီကကျိုးကကျိုးကကျိုးကဒီကပါကြည့်လိုက်ပါမမလေးကြည့်လိုက်ပါတပင်းမလေးကြည့်နေတပင်းမလေးကြည့်နေဒီကစီဒီကစီအလိုမလိုက်နဲ့ဒီကရဲ့အလိုလိုက်ကြည့်ဒုက္ခလိုက်ကြပြီးတော့ဟုတ်ပြီဆန္ဒတဲ့ဒုက္ခနေရာကိုပြေးလိုက်တာဒုက္ခဝိုက်ကြတဲ့အပူကြီးလိုက်ကြတယ်ဒိဋ္ဌဒိဋ္ဌမကြမ်းနဲ့ကြံဒုက္ခပဲရ ဒုက္ခခန္ဓာသံဃာကြားလာပြီတွေ့အားမရရဘူးဒုက္ခတာမမရှိအထူးတဲ့မမရှိအထူးတဲ့မမရှိတာမမရှိတာမမရှိတာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဘာမကျန်နေသေးဘူးမကျန်နေသေးဘူးမကျန်နေသေးဘူးဒိဋ္ဌာဒိဋ္ဌာမမရှိမမရှိပါမမရှိပါဒိဋ္ဌာပါဒိဋ္ဌာဒိဋ္ဌာဒိဋ္ဌာမကျန်နေသေးဘူးမကျန်နေသေးဘူးဒိဋ္ဌာဒိဋ္ဌာဒိဋ္ဌာရှိဒိဋ္ဌာရှိတာဒိဋ္ဌာပါ ဖြစ်ပါဖြစ်ပါဒေချာဖြစ်ပါဖြစ်ပါဆရာပြောလို့ငါလည်းလားငါလည်းကြံလို့မရလားဆရာပြောတာဒီဒေချာကိုငါလည်းကြံလို့နေဒုက္ခပဲရဒီဒီဒီဒီတခါတည်းဒီကဒီဒီကပါဒီဒီပါဒီဒီပါဒီဒီပါဒီဒီပါဒေချာဖြစ်ဒေချာဖြစ်ဒေချာဖြစ်ဒေချာဖြစ်ဒေချာဖြစ်တာရှိတာဒီဒီလေးဒီဒီရဒီဒီတာဒေချာဟုတ်ပြီဒေချာဖြစ်ဒေချာဖြစ်ဒီဒီဒီဒေချာကြီးဆရာကြီးကလည်းဆရာကြီးဆရာအတန်ပေးတာ ဆရာကအတန်ပေးရလမ်းမှန်တယ်အဲ့ရတန်နဲ့အန်ချပြီးလိုက်ပြန်ဆင်တော်ကြီးကြီးဆရာကြီးကနည်းနည်းတိုင်လိုက်ပြီးဟောပြီဒီသာဒီသာဒီသာဒီသာမမကြီးမမကြီးမမကြီးတစ်ခါတည်းကြီးတစ်ခါတည်းကြီးဒီကြီးဒီလေးကဒီကလေးအောင်မမလေးပြုတ်မယ်ဘယ်နာလုံးသွားပြီဒီကိုဘယ်နာမကျင်းတော့ပြိတာပြိတာပါပြိတာပါယေရှုယေရှုဒိဋ္ဌာယေရှုပါမမယေရှုပါဆံရတဲ့ပုဂ္ဂိုလ်က ငါကြည့်အောင်ကိုယ်သဘောနဲ့မသူ့သဘောသူစာကြီးတွေ့လို့ပါဘူးဒီကောင်ရက်လို့မရတော့ဘူးအဲ့ဒါဆိုရင်ဟဲ့ဆံတော်တွေအားကောင်းလာရင်တက်ကန်ကြီးကြတယ်အဲ့ဘုရားအနာကြီးကဒိတာပါဒိတာပါမကန်နေကြလေဒါအားကောင်းတဲ့ပုဂ္ဂိုလ်ကဒီကောင်ကျော်ပြီးပါဒိတာပါဒိတာမမလေးကူပါဒါမှကောင်းတဲ့ပုဂ္ဂိုလ်ကသမားကြီးနဲ့တဲ့ပုဂ္ဂိုလ်ကကျန်နေတဲ့လိုက်တာကြုံမှာသူကသူကသူက သူတန်ပြီးတော့ဗန်ရနေတဲ့ပုဂ္ဂိုလ်ကနားလိုက်ပါဒီသားပါဒီသားပါမမလေးသေးပါပါဒီဒီပါဒီဒီပါဒါတဲ့ဒီဒီပါတိသားပါတိကျလေးအောင်ဒီဒီသားပါဘုံရနဲ့ခြားပြီးကောက်ချပြီးဒီသားပါကောက်ချပြီးတော့ဒီသားပါတိသားဒီသားမလေးသေးနဲ့ကြံနေသေးနဲ့ကြံနေသေးနဲ့ကြံနေသေးနဲ့ကြံနေသေးနဲ့တိသားတိသားတိသားပါမကြံနေသေးနဲ့ ဝိဇ္ဇနေဒီနေတိတာတိတာတိတာပါတိတာသေးတိတာသေးငါရှိတဲ့စိတ်ကမိုင်းလားအနည်းငယ်မိုင်းလားဒီစိတ်တော်တိတာစိတ်တော်တိတာစိတ်တော်မပြင်းနေဘူးနော်တိတာသေးသေးဒီခန္ဓာသောပြီးကြောင့်မလို့နဲ့ပြန်ကြရင်အံကြောင်းစားတဲ့ဘဝသခင်ဆန်းလာတဲ့အသေးလေးတိတာတိတာတိတာသေးတိတာဉာဏ်ရည်နဲ့တိတာတိတာတိတာသေးတိတာသေးတိတာသေးတာ ဒေသာစစ်တာစစ်ပါစစ်ပါတစ်ခါတည်းကြီးကိုကြည့်ကြည့်ကြည့်ကြလေးအောင်ကြည့်ပြီးတော့ဒေသာပြီးသားပြီးတော့ဒါလည်းအကြောင်းကြီးကြည့်ကြည့်ဒေသာကြီးကိုအကြပြီးတော့ဆံမလေးဆိုပါပြီးလုံးလာပြီဒေသာလေးလုံးပါပြီဒိဋ္ဌပါဆံမလေးဆိုပါကြောက်နေပြီးတော့ကလိရဲ့ဘုရားဝေဒနာလုံးနေလို့ရှိတော့သွားသွားလို့ပြီးပွားပွားတာအကြောင်းနဲ့မလုံးမပြေနဲ့ကြိုးရလိုက်တဲ့ဘုရားနောက်တော့သရာပညာကနိုင်သွားတော့တဏှာကကျုံဝေဒနာရုပ်ကြမ်းစိတ်ကြမ်းရေကြမ်းစัจ जान နေကြာ ဒုက္ခယုတ်ဒုက္ခသံဒုက္ခသုဒုက္ခသောတွေကပါသွားတော့ငြိမ်းသွားအိသာဓမ္မကြီးကဒီနေ့ကနေ့ညီစီပါဒီစီညီစီပါဒိဋ္ဌာပါဒိဋ္ဌာဒိဋ္ဌာဒီတောင်းနဲ့ဆရာကအရှင်မောင်တောင်းပြီးကမလဲအောင်လည်းသေးသေးလေးကလိုက်နာကြည့်ကြံအားထုတ်မှကိုယ့်ပဲကြည့်အောင်ကိုယ့်ဘက်ကကိုယ်တောင်းအောင်ကြည့်ထမ်းတော့အဲ့ဒါကိုယ့်တဲ့ကြားတယ်မဟုတ်ဒိဋ္ဌာဒိဋ္ဌာဒိဋ္ဌာဒိဋ္ဌာ ဒီကဘာစိတ်ပါမမလေးစိတ်ပါတတိမလေးစိတ်နဲ့တတိမလေးစိတ်နဲ့စိတ်ကြဖြစ်စိတ်ကြဖြစ်လိုမလိုက်နဲ့ဒီရတဲ့အလိုလိုက်ကြတယ်ဒုက္ခလိုက်ကြပြီဟုတ်ပြီဆန်းလာတဲ့ဒုက္ခနေရာကိုဝိလိုက်ကြဒုက္ခဝိုက်ကြတဲ့အပိုးကြီးလိုက်ကြတယ်ဒိဋ္ဌဒိဋ္ဌမကြမ်းနဲ့ကြမ်းဒုက္ခပဲရဒုက္ခခံတဲ့သံဃာကြားလာပြီးစိတ်အားမရလည်းဘူးဒုက္ခကမမကြီးအသိစိတ်မမကြီးအသိစိတ်မမကြီးကမမကြီးကမမကြီးကဒိဋ္ဌဒိဋ္ဌဒိဋ္ဌ ပရိဒါဝမပြန်နေသေးဘူးမပြန်နေသေးဘူးမပြန်နေသေးဘူးပရိဒါပရိဒါမမရှိမမရှိပါမမရှိပါပရိဒါပါပရိဒါပရိဒါပရိဒါမပြန်နေသေးဘူးမပြန်နေသေးဘူးပရိဒါပရိဒါဒိဋ္ဌာဒိဋ္ဌာဒိဋ္ဌာပရိဒါပါဖြစ်ပါဖြစ်ပါဒိဋ္ဌာဖြစ်ပါဖြစ်ပါဆရာပြောလို့ငါလည်းလားငါလည်းကြံလို့ရလားဆရာပြောတာဒီဒိဋ္ဌာကငါလည်းကြံလို့ဒုက္ခပဲရ ယေရှုယေရှုတခါတည်းယေရှုကယေရှုကပါယေရှုကယေရှုပါယေရှုပါယေရှုပါဒေကြဖြစ်ဒေကြဖြစ်ဒေကြဖြစ်ဒေကြဖြစ်ဒေကြဖြစ်တာရှိတာသူသူလေးသူလေးရပြီသူလေးကဒေကြဟုတ်ပြီဒေကြဖြစ်ဒေကြဖြစ်ယေရှုယေရှုဒေကြကြီးဆရာကြီးကလည်းဆရာကြီးဆရာအသံပေးတာဆရာကအသံပေးရလမ်းမှန်တယ်အဲ့အသံနဲ့အန်ချပြီးလိုက်ကြရှင်ဘုရားကြီးဆရာကြီးအနေနဲ့တိုင်လိုက်ပြဟုတ်ပြီဒီကဒီက သူကသူကမမရှိမမရှိမမရှိတခါတည်းကြီးတခါတည်းကြီးဒီလိုဒီလေးကဒီကလေးအောင်မမလည်းပြုံးမယ်ဝိညာဉ်လုံးသွားပြီဒီကိုဝိညာဉ်မပြင်းတော့ဒိဋ္ဌဒိဋ္ဌပါဒိဋ္ဌပါယေရှုယေရှုဒေချာယေရှုပါအမှန်ယေရှုပါဗန်ရတဲ့ပုဂ္ဂိုလ်ကငါကြည့်ရမို့ကိုယ်သဘောနဲ့မို့သူသဘောသူစာကြီးတွေ့နေပါပြီဒီကောင်ရက်လို့မရတော့ဘူးအဲ့ဒါဆိုသူပြန်ပြီးတော့ သက်ကြီးသူတွေသူရဲ့ပုဂ္ဂိုလ်ရအနာကြီးရဲ့အသေးတော်လေးပါမမလေးတို့ကတော့အနာကိုကြောင်ကအကုန်လုံးအပန်းကြီးပြီးတော့အနာကြီးလေးကဆန်တဲ့ပုဂ္ဂိုလ်ရကမမလေးတွေနဲ့ရက်လေးကမမလေးတွေကြည့်ရသေးဒီကသိစေသောဆက်ရတော့အာမဆက်ရတော့ဘူး။ဒါလည်းမကျမ်းတော့မမလေးကကြည့်သေးပါ။သမာဓိအငြင်းအောင်တာကောင်းတာမွေးယူပါ။ သင်္ကြန်တဲ့ကြီးချက်ကိုသိထားပါသိထားသိထားသိထားပါသိထားပါအမှန်လေးသိပါပါကြီးချက်ကိုပဲအောင်ပြေးပြီးတော့ထောက်ထားပြီးတော့ရုပ်ဝင်လမ်းနေတယ်အဲ့မှာသွားကြတယ်အချိန်ကကိုယုံကိုယ်သဘောကိုယ်ကလည်းတိုင်မပေါက်ဘူးတိုင်တဲ့သဘောလေး မမောဟိတကကဆိုတော့ဒီကပါမမလေးဒီကပါမမလေးဒီကမျိုးဒီကကြာကြည့်တယ်လို့ပြီးပြီးထားလိုက်ဒီကပါဒီကဒီကမျိုးဒီဒီကမျိုးဒီက ဒေချာဖြစ်ပါဒေချာဖြစ်ပါဒေချာဖြစ်ပါဒေချာဖြစ်ပါဆရာဖြစ်ပါနေမှုကမာမလေးကရှိကြပါအရင်လေးကလည်းအရင်လေးကလည်းအရင်လေးကလည်းမာမလေးကမာမလေးကမာမလေးဒီလိုဩဘာဘာလေးဒီလိုတက်သာတာလေးလေကြောင်းဆောင်တာဒီကတော့လိုးလာတာလေးလေးရဆက်နေတာဒေချာဒေချာပါ ဒီကဒီတစ်ခါတည်းရောက်ပြီတစ်ခါတည်းရောက်ပြီမမကြီးကပါမမကြီးကပါမမကြီးကပါမမကြီးကဟောဒီဝေးလာလို့ဆိုသူကသူအလိုလေးသူကမမကြီးကသူဒီလိုမျိုးညာတော့စိတ်ကြိမ်ရအောင်ခန္ဓာကိုယ်အားနည်းနည်းလေးထိထားတာလို့ပြောတယ် အဲ့ဒါလေးဆက်ပြီးအားသာကြည့်နေတာပမာဏကကြည့်တာဒီလိုပမာဏဒီလိုလိုမျိုးလေးဒီကတည်းကတည်းကအားရလေးပဲအဲ့လိုအောင်တော့ဒီကံပါရင်ကြည့်ပါဦး